ဆိုတက္ကဋဘာသာကနေပြီးတော့သိညာဆိုပြီးတော့ခန္ဓာရောင်ရှိတယ်လို့အဓိပ္ပာယ်ရှိပါတယ်တရားဒီကတရားဒီကိုကြောင်းဆောင်းငယ်မှာညခါကာလကောင်းငယ်မော့ကြည့်လို့ရှိရင်ကျေတွေရှိပါတယ်အဲဒီကျေတွေထဲမှာသဝတိပါရဏိစတွေဖြင့်လက်က30နဲ့9လုံးရှိတယ်ပါပါတယ်တဲ့ပြီးတော့ အဲဒီမှာထားတာနဲ့အတ္တမတန်တဲ့ခန္ဓာတော့ပေါက်ပေါက်ကူကူပါပဲတဲ့တဲ့မှာပါတယ်ဟောပါတဲ့တဲ့လည်းဒီတဲ့ခါကလည်းဝဲပဲခါကလည်းရပဲသူနေတာကအဲဒါတပတ်လုံးရှိပါတယ်အဲဒီမှာလက်ခါက29လုံးရှိတော့နှလုံးတစ်ပတ်နှလုံးတစ်ပတ်နှလုံးနဲ့လေးပုံတစ်ပုံပေါ်တယ်အဲဒါတော့ကိုတရားစီတရားစီဆိုပြီးတော့10နေရာစီ တွေကဝေရာကြနေကပေရင်ကြနေကသို့ထားအဲဒီစနေရာဒီမှာနေကြောင်းတိုင်းကြောင်းတိုင်းဒါတရားဒီတရားဒီကြောင်းတိုင်းကြောင်းတိုင်းဟာတလားတလားကူးပူပြီးတော့သွားတယ်နေနဲ့အတိမပြုတဲ့လတွေလည်းရှိတယ်လနဲ့အတိမပြုတဲ့လလည်းရှိတယ် နေနဲ့အတိမပြုတဲ့လတွေကတော့ညီမျိုးပဲသူတို့ကတော့12လအဲတီးပြီးပါပဲဒီနှစ်မှာ365ရက်နဲ့ဓမွန်းတယ်လို့ရှိပါတယ်နေ့တစ်ပတ်လဲတာကအဲဒီမှာ365ရက်သူတို့အတိအကျဓမွန်းတယ်လေးပဲလို့အဲဒီဓမွန်းတယ်လေးဓမွန်းတယ်လေးလို့တာ၄နှစ်ရှိတဲ့ကကြတော့တရက်ကြည့်လာလို့သူကရက်တရက်ထပ်တယ်လို့ဒီပေါ်ရီလာထဲမှာသူက20 ရှေ့ရမှာတရက်ထားလိုက်ရတယ်နေရာမှာသူကစိုက်တော့ဘုရားဘာသာကျမ်းကနေရယူလာတဲ့လကတော့လကိုအမိပြုပြီးတော့ယူလာတယ်လပြုသူကတော့လပြည့်နဲ့လကွယ်နဲ့ဒါကအရေးကြီးတယ်အဲဒီလိုနေနဲ့ကြိုက်ပြီးတော့ယူလိုက်လို့ရှိရင်လပြည့်လကွယ်တွေကမကြိုက်ဘူးအဲလပြည့်လကွယ်တွေနဲ့ကြိုက်အောင်လို့ဆိုတော့ရက်30လလည်းရှိတယ် အဲ29ရက်လာလည်းရှိတယ်ဆိုတော့ဒီနေ့365ရှိရမယ်ဥစ္စာရက်30ပဲယူလာ360ရမှာလေ6ရက်ကရော့ပြီးတော့9ရက်ကလည်းလိုတော့အလုံးဒီနေ့မှာ7ရက်လောက်လိုနေဓမွန်းနဲ့နဲ့7ရက်နဲ့ဓမွန်းနဲ့လိုနေတယ်ဒီနေ့7ရက်ဓမွန်းနဲ့လိုနေတော့3နှစ်လောက်ဆိုတော့ကိုရက်30ပြည့်သွားရက်30ကျော်ပြည့်သွားဒါကြောင့်3နှစ်လောက်မှတကားဘူး ဒလဒလထားရတယ်ဝါထတယ်ဆိုပြီးတော့ပညာမှာလည်းပဲ360နဲ့5ရက်မှာပညာလည်းကြည့်366ရက်လည်းကြည့်တယ်လို့ဗမာလိုသူကမာတူလဲပညာတော့တူလဲပညာဆိုပြီးတော့နာမည်တတ်ထားတယ်အဲမာတူလဲတော့တူလဲဆိုတာအဲ့ဒီအပင်ချနဲ့ယူထားပါတယ်ဟိုတင်းနေတယ်တင်းလာမဟုတ်ဘူးသူကလဲဆိုတာက ဒါကရာလဆိုသုံးသုံးနာမပဲကွာရာကစတာရာလသုံးနာမသူ့ဆိုတာတောင်းမှုကတော့ဒါလိင်္ဂကစရည်တွေ့လာတယ်သူကဒါလိင်္ဂဝက9ခုနဲ့တောင်းမှုကျတော့6ခုရှိတယ်။ဒါကြော3နဲ့6နဲ့မာဆိုတော့မာကပပပပမာကိုသူက9ခု။မာတူလဲဆိုရင်365ရည်။တော်တူလဲဆိုတော့တော်က6ပဲ366ရည် အဲဒီ၄နှစ်တစ်ချိန်လောက်မှာဘုန်းတော်ကပြောတဲ့ဓမွန်းတဲ့ဓမွန်းတဲ့ကတရက်ပြည့်လာတော့360နဲ့6ရက်မှမှသူကအဲဒီမှာပညာကကြာ360 5ရက်ကတော့ကြာရောကြာပြန်တယ်အဲဒီတော့ဒီနှစ်360 5ရက်366ရက်ပြည့်တဲ့အခါမှာနှစ်သက်ကူး ရားလက်ထက်တုန်းကတော့သာပေကျမ်းကလည်းအရာအချင်းသိရတာကတော့သဇမုံလာပြည့်မှာသူကနှစ်ကုန်တယ်သဇမုံလာပြည့်တယ်အာနှစ်လဲကုရုလည်းပြည့်တယ်နှစ်လည်းပြည့်တယ်လလည်းပြည့်တယ်အဲ့ဒီမှာဖုံးတယ်နောက်ပြီးတော့ဓဏီအချင်းလည်းပဲတပေါင်းလာပြည့်မှာလည်းပဲဒီမှာလည်းပဲနှစ်ပြည့်လာပြည့်ဘယ်လိုပြည့်တယ်ဆိုတော့သာပေကျမ်းကလည်းမှာရှိတယ်အဲအိန္ဒိယက အခုကြည့်ကြတဲ့လူတွေတော့ဘယ်ဒီဘယ်ဒီမှာနေသိဘူးနေတယ်မှာပြောတာကိုဗမာမာတော့ကိုတပေါင်းလားတပေါင်းလားကုန်မှလာပြီးကူးတာကိုတပေါင်းလားကုန်ကူးရမယ်လို့ဟိုကခုနကပြောတဲ့တနည်းမှာ၁၇ရက်တည်းကကြမ်းကြံနေတာနဲ့တကူလာတဲ့ရောက်တကူလာတဲ့ကမကဘူးတကူလာကုန်တယောက်ကိုရောက်လာအဲတကူလာကုန်ဝင်မဲ့လို့ယာဒီလိုအားဖြင့်တော့ဒါကမင်ယာဒီလို့ခေါ်ပါတယ်မင်ယာဒီမှာ နေရမယာတွေကနေပြီးတော့မိဒ္ဒရာတွေအကုမှအဲဒီကုနေတော့ဆဲဆဲလေးအဲနှစ်ရက်ကျော်ကျော်တော့ကလေးမှသုံးရက်လို့ခေါ်ရတယ်နှစ်ရက်ကျော်ကျော်တော့ကလေးမှသာကသင်ညာကြတယ်ဆိုပြီးတော့အပြီးမှပြကြရတာတချို့သင်ညာဇာတွေကတရားမင်းကြီးကဆင့်လာတဲ့အနေပါညာဇာတွေရေးထားတယ်လည်းရှိတယ်မှန်စင်ကတော့နေရာကြီးကြောင်းတာပါပဲ ယာရီကြောင်းပြီးတော့တော့တရားဒီကတရားဒီနောက်ဆုံးဖြစ်တဲ့မညာဒီကနေဒီမိဒ္ဒယာရီကြောင်းပြီးတော့တော့ပညာကြတယ်အဲဒီပညာကြတဲ့ခါကာလမှာဗုဒ္ဓဘာသာဝင်ပုဂ္ဂိုလ်တွေကသာသနာနဲ့ပြီးပြီးတော့ကုသိုလ်တရားတွေပွားများကြပညာကြတာကတော့ဘာသာရေးတရားမဟုတ်ပါဘူးသူကလောကရေးပါပဲလောကလောကဘက်ကနေပြီးတော့အပြီးမှပြုတာပဲဒီနေ့ဒီနေ့ကုန်လို့

နှစ်သက်လာတဲ့အခါမှာနှစ်အောင်ကနေပြီးတော့ကုသိုလ်တရားတွေနဲ့ပြရကုသိုလ်တရားတွေပွားပြီးတော့အဲကုသိုလ်တရားလက်ခံနေတဲ့ဟိုမှာနှစ်သက်ကိုလက်ခံပြီးတော့ယူရပြီးတော့နှစ်သက်မှာလည်းပဲကုသိုလ်တရားတွေအစဉ်စိုက်ပွားပွားများသွားနိုင်ပါစေဆိုတဲ့ယူရကျလည်းရှိပါတယ်နေအောင်ကုန်တဲ့အခါကာလနဲ့အမှတ်တရနဲ့ငါတို့ကုသိုလ်တရားတွေပွားများမယ်ဆိုပြီးတော့သီလ 7ပါးသီလတွေစောင့်တည်ကြတယ်ချို့လဲ9ပါးသီလစောင့်တည်ကြချို့လဲ10ပါးသီလစောင့်တည်ကြချို့လဲရှင်သာမဏေပြုကြချို့လဲယဟန်ပြုကြကုသိုလ်တရားတွေအထူးပွားကြတယ်ဒါနာကုသိုလ်တွေဆိုတာကတော့လည်းတတ်နေတယ်ညလူကြတန်းကြပါရဲ့အရာတိုင်းကြတိုင်းဒါလည်းကျွေးမှုတွေလူတန်းတဲ့ဒီကအများကြီးလုပ်ကြတာပဲအဲပါဒီကုသိုလ်တရားတွေပွားများကြတာနေမှာတရားပွဲတရားတရားပွဲကျင်းပပြီးတော့တရားဟောတရားနာကုသိုလ်တရားတွေပွားများကြအဲဒါက

အဲပုတ်ပေါင်းစုဆိုရင်တော့လိုရလိုရအချက်ကလေးတွေယူပြီးတော့ဟောလိုက်တော့သူနာမည်ပြိဿနဲ့သူကအကုန်လုံးနားလည်ဖို့ရှိပါတယ်သုက္ခာစီသုတ်ပေါင်းစုဆိုတော့ဒီထဲမှာတရားတော်ဝိပဿနာတရားတွေဆိုတော့နည်းနည်းတာတွေတော့ပါပါတယ်ဒါပေမဲ့လို့အများနားလည်ပါလိမ့်မယ်နားလည်စရာအကြောင်းရှိပါတယ်ဒါကြောင့်မို့သုတ်ပေါင်းစုတရားလို့လည်းသုတ်ပေါင်းစုဝိပဿနာတရားလို့ကောင်းတတ်ထားပါတယ် သုတ်ပေါင်းစုသုတ်တွေအများကြီးပါပဲဒီထဲမှာအကုန်လုံးရေတွက်လိုက်မယ်ဆိုလို့ရှိရင်သုတ်တွေဒီထဲတရားမကပါဝင်နေပါလိမ့်မယ်ဒီမှာအဲထူးခြားတဲ့သုတ်ကတော့အဲဒီဒီငါးသုတ်တော့ပါပါလိမ့်မယ်သူဟိုသုတ်ကနည်းနည်းဒီသုတ်ကနည်းနည်းအဲဒီတော့ပါပါလိမ့်မယ်အဲဒါကောင်းစဉ်ကလေးကစပြီးတော့ဟောရသူပေါင်းစုတရားအရေးကြီးတာက ဝိပဿနာတရားတွေခုသစ္စာပြီးတော့လည်းဝိပဿနာတရားတွေအားထုတ်ကြဝိပဿနာလည်းမျိုးမျိုးဖြစ်နေတော့အဲဝိပဿနာမျိုးမျိုးနဲ့တရားရပုံတွေကလည်းမျိုးမျိုးနဲ့ဆိုတော့မိမိတို့ကိုယ်ပိုင်ညာနဲ့ဆုံးဖြတ်နိုင်အောင်လို့တရားရပုံတွေကသဘာဝကြမကြကိုယ်ပိုင်ညာနဲ့ဆုံးဖြတ်နိုင်အောင်လို့အခုဒီမှာအပိုက်ကလေးအားလုံးဒီမှာ6ပိုက်6ပိုက်ရဲ့အနေအဓိပ္ပာယ်တွေကအောက်မှာတစ်ခါပါလာတယ် စိတ်လိုကြသွတ်ထားတာကာမဒုက္ခလူယောဂဒါကတော့ဓမ္မစကပုဒနာသုစဒီမှာဟောထားပါတယ်ကာမဒုက္ခတိကလူယောဂအကျဉ်းနဲ့ကာမဒုက္ခကာမချမ်းသာကိုခံစားတဲ့အကျဉ်းကာမဒုက္ခတိကလူယောဂအပြင်မှာတော့ဒုက္ခတိကဆိုတော့အဲ့ဒီအရာပိုးနေလို့ဒုက္ခတွေဒူဒူပဲထည့်ထားတယ်အဲ့ဒါ ရှင်ဟန်ဖြစ်တဲ့ပုဂ္ဂိုလ်များမမိဝဲကောင်းဘူးတဲ့ရှင်ဟန်ဖြစ်တဲ့ပုဂ္ဂိုလ်များရှင်ဟန်ဖြစ်တဲ့ပုဂ္ဂိုလ်များကာမဝချမ်းသာတွေကိုသာယာနှစ်သက်ပြီးသုံးဆောင်ခါစားနေတဲ့အလုပ်မလုပ်ကောင်းဘူး။ဘာဖြစ်လို့တော့ရှင်ဟန်ဆိုတာကိလေသာကင်းအောင်ကျင့်နေရတာကာမဒုက္ခကာမချမ်းသာခံစားရဲဆိုတာကိလေသာပွားတဲ့အလုပ်ဒါကြောင့်မို့အဲကိလေသာ

သာရယုံအပန်ကောင်းမှုလေးတွေကိုနားထောင်ပြီးခံစားခြင်းနဲ့အနံကောင်းလေးတွေနားယူပြီးတော့ခံစားခြင်းနဲ့ရတာကောင်းလေးတွေစားပြီးတော့ရတာခံခြင်းနဲ့အတွေ့အထိကောင်းနေနဲ့တွေ့အထိပြီးတော့လိုချင်တိုင်းတွေ့အထိပြီးတော့အဲခံစားပြီးတော့နေခြင်းနဲ့ဒီ၅ခုပါပဲကာမဂုဏ်၅ပါးတွေခံစားနေတယ်အဲ့ဒါစိတ်လိုတိုင်းဒိကလာလာဘာဘာတင်းနေတယ်ကြည့်နေတယ်ဆိုလည်းကြည့်လိုက်ကွာအဲကြည့်ရမှကြည့်တော့စိတ်ကူးထဲမှာပြန်ပြီးတော့ကြည့်နေကြည့်တယ် သံကောင်းလေးတွေလည်းပဲနားထောင်ရင်နားထောင်လိုက်စိတ်စိတ်ထဲကသံကတကယ်မရှိတော့မှစိတ်နဲ့စိတ်ကူးပြီးတော့ကျန်းစီပြီးနားထောင်တာလည်းရှိပါတယ်ကိုရနေတဲ့တခြင်းလေးတွေပါလေးတွေထက်ကထက်ကနှုတ်သွင်းတာရှိတာပေါ့ဒီဥစ္စာဟောနားထဲမှာကြားဘူးတဲ့အတန်လေးတွေကြားကိုကြိုက်တဲ့အတန်လေးတွေထက်ကထက်ကနှုတ်သွင်းနေတာရှိတာပေါ့အဲ့ဒါခံစားနေတာပဲအဲဒီတော့စိတ်အလိုတိုင်းအာယုံ၅ပါးစီကိုစိတ်လွတ်ထားပြီးတော့အာယုံ၅ပါးတွေကို တကယ်ရလို့ရှင်ရတဲ့အတိုင်းသုံးဆောင်ခါစားမရလဲစိတ်ကူးပြီးတော့သုံးဆောင်ခါစားနေတာကာမဒုက္ခလိကနိရောဓအခြင်းတဲ့ဒီအခြင်းကပယ်ရမယ်ခြင်းပဲရှင်ဟာမြပယ်ရရှင်ဟာမဟုတ်လို့လူပင်ပညာတော်လည်းပဲဥပုသရေသီလစောင့်တည်ပြီးတော့နေတဲ့အခါဒါတွေပယ်ရမှာတွေပဲတရားနှလုံးသွင်းအားထုတ်နေတဲ့အချိန်မှာပယ်ရမယ်ဒါကြောင့်မို့ စိတ်အလိုကြလွတ်ထားကကာမဒုက္ခလူယောဂဒါပယ်ရမယ်ခြင်းနဲ့ဆိုင်ဆိုရမယ်စိတ်အလိုကြလွတ်ထားကကာမဒုက္ခလူယောဂစိတ်အလိုကြလွတ်ထားကကာမဒုက္ခလူယောဂ

ပြောနေတာလဲကာမဒုက္ခနိကနိရောဓပဲအဲစိတ်အလိုတိုင်းလွတ်ထားလို့ရှိရင်ကာမဒုက္ခနိကနိရောဓဥပမာဘာနဲ့တူတယ်လဲဆိုရင်နွားများနွားများကျိုးနဲ့မရှိဘဲနဲ့လွတ်ထားသလိုပဲနွားများကျိုးနဲ့မရှိဘဲနဲ့လွတ်ထားလို့ရှိရင်မူကြတော့သခင်ပြုခင်းနေရှိတဲ့ခါကာလတွေမှာအဲဒီကျိုးနဲ့မရှိဘဲလွတ်ထားလို့ရှိရင်တော့သွားကြင်ရသွားစားကြင်ရစားကုန်တာပဲ လိုလာလာနဲ့ပူဇော်ခြင်းအစားကောအဲလိုပဲစိတ်ကိုထိမ့်သိမ့်မရှိဘဲနဲ့လွတ်ထားလို့ရှိရင်အာယုံ၅ပါးတွေမျက်မှောက်ရှိပြီးတော့လဲလူရှိတဲ့သူသုံးဆောင်ခါစားပြီးတော့နေတတ်တယ်မျက်မှောက်မရှိရင်လည်းအဲဒီအာယုံမျိုးတွေကိုစိတ်ကူးထဲမှာတော့သူရှိနေတာကိုစိတ်ကူးရတယ်စိတ်ကူးစိတ်ကူးပြီးတော့အဲဒီမှာအာယုံတွေခါစားပြီးတော့နေတာကာမဒုက္ခနိကနိယောဂတဲ့အဲဒါရှင်ဟန်ဖြစ်တဲ့ပုဂ္ဂိုလ်များဒီဟာပယ်ရမယ် တရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေလည်းပေးရမယ်ဒါလက်မခံရဘူးဒါလက်ခံထားလို့ရှိရင်သမာဓိဉာဏ်တွေပဲဖြစ်တော့လို့မပြည့်ဘူးនិဝရဏတရားတွေပဲအဲကာမိသနာនិဝရဏတွေပွားနေတာပဲဒါကြောင့်မို့အဲဒီဥစ္စာကိုပေးရမယ်လို့ဓမ္မစကြာတရားမှာဟောထားတဲ့ဒွေမေဘိကွေအာတာပသတိတေနနာသဝိတာပါဘိကွေရတဲ့ဒွေနှစ်ပါးကတော့အိမေအာတာဤအဖို့အစွန်းအယုတ်တရားတို့ကိုပါပစီတေန သင်ရဖြစ်သောပုဂ္ဂိုလ်သည်နာသေဝိတာပါမမိဝဲအမမိဝဲကောင်းဘူးသင်ရဖြစ်တဲ့ပုဂ္ဂိုလ်များလူရတော့မပြောဘူးအိမ်မှာနေတဲ့လူတွေတော့မမိဝဲကောင်းဘူးပြောတော့မရှိဘူးအိမ်မှာနေတဲ့ပုဂ္ဂိုလ်တွေမျိုးစားကောင်းမှုအာရုံနဲ့သူတို့ဒါနဲ့ပြောနေရတဲ့ဥစ္စာလူတွေမမိဝဲရဘူးလို့ပြိပင်လို့တော့မပြေပေဘူးဒါကြောင့်သင်ရဖြစ်တဲ့ပုဂ္ဂိုလ်မမိဝဲကောင်းဘူးတဲ့အဲလူတွေတော့တားမြင်လို့မဖြစ်လို့မတားမြင်ဘူးဒါပေမဲ့လူတွေလည်းပဲ ဘုရားတရင်သီလာစောင့်နေတဲ့အခါသူတော်ကောင်းတရားတွေဒီလိုအားထုတ်နေတဲ့အခါတွေတော့ဒါတွေပယ်ရတာပဲမပယ်လို့ရှိရင်တော့တရားမတိုးတက်နိုင်ဘူးဒါကြောင့်အဲဒီကာမဒုက္ခနိကလူယောဂဆိုတဲ့အကျင့်ကိုလည်းပယ်ရမယ်ဘာမှတရားမထုတ်ဘဲနဲ့ဒီတိုင်းဒီတိုင်းနေနေတယ်ဆိုလို့ရှိရင်အဲဒီကာမဒုက္ခနိကလူယောဂကြတာပဲအဲဒီလိုတရားတွေ

ယုံများအာဒုက္ခအတ္တအကိလမထာ ရိပညာအပါမတည်ဘူးဆိုလို့ရှိရင်အဲဒီလိုပညာအတ္တကိလသလူယောဂပဲအချို့ပညာရှိပုဂ္ဂိုလ်တွေကကာမဝါယုန်တွေခံစားနေလို့တော့ဗာမယဝိသင်ကမလို့ဘူးရာဇတရားမြတ်ကမတွေ့နိုင်ဘူးကာမဝါယုန်ခံစားမှုတွေအကုန်လုံးဖြတ်ပြီးတော့ကိုယ်ပင်မအောင်လုံးမှာ မှတ်တွေ့မယ်လို့ယူဆပြီးတော့ကိုယ်ပင်မအောင်ရှင်းကြတာ။မြတ်စွာဘုရားအလောင်းတော်တောင်မှပထမပိုင်းခြေပိုင်းတုန်းကဆိုလို့ရှိရင်ဒီလိုဒီလိုကျင့်နေကျင့်လာခဲ့ပါလေ။ဘုရဝေလာတော်ရောက်ပြီးတော့အဲအာနာပါနကိုချုပ်ပြီးတော့ကျင့်ခဲ့သတ္တဝင်တဲ့တွေကိုသတ္တဝင်တဲ့တွေ နှာခေါင်းကမထွက်မဝင်ရအောင်ပါးစပ်ကမထွက်မဝင်ရအောင်ဒါတွေတင်းတင်းကြပ်ကြပ်ပိတ်ဆို့ပြီးတော့ထားနားကထွက်တယ်နားကထွက်တော့အဲ့ဒီမှာအခိုင်အမနာခဲ့တယ်ဆိုတော့ဒါနဲ့နားကလည်းမထွက်အောင်လို့ပိတ်ဆို့လိုက်တဲ့အခါကလည်းကောင်းမှဝင်ပြီးတော့တိုးတယ်သက်ဝင်လိုက်တယ်အမတန်ပင်မနေတော့ဆိုတာပဲအဲ့ဒါကပင်မယုံညပဲ သောတဲ့ဝင်တဲ့အချုပ်ထိန်ထားတဲ့အတွက်ဘာမှတတိပညာပြည့်တယ်မဟုတ်ဘူးမြင်မယုံများအဲဒီလိုရှင်မျိုးအတ္တကိစ္စနဲ့ယောဂခေါ်တယ်ဒါကအစာအာဟာရတွေမစားဘဲနေလို့ရှိရင်ဖြင့်ကောင်းနိုင်မယ်လို့ထင်ပြီးတော့ဇာရတွေတစ်ပြေးပြေးချင်းကြော့ကြော့ကြော့ကြော့ပြီးတော့စားတော့နောက်ဆုံးလုံးလုံးလည်းမစားဘဲနေမလို့ကြံပါတယ်သူသူစားတယ်ပါဒါပေမဲ့နတ်တွေကနာဝဇာထည့်ပေးမယ်ပြောတယ်နာဝဇာတော့မထည့်ပါနဲ့နည်းနည်းတော့ကို မပြတ်ရုံတော့ပြန်စားပါမယ်ဆိုပြီးတော့ပဲလေးပဲပြုတ်ရည်လေးလက်တကောတော့လက်တကောတော့ဆိုတော့အဲနှစ်စွန်းလောက်ရှိမှာပေါ့နှစ်စွန်းသုံးစွန်းလောက်ရှိမှာပေါ့အဲ့ဒါကလေးတနေ့တနေ့ကိုပဲပြုတ်ရည်နှစ်စွန်းသုံးစွန်းလောက်ကလေးသုံးဆောင်ပြီးတော့နေရအမှန်တပိန်ဆုံးတော်တယ်ဆိုတာကိုသာရအဲ့ဒါလည်းပဲသာရတယ်မသာပဲနေကိုပင်မယုံပဲတတိညာနေဖြစ်တာမဟုတ်ဘူးတတိလည်းမဖြစ်သမာဓိလည်းမဖြစ်ညာလည်းမဖြစ် ဒါတော့ဇာအတ္တကိလန်ယောဂခေါ်တယ်ဒီပြင်လည်းဒီလိုကျင့်နေရှိပါတယ်ဒါကဒါကတယောက်ပြောဘူးလေဆိုတဲ့မှာတရုတ်နိုင်ငံမှာဘုရားဘာသာဂိုင်ွယ်တစ်ခုကသူတရားအထုတ်တာလေတုတ်လေးတစ်ချောင်းကင်ပြီးတော့သူ လှည့်ပတ်ပြီးတော့နာညာကြောက်ပြီးဟိုရိုက်ပြီးရိုက်နေဆိုတာဟိုရိုက်ဟိုတိုင်ရိုက်နာညာရိုက်ဟိုရိုက်ပြီးရိုက်နေလှည့်ပတ်ပြီးဒီတော့ပုဂ္ဂိုလ်လည်းကျဲကျဲရရပြီးဆိုတာလှည့်ပြီးတော့ဒါလုံနေရတယ်ဒါလုံနေတော့အချင်းဒီအတွင်းမှာလောဘဒေါသတွေမဖြစ်ဘူးကိလေသာငြိမ်းနေဆိုပြီးတော့သူတို့ကဒီလိုလုပ်တာအဲ့ဒါမျိုးလည်းအာရဂိဏနာယောဂကပင်မယုံပဲတတိမရှိဘူးသမာဓိမရှိဘူးဉာဏ်မရှိဘူးပင်မလားဒီအတွင်းမှာလောဘဒေါသ အကျမ်းစားတွေမဖြစ်တာတော့ဟုတ်မှာပေါ့ဖြစ်ခွင့်မှာများပဲသူအလုပ်လုပ်နေတာကိုဒါကတော့ဘယ်အလုပ်လုပ်နေနေလောဘဒေါသမောဟအကျမ်းစားတွေတော့ပျောက်နေတာပဲအလုပ်တစ်ခုလုပ်နေလို့ရှိရင်မြေကြီးတူတဲ့ပုဂ္ဂိုလ်မြေကြီးတူနေပင်မနေဒီတဲ့မှာလောဘဒေါသမောဟအကျမ်းစားတွေတော့မရှိဘူးသို့တော်လည်းလူကြသိမ်မွေးတဲ့လောဘဒေါသတွေတော့ရှိနေတာဘုရားလည်းဒုက္ခလေးနဲ့ကြောက်ရိုက်နေတဲ့ပုဂ္ဂိုလ်လည်းသူနူးညံ့တဲ့လောဘဒေါသတွေတော့ရှိနေတာပဲအကျိုးက အိန္ဒိယထဲမှာကိုပင်မအောင်လို့ကျင့်တယ်ကျင့်တယ်ရှိပါတယ်မနာအေးဆောင်းရာဒီမှာဒီအေးထဲမှာဆင်းပြီးတော့စိန်နေဒါကိလေသာငြိမ်းနေဆိုပြီးတော့အဲဒီရေးစိန်ပြီးတော့နေတော့ကိုကြီးတကူလုံးသိပြီးတော့အေးနေတော့ချတုံးနေတော့ဒီထဲမှာလောဘငြိမ်းတယ်လို့ပြောယူတာပေါ့ဒီကာမရာဂတွေငြိမ်းတယ်လို့ယူတာပေါ့ဘုံမှာပေါ့တရားမနာအေးနေတဲ့အချိန်မှာကာမရာဂသိတော့ပဲဖြစ်တော့မလို့မခံတာအောင်ဖြစ် ကာမရာဂစိတ်ဓာတ်မဖြစ်တာကိုအဲဆင်းရဲသာသာနဲ့နေခြင်းနဲ့တောင်းတမှုလောဘကတော့ရှိမှာပဲဒါတွေကတော့ရှိတယ်ဒါတို့ကဒါတို့ကကိလေသာမှမသိဘူးဆင်းရဲသာသာနဲ့ဆင်းရဲငြိမ့်ပြီးချမ်းသာခြင်းတဲ့ဥစ္စာတွေကဒါတွေကရှိတယ်လုံးလုံးငြိမ့်တာမဟုတ်ပါဘူးအမီးခင်ရတယ်ဒီကကြီးပူကပူနေရတဲ့အထက်မိခင်ရတယ်အဲဒါလင်းညနာကမိဖို့ကြီးတွေပို့ပြီးတော့လက်ကောင်မှတိုင်းနေဆောင်းနေက နေကလည်းပူတာနဲ့အသာသွေးတွေပြည်6သွေးပေါ့အဲ့ဒီတည်းမှာကာမရာကလောဘတွေမဖြစ်ဘူးလို့သူတို့ယူဆတယ်ဟုတ်မှာပဲပူးနေတော့တယ်ဒီပဲဖြစ်နိုင်မလဲဒါပေမဲ့လို့အဲ့ဒီလိုဆင်းရဲတွေငြိမ်းပြီးတော့ကောင်းစားခြင်းနဲ့ချမ်းသာခြင်းနဲ့တောင်းတမှုတွေကတော့ရှိမှာပဲဒီလိုကျင်သောအချင်းနောက်တစ်ချိန်ကြလို့ချင်းငါကောင်းစားလိမ့်မယ်ချမ်းသာလိမ့်မယ်လို့ပြောတဲ့မှုတွေသူ့မှာရှိနေမှာဒါကိလေသာလုံးဝငြိမ်းတဲ့ဥစ္စာတွေမဟုတ်ဘူးပြီးတော့ ဒုက္ခတွေခံရတဲ့အတွက်အပူတွေအေးအေးတွေဒီလိုဒုက္ခတွေတွေ့တဲ့အတွက်လည်းပဲသိမချမ်းသာမှုလည်းမသိမသာဖြစ်နေမှာပါပဲအဲသိမချမ်းသာမှုဖြစ်တဲ့စဉ်ဒေါသပါဒေါသပဲအဲဒီတော့ကိလေသာတွေကလုံးဝငြိမ်းတာမဟုတ်ဘူးအဲဒါကပင်မယုံမျှပဲကိလေသာငြိမ်းမှုလည်းမဖြစ်ပฏิသမารိညာဖြစ်မှုလည်းမရှိအဲဒါမျိုးအတ္တကိလေသာနဲ့ယောဂခေါ်တဲ့ဒါကြောင့်ဘုန်းကြီးကဒီမှာရာထုတကဖောင်းတာပိန်တာမှားဆိုတဲ့အခါမှာ အဲဘောင်းသာပင်သာမတဲ့ခါလဲကျိုးကအသက်ရှူတွေပါလေပြင်ပြုတ်ပြီးတော့လုပ်ရင်ပင်မမှုတွေပြည့်မှာဆိုတော့ဘုန်းကြီးကအသက်ရှူမခိုင်းပါဘူးပြင်းပြင်းမရှူနဲ့မမလေးသူရှူနေကြယူရှူနေကြယူတဲ့ခါမှာသင်ကြားပေါ်လာတဲ့ရုပ်တရားသိကိုရတာလူရင်းမဲ့သတိရောညာတို့ဖြစ်ပေါ်ရတာကလူရင်းမဲ့ဘာဝနာတရားဆိုတာ မရှိတဲ့ဟာတွေကိုရှိအောင်လုပ်ပြီးတော့ကျွရတာမဟုတ်ဘူးရှိပြီးသားဥစ္စာတွေမသိတာတွေသိအောင်လည်းကျွရမကျွရင်မသိဘူးကျွရင်သိတယ်ဥပမာသတိပဋ္ဌာန်ပါဠိတော်မှာကိစ္စတော်ဝကိစ္စမိတိပဇာရတိဟောတာကိစ္စတော်ဝသွားသည်ရှိတော်လဲကိစ္စမိတိသွားသည်ဟူ၍ပဇာနာတိကျွ၏ပဇာနာတိသိ၏သွားရင်သွားတယ်လို့သိရမယ် အဲ့ဒါသွားတာကတော့သူရှိနေတာပဲရေးချောင်းရှိတဲ့ခါကလာသူ့ဟာသူသွားကြရှိရင်သွားတာပဲသွားတဲ့ခါကလာမကျุလို့ရှိရင်တော့သွားတာကိုမသိဘူးသွားမှုနဲ့စပ်ပြီးတော့တတိမဖြစ်ဘူးအမှတ်မရဘူးသွားမှုလှုပ်ရှားမှုအဲ့ဒီယုတ်တရားတွေအပေါ်မှာစုစိုက်တည်ကြည့်တော့တမာရီမဖြစ်ဘူးသွားမှုလှုပ်ရှားမှုယုတ်တရားတွေအမှန်တိုင်းသိတဲ့ပညာမဖြစ်ဘူးရှိမှမကျุပဲဟာကိုမကျุရင်မဖြစ်ဘူးရှိရင်ဖြစ်တယ်ဒါပါပဲ အဲဒီသွားတာတွေကိုဓမင်းကပြင်းပြင်းကြီးလုပ်ပြီးတော့သွားရမယ်မြန်မြန်ကြီးသွားရမယ်ပြေးရမယ်ခေါက်တစ်ခေါက်ပြန်ပြေးနေရမယ်ဒါတော့မဟုတ်ဘူးသူကခေါက်တစ်ခေါက်ပြန်ပြေးနေုံနဲ့ဒီကိစ္စတော်ကကိစ္စမိတွေပဇာနာတိဆိုတဲ့ဒေသနာရပြီတရားထုတ်ခြင်းမဖြစ်ဘူးတတိညာဖြစ်မှာတတိညာဖြစ်ဖို့ရလိုတယ်ဆိုတာတတိညာကလည်းပဲဖြည်းဖြည်းချင်းသွားမှာပဲဖြစ်တယ်နန္ဒကြီးသွားရင်ဖြစ်ကုန်မှာဖြစ်ဘူးအဲဒါပြင်းပြင်းကြီးကျန်ကျန်ဌာနကြီးလှုပ်တိုင်းလဲသူစားဒီလိုမဟုတ်ဘူးဥမာသွေးတယ်ဆိုတော့ သမင်းစီတွေ၊ကွဲတွေရှိသောပတာရီတွေ၊ဆန့်ရှိသောသံသနာကာရီအပညာဉာဏ်ပြုလေရှိပြီးဟောဒီဖြစ်၏ကိုယ်ဆိုင်အပညာနဲ့ကိုယ်သာဆန့်တာကိုပြုရမှာရအဲဒီမှာလည်းပဲတတိဖြစ်ဝေကကိုယ်တိုင်းကိုယ်တိုင်းကိုယ်မှုအကိုယ်တည်းပါပဲတောင်းတဲ့လှုပ်ရှားတဲ့သဘောရုပ်တွေအဲဒီမူရာတွေကိုတတိဖြစ်ဖို့အမှားရဖို့လိုပါတယ်အဲဒါကိုအဲဒီတတိဖြစ်ရမှာစိတ် ပြည်ကြည်ဖို့ပြည်ကြည်မှုသမာဓိဖြစ်ဖို့ပြည်ကြည်ရမှအသိဉာဏ်ဖြစ်ဖို့လိုပါတဲ့အဲ့ဒါဖြစ်အောင်လို့အားထုတ်တာဒီမှာကိုယ်ရသနာတွေကိုပြင်းပြင်းကြီးလုပ်ပြီးတော့ကျန်ကျန်သနာကြီးလုပ်ပြီးတော့ကျန်ကျန်ကြီးကိုယ်လိုက်ဆားလိုက်ကိုယ်လိုက်ဆားလိုက်အကျန်းသားနေလုပ်နေုံနဲ့ဒီသတိပဋ္ဌာန်ပွားများမှုဖြစ်တာမဟုတ်ဘူးတတိညာဖြစ်မှသူကတတိညာဖြစ်ဖို့အရေးကြီးတယ်အဲအာနာပါနရှုရမှလည်းဒီတိုင်းပဲအဲဘောနာပိနာရှုရလည်းဒီတိုင်းပဲပြင်းပြင်းကြီးလုပ်လို့သူကတတိညာဖြစ်တယ်လို့မဆိုနိုင်ဘူး ပြင်းလို့ထင်ရှားတာကတော့တတိညာနဲ့မဆိုင်ဘူးဥပမာအားဖြင့်ဆိုရင်အမြောက်ကြီးပြက်လိုက်ဒိန်းဆိုတာနာနာပါလို့မဟုတ်ဘူးအမြောက်ကမြည်လို့ကြားသွားတာသူကအေးနာယီလေးတက်တက်တက်တက်နဲ့သွားနေတယ်တူတူတူတူလေးပြောနေတာတွေကိုဒီခဏီးလေးကနေပြီးတော့ကြားနေတယ်ဆိုရင်အဲ့ဒီလိုကနားကောင်းလို့ကြားတာကနားရဲ့အသွမ်းတတ်တယ်အပန်းရဲ့သောတာတိမဟုတ်အမြောက်ကြီးပြလိုက်လို့ဘုံကြီးချလိုက်လို့ဒိုင်းနမိုင်းခွဲလိုက်လို့ဟုံတိုင်းနဲ့မိုးချုံလိုက်လို့မိုးကြိုးပြလိုက်လို့ဒီသားတွေ နားကြတော့တာကတော့နားဆွမ်းကောင်းလို့တော့မဟုတ်ဘူးဟိုကအပန်းကြီးကမြည်လို့တော့မကြကျင်လို့ကိုမဖြစ်ဘူးအဲ့ဒါကတော့အဲ့ဒီလိုပဲအာယုံကြမ်းလို့သိတဲ့ဥစ္စာမျိုးကတော့တတိညာကြီးအသွမ်းမဟုတ်ဘူးအာယုံနူးနူးညံ့ညံ့တင်တင်မွမွလေးတွေကိုပဲပိုင်းပိုင်းခြားခြားနဲ့သိသွားပြီဆိုရင်အဲ့ဒါတတိညာကြီးအသွမ်းတတ်တယ်ဒါကြောင့်မို့ဟောင်းနေပိနေမှတဲ့အခါမှာအဲအသက်ကျူတော့ပြင်းပြင်းကြီးမကျူနဲ့ဘုန်းကြီးများဒီလိုညွန်ကြားပါတယ်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 ကောင်းပင်မှုတွေပါဝင်တဲ့တောင်းတဲ့ဘောတင်းတဲ့ဘောလှုပ်ရှားတဲ့ဘောသူရှိရှိတဲ့အတိုင်းပေါ်လေအဲ့ဒါလေးတွေကိုအကုန်လုံးသိသွားရမယ်အဲဒါလေးသိအောင်လို့ခါလဲစိုက်ပြီးတော့ကြည်နေတဲ့သဘောပဲသမာဓိညာကျင်းလာတဲ့ခါကျတော့အပိုင်းခြားနေပြီးရဲ့အစနဲ့အဆုံးနဲ့ဖောင်းတာပိန်တာအားတဲ့ဖောင်းတာကပိန်တာမဟုတ်ပိန်တာကဖောင်းတာမဟုတ်အစပထမပြီးတော့စပြီးနောက်တော့ဖောင်းတာဒီပင်လဲဖောင်းနေဖောင်းနေဟာတခါလဲတရည်ရည်နဲ့ အဲတပိုင်းစီတပိုင်းစီပိုက်ချပြီးတော့သိတယ်။ပိန်ကြတာမှလည်းတည်ရင်နဲ့တပိုင်းစီတပိုင်းစီပိုက်ချပြီးတော့သိတာ။အပြည့်ပြည့်တွေနဲ့ပိုက်ချပြီးသိတာ။အဲဒီလိုသိအောင်လို့ရှုရတယ်ပြီးတော့ရှုမှတတိသမာရိညာဖြစ်တယ်။အဲဒီလိုတတိသမာရိညာသိအောင်မဟုတ်ဘဲနဲ့ကိုပင်မယုံမြလုံနေလို့ရှိရင်တဲ့ဘာပဲလုပ်လို့အတ္တကိလမဏယောဂခေါ်တယ်ကိုပင်မယုံအောင်မဖြစ်တယ်သတိသမารိညာမဖြစ်ဘူးဆိုရင်လားဒါဟိုရင်ဘာဝနာထဲမှာအတွင်းမဝင်ဘူးအဲဒါကြောင့်ဒါလေး အဲဒီအာရမိသမဏနိယောဂကလည်းပယ်ရမယ်တဲ့ဒါပယ်ရမယ်ဥစ္စာကာမဂုဏ်အာယုန်နဲ့သိလို့ရှိတိုင်းတွတ်ထားပြီးတော့သုံးဆောင်ခံစားနေတာတွေလဲပညာပြည့်တဲ့ပုဂ္ဂိုလ်များမမိဝဲကောင်းဘူးမပြုလုပ်ကောင်းဘူးကိုပင်မယုံမြကာမဂုဏ်အာယုန်နဲ့အကောင်းနဲ့မခံစားဘဲနဲ့ကိုပင်မယုံမြကိုဆင်းရဲယုံမြသတိသမารိညာမဖြစ်ဘဲနဲ့ကိုဆင်းရဲယုံမြကျင့်တယ်ကျင်လည်းပဲမကျင်ကောင်းဘူး အဲကိုဆင်းရဲပေမဲ့လို့လည်းသတိသမารိညာဖြစ်တဲ့အကျင့်တော်တွေကျင့်ကောင်းတဲ့ဒူရင်ကျင့်တွေရှိတယ်ဒူရင်ကျင့်တွေလည်းကျင့်ရတာကိုပင်မနာပဲဒါပေမဲ့လို့အဲဒီမှာသတိသမารိညာဖြစ်စေနိုင်တယ်ဆိုပြီးတော့သမထဘာဝနာလုပ်တဲ့အာထုတဲ့ခါကာလတွေမှာအယုံတခုတည်းစူးစိုက်ပြီးတော့ရှုနေရတော့လကားနေတာတော့မသက်သာဘူးကိုပင်မမှုရှိတယ်သူကထိုင်းနေရတာငြိမ့်နေရတာညောင်းမှုညာမှုပင်မမှုရှိတာတော့ရှိတာပေါ့ဒါပေမဲ့လို့အဲ့ဒီ ခိုင်းနေတဲ့ချင်းညောင်းအောင်ပင်မအောင်လို့သူအားထုတ်တာမဟုတ်ဘူးသမာဓိဖြစ်အောင်လို့အားထုတ်တာသမာဓိကဖြစ်တယ်ဟိုမှာသမထအယောင်စာရည်ပြီးတော့သမာဓိဖြစ်တယ်အဲဒါဒါကတော့အတ္တကိလမဏယောဂမဟုတ်ဘူးဝိညာဉ်တွေကဓွား၆ပါးပေါ်တိုင်းပေါ်တဲ့ယုံနာတွေရှိနေတယ်ဆိုတာလည်းပဲကိုပင်မမှုရှိတာမလို့ရှိတာပဲအလွတ်နေတဲ့ပုံကောင်မှာဆိုရင်တော့အဲလက်ညောင်းလာရင်ကိုယ်လိုက်ဆားလိုက်ကိုညောင်းလာလို့ရှိရင်လည်းတွေးလိုက်ကျင်းလိုက်အဲကိုပင်မမှုမရှိဘူးချမ်းသာတာပေါ့ အဲတရားအားထုတ်နေတဲ့ဓွားကြောက်ပါဖြစ်တဲ့ဖြစ်ကလေးလိုက်ပြီးတော့ရှုနေတဲ့ဆိုတဲ့အခါမှာအဲကိုယ်ကျင်နိုင်လည်းမကိုယ်ရဘူးဆန်းကျင်လည်းမဆန်းရဘူးခင်ဗျာကထားကျင်နိုင်လည်းမထားရဘူးငြိမ်ပြီးရှုနေရတော့ကိုယ်ပင်မမှုရှိတာမလို့တော့ရှိပါတယ်ဒါပေမဲ့လို့ဒါကိုယ်ပင်မယုံမရမဟုတ်ဘူးအောင်းနေပိန်နေထိုင်နေအထီးရစသည်ဖြင့်ပေါ်ရပေါ်ရလေးလိုက်ပြီးတော့ရှူတိုင်းရှူတိုင်းအမှားရတဲ့တတိကလေးကပါနေတယ်အဲ့ဒီတတိကလိုရင်းမယ်ကိုပင်မအောင်လို့တာမဟုတ်တတိလေးကလိုရင်း အဲ့ဒီတတိလေးကမှတိုင်းမှတိုင်းပါနေတာပဲတတိလေးအဲကိုယ်ရဆန့်တယ်လှုပ်တယ်ညောင်းတယ်ပူတယ်နာတယ်စသည်ဖြင့်ပေါ်ရပေါ်ရလိုက်ပြီးတော့ပြုမှနေတဲ့အခါပေါ်တိုင်းပေါ်တိုင်းအာယုံလေးအမှားရတဲ့တတိလေးဖြစ်တယ်အမှားရမိအမှားရမိရအာယုံလေးမှာသုသက်တည်တဲ့သမာဓိဖြစ်တယ်မှမိတဲ့အာယုံလေးပဲမဲရှားပြီးတယ်ညာလည်းပဲဖြစ်တယ်သူကသမကာသမသိမတင်ကြသေးဘူးအဲကျင့်လာတဲ့အခါကျတော့အမှန်တန်ကိုတင်ကြတယ်မနာအားရဝန်တာဖြစ်လာကိုတင်ကြပြီးတော့လာတယ် အဲ့ဒီတတိသမารိညာနေဖြစ်နေလို့ဒါကတော့ပင်မယုံမျှကျူတာမဟုတ်ဘူးအခုဟာကတော့ပင်မယုံမျှပဲကိုပင်မယုံမျှကိုပင်မယုံမျှအားထုတ်လို့ရှိရင်အဲ့ဒီတတိလည်းပဲအလေးပေးပြီးတော့တတိဖြစ်အောင်လည်းအားထုတ်တာမဟုတ်သမာဓိဖြစ်အောင်လည်းလုပ်တာမဟုတ်ဉာဏ်ဖြစ်အောင်လည်းလုပ်တာမဟုတ်ဘူးကိုပင်မယုံမျှကိုပင်မနေရင်အဲ့ဒီအချိန်မှာတခြားတစ်ပါးစိတ်မသွားရဘူး ဒါတော့တော့ရှိမှာပေါ့ဒီကပင်မနေတာပေါ့ဒါကတော့ခုနပြောတဲ့မြေတူးတယ်လို့လည်းပဲသူမြေတူးရအာယုံပင်မနေလို့ဒီပြင်မသွားရဘူးဒါကဘာဝနာမဟုတ်ဘူးသူကဘာဝနာမဟုတ်အခုကျူတာကတော့တတိယောသမာရိယောညာယောတွေကပြောက်လို့ကျူမှတ်ပြီးတော့တယ်အဲဒါကိုပင်မယုံရမဟုတ်ဘူးအဲတတိသမာရိညာဖြစ်အောင်လို့အလေးမပေးဘဲနဲ့

ရောစာယကတမေတွေ့ဘယ်နှပါတော့လဲဆိုလို့ရှိရင်ရောစာယကာမေတုကာမတုခန္ဒီကာနိယောကာမဂုဏ်တို့၌ကာမချမ်းသာကိုသာယာတမ်းမဲ့ပြီးတော့ခံစားနေတာကတခုရောစာယအတ္တကိလမဏနိယောကအတ္တကမိမိကိုယ်ပဲကိလမထာကပင်ပန်းစီကိုယ်ပင်ပန်းအောင်အားထုတ်တဲ့အလုပ်ကလည်းတခုအဲဒီနှစ်ခုကိုရှင်ဟန်းများမမြှွယ်ကောင်းဘူး အဲလောကလူတွေအများကကာမစိတ်လိုတိုင်းလွတ်ပြီးတော့ကာမအာယုန်တွေရရမြခံစားပြီးတော့နေကြပါတယ်အဲတချို့ပညာရှိပုဂ္ဂိုလ်တွေကအိန္ဒိယစီမှာအဲဒီကိုဗမအောင်လုပ်ပြီးတော့ကိလေသာကင်းတယ်လို့ယူဆပြီးကိုဗမအောင်လုပ်ပြီးတော့ကျင့်တယ်ရှိပါတယ်အဲဒီအပြင်မျိုးဟာလာမမဟုတ်ဘူးလို့ဆိုပြီးတော့ဓမ္မစကြာတရားမှာ ဟောထားပါတယ်အဲ့ဒီနှမျိုးကိုပယ်ပြီးတော့မဇ္ဈိမပရိယုဒအလယ်လန်းလေအလယ်လန်းဆိုတာစိတ်လိုတိုင်းလည်းပဲလွတ်ထားရတာမဟုတ်ဘူးကိုပင်မအောင်လို့လည်းပဲနေရာတကာချုပ်ချရတာမဟုတ်ဘူးဥပမာဆိုပါတော့မြင်စရာရှိလို့ရှိရင်မြင်သေးမြင်လိုက်တာမြင်ရတယ်တွေ့ကြရတယ်ကြောက်ပြီးတော့အကောင်းနေလိုက်ပြီးတော့ကြည့်ရတာတော့မဟုတ်ဘူးဒါမဲ့လို့ကြည့်ရင်ကြည့်လိုက်တဲ့ဥစ္စာမြင်နေနေတဲ့ဥစ္စာတွေမြင်ရပါတယ် နားထောင်နေနားထောင်နေတဲ့ဥစ္စာနားထောင်ရတဲ့သီလမပြည့်တော့တဲ့အာယုန်တွေတော့ကိုသုံးဆောင်ခံစားရမှုတွေရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီသုံးဆောင်ခံစားတဲ့အခါကာလမှာတတိညာလေးနောက်ကထည့်ပေးရတယ်။နောက်ကထည့်ပေးနေရတယ်။သုံးစားတယ်ဆိုတော့သုံးဆိုစားရတယ်မစားဘဲနဲ့ကိုယ်ပင်မအောင်လို့အဲမစားဘဲနေလို့ရှိရင်ဒါအာတကိလမယောဂဖြစ်တယ်။ဒီတိုင်းအလွတ်စိတ်လိုတိုင်းလိုက်ပြီးတဲ့ကာလအရသာခံပြီးတော့တမ်းမဲ့ဆွဲလမ်းပြီးတော့စတော့နေလို့ရှိရင်လည်းကာမတုခဏိကနေယောဂဖြစ်တယ်။ အခုကဒီလိုမဟုတ်ဘူးတဲ့စားလဲစားရမယ်အဲကိလေသာနောက်ကမပအောင်လို့လည်းတတိညာလေးထည့်ပေးရမယ်တဲ့သမာဓိတိစိုက်ပြီးတော့မဂ္ဂင်7ပါးတည်းထည့်ပေးရမယ်အရာသာသိရင်သိတာပေါ့လေအဲ့ဒီမရောက်ခင်စောစောကတည်းကသမင်းပွဲကြည့်တာတော့မြင်တာသမင်းစီလက်လှမ်းတာသမင်းပြင်တာသုတ်တာကိုင်းတာယူလာတာဒါတွေအကုန်လုံးအသင်လိုက်လိုက်ပြီးတော့အမတ်တတိတွေထည့်လာတာပေါ့အမတ်တတိတွေအမတ်တတိတွေထည့်တော့တတိလည်းဖြစ်တယ် မှတ်မိတဲ့အာယုံမှာစုစိတ်တည်တဲ့သမာဓိလည်းဖြစ်တယ်ပြီးတော့မှတ်မိတဲ့အာယုံလေးပိုင်းပိုင်းရှိရသေးတယ်ညာလည်းဖြစ်တယ်မှားရင်မှားရင်လည်းလားပတိပတိသမာဓိညာတွေအကုန်လုံးမှတ်တိုင်းမှလည်းတစ်ချိန်တစ်ချိန်ဖြစ်ဖြစ်လိုက်လာတာသူကသမကာသာတော့သိမတင်ကြသေးဘူးညာရင်လာတဲ့ခါမှတင်ကြတယ်အဲနောက်ဝါတဲ့ခါဝါတိုင်းဝါတိုင်းမှာဝါပြီးတော့ကြာပေါ်မှာအရသာလေးချိုးတာချင်တာလေးပြီးသွားတာရှိတာကိုအဲဒါရတာစားတယ်ဆိုတာပါပဲ အဲ့ဒါလေးကိုသာယာနေကြတာလူတွေကဆိုရတာသိမ့်တာကောင်းတာဒါကျက်သားရတာပဲဒါဝက်သားရတာပဲစသည်ဖြင့်ဒီလိုသာယာပြီးတော့နေကြတာကိုအဲ့ဒီသာယာပြီးမိမိစစ်စစ်နဲ့အရသာခံပြီးစားလို့ရှိရင်ကာမတုခလေးကနေရောခေါ်တယ်အခုယောဂီပုဂ္ဂိုလ်တရားထုတ်တဲ့ပုဂ္ဂိုလ်အဲ့ဒီလိုမဟုတ်ဘူးအဲဝါတယ်ဝါတယ်ဒီကကြာပေါ်မှာအရသာလေးချိုးတာပေါ်ရင်ချိုးတယ်အဲကောင်းတယ်ထင်တယ်ကောင်းတယ်မှတ်လိုက်ရတာကိုမှတ်လိုက်တော့ဘာဖြစ်တော့ဆိုတော့ ပါရမှုနှစ်သက်မှုတွေနောက်ကပန်းလာဘူးလို့သိပြီးကြောက်သွားတာပဲ။ကြာပေါ်မှာချိုးတဲ့သဘောလေးချိုးပြီးကြောက်၊ရှင်တဲ့သဘောလေးရှင်ပြီးကြောက်၊စိတ်တဲ့သဘောလေးစိတ်ပြီးကြောက်၊ကောင်းတဲ့ဆင်အားလေးကောင်းပြီးကြောက်။အဲဒီတိုင်းဒီတိုင်းအဖြစ်ပြီးကြောက်သွားတဲ့သဘောပဲသူကသင်ကြားတွေ့ရ။အဲဒီတော့အဲဒီအရာသာကောင်းမှုလေးနဲ့စားပြီးတော့မာယာမှုကိလေသာမဖြစ်ဘူး။အခုစားနေလုံးလုံးမဖြစ်ဘူး။နောင်လည်းပြန်စဉ်းစားလို့မဖြစ်တော့ဘူး။ဒီခါတိုင်းငြိမ့်သွားတယ်။အဲဒီတော့ကိလေသာငြိမ့်ရအောင် သတိသမารိညာလေးနောက်ကထည့်ပေးလားမေဇိမာပရိပဒါလားတဲ့စားရင်စားလိုက်တဲ့အစားတော့စားပါတဲ့ကိုမျှတာအောင်စားပါတဲ့ဟောတရားမလို့လည်းလို့ရှိရင်ပြစ္ဆောကရဆင်ញရတယ်အခုကိုရင်လေးတွေအဲရဟန်းလေးတွေတရားမမှတ်နိုင်လို့ရှိရင်ပြစ္ဆောကရလည်းတော့ဆင်ញရတယ်ဤဒီစားဝယ်မဲမဲကိုမြည်ရမှန်ကြော်လာပါရဲ့ရှင်ဒီကျွေးခြင်းကမသုံးပါဘူးလေးကြရသာဤကိုယ်ကောင်းသိအောင်ဒီလည်းအသက်မြတာမမောပန်းတာ ဘုရားသာသနာကျင့်တဲ့ပြဝကျင့်မှနိုင်စေဝေဒနာဟောင်းတယ်မဖြစ်เสียကြပဲနဲ့လေခါသိင်းကြီးကိုအဖြစ်လျောက်ချမ်းမြောက်အောင်သုံးဆောင်မိဝဲပါသည်မဟုတ်တော့ပါဆရာတော်ကြည့်ကြည့်တာပါဠိလိုဆိုတော့ဟိုလူတွေနားမလည်ဘူးသင်္ဃဥက္ကသကလေးတွေလည်းနားမလည်ဘူးဘုန်းကြီးတို့ဖန်မသင်္ဃဥက္ကသတွေမှလည်းဒီလိုပဲနားမလည်ပဲဒီသင်္ခါယောနိသောဒိနာဝတံပိပေဝါနေဝတဝါယနာတနမရာယနမရဏယနာဥပ္ပနာစသည်ဖြင့်ပါဠိတွေရကြက်ပြီးတော့ပဋိစိတ်တာပဲနားလည်တာတော့မဟုတ်ဘူး လူရင်းကတော့ဒီလိုရုပ်ဖို့ဆိုဖို့ကလူရင်းမဟုတ်သိဖို့ကလူရင်းပါပဲဤဒီစားဝယ်မယ်မယ်ကိုမြည်ရမှကြွာလှပရေးစင်ပြည့်ကျွေးခြင်းကမသုံးပါဘူးလောကလူတွေစားတာကတော့ယူနိုင်ရနိုင်အောင်လို့ရောဘဘနေနိုင်အောင်လို့စားတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အဲအာရင်တွေတိုးပွားအောင်လို့အာကစားတဲ့ဘက်ကလူတွေဆိုသီတာပေါ့အာတိုးတဲ့ဟာတွေလိုက်ရှားပွေစားနေတယ်လို့လည်းရှိတယ် ကာမအာယုန်တွေခံစားနိုင်အောင်လို့အဲဒီကလည်းသူကလည်းကာမဂုဏ်အာယုန်တွေသုံးတော့ခံစားနိုင်အောင်ပါတခါတဲ့ဒီလိုသေးတွေတော့မစားတာကြီးတာပဲစားလည်းပဲဒီလိုစားတွေစားတယ်လို့အဲအသားရည်တွေတိုးပွားအောင်လို့သူကလှကျင်တော့သူစားတာလည်းရှိတယ်အဲခုညာများယောဂီများတော့ဒီလိုမဟုတ်ဘူးတဲ့ဒီဒီစားပဲမဲမဲကိုမြည်ရမှန်ကြွလှပါရည်ဆင့်ပြေဖြိုးခြင်းဟာမသုံးပါဘူးယူရနိုင်အောင်မာမာနတက်ကြွနိုင်အောင် အဲသာရည်ရည်လှပါအောင်အဲပြည့်ဖြိုးသွားအောင်လို့စားတာမဟုတ်ပါဘူးဘာလို့စားရသလဲဆိုတော့လေးကြတာသာဤကိုကောင်မီစီအောင်တိလည်းအသက်များတာမမောပန္နာဒါလေးပါသူဝိရှိတဲ့ကိုကာကြီးအသာမစားလို့ရှိရင်သေးတယ်မသေးအောင်လို့ကိုကာကြီးဒီမြဲဒီအောင်လို့အဲဓာတ်ဆက်ပေးနေရတာအာဟာရဆက်ပေးနေရတာပဲဘယ်လိုနှုတ်သွင်းရတာပါလဲ ဒီကိုကြီးကအစမကျွေးရင်သေမှာမို့သူမသေးအောင်လို့ရှင်ရက်တရားလေးကြရသာဤလိုပါနဲ့ကြောင်တိလေးအသက်များတာအသက်တားတိုင်နေနိုင်အောင်လို့မမောပန်းတာအစာမစားလို့ချင်းဆာလမိုးသိဒုက္ခတွေရောက်တယ်အဲဒီဒုက္ခတွေမရောက်အောင်လို့လည်းဆာလမိုးသိမှုတွေငြိမ့်သွားအောင်ဒုက္ခတွေငြိမ့်သွားအောင်လည်းစားရတယ်ဒါတော့ဆာလမိုးသိဒုက္ခတွေငြိမ့်တဲ့အခါကလည်းဘာလို့ဖို့တော့ဆိုတော့ဘုရားသာသနာကျင့်တဲ့ကြာကိုကျင့်မှနိုင်စေ

စာလေးထည့်ပေးရအဲစာစားလို့အားရင်ရှိနေတဲ့ခါကာလမှာသီလတွေကိုလည်းပဲဆက်ပြီးတော့ကျင့်သွားမယ်သမာဓိပညာချင်းတွေဆက်ကျင့်သွားမယ်ဝိပဿနာချင်းတွေကျင့်ပြီးအရိယာမဉာဏ်ရောက်အောင်လို့ကျင့်မယ်ရောက်လို့ရောက်냐ပေါ်လေမရောက်တာကတော့မတတ်နိုင်ဘူးသာကျင့်တဲ့ပုဂ္ဂိုလ်ကဒီလိုကျင့်ရတာပဲဘုရားသာသနာကျင့်တဲ့ဘုရားကိုကျင့်ပါနိုင်စေဝေဒနာဟောင်းပင်မဖြစ်စေရ ဝေဒနာအဟောင်းတွေအသာမစားလို့ရှိရင်ဒီဝေဒနာအဟောင်းတွေကဆက်ပြီးတော့ပြင်းပြဖြစ်သွားတယ်ကိုယ်ကသာလောင်မိုးသိပြီးဒုက္ခတွေရောက်လာပြီအဲ့ဒါတွေမရှိအောင်လို့အသစ်တဲ့ဝေဒနာအသစ်တဲ့အစာမစားလို့ရှိရင်အခုနေတော့နေတာထိုင်တာရှိတော်ကြလို့ရှိရင်မနေတာမထိုင်တာတွေလည်းဖြစ်လာနိုင်တယ်အဲဒီလိုအသစ်ချင်းမဲ့ဒုက္ခဝေဒနာတွေလည်းမရှိအောင်ဝေဒနာအောင်တွေမဖြစ်เสียရပါပဲမြလေခါသိင်းပြစ်ကိုမဖြစ်လေအောင် ချမ်းမြေ့အောင်သာရသာတော့အတိုက်ကြီးနဲ့သာရတယ်အတိုက်ကြီးနဲ့မသာလို့ရှိရင်လည်းအသာမပြေလို့နေမကောင်းတိုင်းမကောင်းနေဖြစ်တတ်တယ်နေမကောင်းတိုင်းမကောင်းဖြစ်လို့ရှိရင်ဘေးကပုဂ္ဂိုလ်ရပြောတယ်ဟိုးသူယောဂဖြစ်မှာပေါ့တွေးရည်တောက်စားတာပဲအတိုင်းကြီးကြီးစားတာကိုအလွန်ကျွံစားဖြစ်မှာပေါ့ဘေးကခဲရခံတယ်အဲဒီလိုရာပိုင်းညာလေးခါသိမ့်ပြေကိုမပြစ်လေအောင်ခါသိမ့်တော့အဖြစ်တယ်တူတူပါကဲ့ရဲ့ဘွယ်တွေလည်းမပြောင်းအတိုင်းကြီးလေးနဲ့တော်ရုံတန်ရုံစားရတယ် လင်းကားလို့တော့ကြော့ပြီးတော့စားရမယ်လို့ဆိုပါတယ်ဒီတော့တဲ့တဲ့စားရရပဲမလို့အလွန်ကျွံအများကြီးမစားရဘူးမတဲ့တာတွေတင်ချောင်ပြီးတော့စားရပိုင်းများလေခါသိမ့်ပြစ်ကိုမပြစ်လျောက်ချမ်းမြေ့အောင်ဆန်းရသွားတယ်နည်းနည်းအောင်ဒါတော့စားလို့ရှိရင်ဒေသဒေနာရှိပြီဆိုပြီးတော့လင်းကားလို့တော့ကြော့ပြီးတကလားစားရမယ်တဲ့အဲ့ဒါပြစ္ဆောကနာဆင်ញင်ပြီးစားဖို့အဲ့ဒီတော့ပြစ္ဆောကနာဆင်ញင်စားနေရင်ပဲဒါမစ္စည်းမပရိပဒါပါပဲအဲ ကောင်းတို့ရရာတွေကိုအရသာခံပြီးတမဲ့ဆွဲလမ်းပြီးစားနေတာမဟုတ်လို့ကာမတုခာလိကနိယောဂအမရှိမစားဘဲနဲ့ကိုယ်ပင်မအောင်ကျင့်တာလည်းမဟုတ်လို့ဒါကြောင့်အာတကိလနာနိယောဂလည်းမရှိဘူးတဲ့သောစားရင်ဟိုတယ်မေဇိမပရိဒါအကျင့်ကိုကျင့်နေတယ်နည်းတယ်သို့အတူပဲသင်္ဃဝေဒနေရလည်းဒီတိုင်းပဲသင်္ဃမူပဲနဲ့နေလို့ရှိရင်အပူအေးစားပြီးဒုက္ခရောက်ပြီးတော့အာတကိလနာနိယောဂဖြစ်နိုင်တယ်အဲဒီမှာလည်းသင်္ဃကိုตายရပြီးဝင်နေလို့ရှိရင်ကာမတုခာလိကနိယောဂဖြစ်နိုင်တယ် အဲသင်္ကန်းလည်းပဲသုံးဆောင်နေတဲ့အခါမှာသစ္စာကဏ္ဍနဲ့ဆင်ခြင်ပြီးသုံးဆောင်ဘုံမဝိပဿနာရှုမှတ်ပြီးဒီကရာကိုကျောင်းရာနေရာသုံးဆောင်တဲ့အခါစိတ်ပစ္စည်းသုံးဆောင်တဲ့အခါဘာပဲဖြစ်ဖြစ်ပေါ့လေသုံးဆောင်တဲ့အခါဒီသုံးဆောင်တဲ့အခါကလာသစ္စာကဏ္ဍနဲ့ဆင်ခြင်ပြီးတော့သုံးဆောင်ပါသို့မဟုတ်လည်းရှုမှတ်ပြီးဒီကရာသုံးဆောင်ပါအဲဒီလိုသုံးဆောင်လို့ရှိရင်ကာမဒုက္ခလိကနိယောဂမှလည်းလွတ်တော့လွတ်ပြီးတော့သွားတယ်အတ္တကိလမနိယောဂကလည်းလွတ်ပြီးတော့သွားတယ်အဲဒီလိုလွတ်ပြီးတော့သွားအောင်ကြည့်ရမှာ အခုဝိပဿနာဘာဝနာကျင့်နေရှုမှတ်နေတဲ့နေရာတော့အထူးပြောစရာမလိုပါဘူးဒါကတော့သတိသမารိညာဖြစ်အောင်လို့သူစားပြီးတော့ရှုနေလို့ရှိရင်မှတ်တိုင်းမှတ်တိုင်းအမှားရတဲ့သတိဖြစ်တယ်အဲဒီမှတ်မိတဲ့အာယုံမှာသူ့စိုက်တည်ရှိတဲ့သမာဓိဖြစ်တယ်အဲဒီမှတ်မိတဲ့သဘောတရားလေးအမှန်တိုင်းသိတဲ့ဉာဏ်ဖြစ်တယ်သတိသမารိညာမှတ်တိုင်းမှလည်းဖြစ်တယ်အဲဒီလိုဖြစ်အောင်အားထုတ်နေတာဒါကတော့ ကိုယ်ပင်မမှုရှိစေကမကိုယ်ပင်မအောင်အားထုတ်တာမဟုတ်လို့အတ္တကိလေသာမျိုးကမခေါ်ဘူးကာမဒုက္ခတွေချမ်းသာတွေခံစားနေတာမဟုတ်လို့ကာမဒုက္ခနဲ့မျိုးကလည်းမဟုတ်ဘူးအဲဒီအကျင့်နှစ်ပါးကလွတ်နေတဲ့မေဇိမပရိဒါအကျင့်ပဲအဲဒီမှာလဲသမထနဲ့ဝိပဿနာနဲ့မျိုးရှိရတယ်ဒါကြောင့်သုံးနာဘကစိတ်တည်ယုံမြရှုနေကသမထဝိပဿနာသမထဘာဝနာအဲရှုတာကလည်းပဲစိတ်တည်ငြိမ်ယုံမြလေးရှုနေလို့ရှိရင်သမထဘာဝနာခေါ်တယ်အဲဆိုရမယ်ဒါလည်းလွယ်လွယ်ပါပဲ စိတ်တည်ယုံများကျုနေကသမထဘာဝနာစိတ်တည်ယုံများကျုနေကသမထဘာဝနာ တွေရှိနေတယ်ကတိုင်းဆိုပါတော့ပထူကတိုင်းရေပုံသဏ္ဍာန်လောက်ပြီးတော့အဲ့ဒီအာယုံလေးအဲတထွားတထွားတော့သာသာတော့အဲ့ဒီအဝိုင်းလေးကိုသိနေစိုက်ပြီးတော့ပထမတော့မျက်စိနဲ့ကြည့်ပြီးတော့ရှုရတာပါပဲမျက်စိနဲ့ကြည့်တော့ပထဝီပထဝီပထဝီပါဠိတော့ပမာလိုမြေမြေမြေပါပဲအဲ့ဒီရေဝိုင်းလေးကိုကြည့်ပြီးတော့ဖာမနှလုံးသွင်းကြည့်ပါများတော့မျက်စိထဲမှာသွားရတာမျက်စိမိတ်လိုက်လည်းပဲအဲ့ဒီအာယုံလေး ဘောနေဘောနေလို့ရှိရင်တော့ဘယ်သာသာဒါလေးနှလုံးသွင်းနေရတယ်ကိုနေရာကိုသွားကလတိုင်းမှာသွားထိုင်ပြီးတော့လည်းဒါနှလုံးသွင်းနေရတာပထဝီပထဝီမြေမြေမြေမြေမြေဒါပဲမင်းလည်းမြေရနှလုံးသွင်းနေရအဲဒီနှလုံးသွင်းနေတဲ့အတွက်ဘာတွေပြီးတော့ဘာမှတော့သူမသိဘူးဒီမြေဝိုင်းလေးစိတ်ရောက်ပြီးတော့နေတာစိတ်တည်ငြိမ်နေတာပဲသမာဓိပဲဖြစ်တယ်အဲခေါင်းကောင်းကြီးစိတ်တည်ငြိမ်သွားတဲ့အခါဇံလို့ခေါ်ရတယ်အာယုံ ပိပိသသပေါ်လာအောင်လို့နှလုံးသွင်းကြာစီတဲ့ဝိတက်ပါတယ်အဲဒီပေါ်လာတဲ့အာယုံနဲ့သုံးသဆင်ခြင်တဲ့ဝိသရပါတယ်အဲဒီအာယုံလေးနဲ့စိတ်စိတ်နှလုံးသွင်းနေရတာကိုပြောလို့နာပီတိပါတယ်ပီတိဝိတက်ဝိသရပီတိပြီးတော့စိတ်ချမ်းသာပြီးတော့စိတ်ကြီးကြီးလင်းလင်းနဲ့ချမ်းသာတာဖြစ်အဲဒါဒုက္ခပါတယ်ဝိတေဝိသရာပိတိဒုက္ခဧကဂရသမารိအဲဒီအာယုန်လေးစိတ်ကလေးတည်ငြိမ်နေတဲ့သမารိပါတယ် အဲ့ဒီ၅ခုအပေါင်းကိုဇန်ခေါ်တာပါပဲအဲ့ဒါပထမဇန်နဲ့အဲဒုတိယဇန်ကျတော့ဝိတဝိစာရမှာပါဘူးတတိယဇန်ကျတော့ပိဋိတောင်မှာပါပြန်သုတ္တဇန်ကျတော့ဒုက္ခနေရာမှာဥပိ္ပခာစားထုတ်ပြီးတော့ဥပိ္ပခာနဲ့ကြက်ကတာနှစ်ခုပဲရှိတယ်အဲ့ဒီလိုဒီညုံညာလေးဖြစ်နေတာကတော့သမထဘာဝနာပဲဒါကကပိုင်းနဲ့ဒီပုံလေးအဲဗုဒ္ဓနုသတိနဲ့ဒီပုံလေးပြောအောင်ဗုဒ္ဓနုသတိအဲဗုဒ္ဓနုသတိနဲ့ဘုရားကုံအာရုံပြုတယ် အရဟံလောဘဒေါသမောဟစသဖြင့်သောကိလေသာညင်ကြီးတို့မှကင်းဝေးစင်ကြတော်မူ၏သောမြတ်စွာဘုရား။သမာဓိမှာတော့အရဟံအရဟံဆိုအဆိုးလောက်ပဲမဲပြီးတော့ဆိုနေရတာလည်းသမာဓိတော့ပြင်မှာပါပဲ။ဒါပေမဲ့လည်းအဲ့ဒီတိုင်းကြီးညိုစရာကိုမပေါ့အရဟံအရဟံဆိုယုံနဲ့တော့ကြီးညိုစရာမပေါ့။အဆိုးပဲကျင်။အသိဉာဏ်ကြီးမှုသမာဓိတော့မဖြစ်ဘူးလို့ဆိုနေမှာဥပြင်မှာပါပဲ။ဘာဘာဆိုးနေနေဘာယုတ်ယုတ်နေနေဘာနှလုံးသွင်းနေနေ။ တခွေတော့အာယုံသံဃာရကနှလုံးသွင်းသမာဓိကတော့ပြင့်မှာပဲဒါပေမဲ့လို့ဘုရားနုဒတိကတော့ဖရာဂုံအောင်ပြည့်တယ်ညိုဘယ်ကုန်နေပေါ်လာအောင်ပြတာအရဟံလောဘဒေါသမောဟကင်းကြောင်းအရဟံလောဘဒေါသမောဟစရှိသောကိလေသာညစ်ကြေးတို့မှာကင်းဝေးစေကြတော်မူဝေဒနာစွာဗျာနဲ့စွာဗျာမှာလောဘကင်းတော်မူပါပေတဲ့ဒေါသကင်းတော်မူပါပေတဲ့မောဟကင်းတော်မူပါပေတဲ့စိတ်ညစ်ကြေးတွေကင်းတော်မူပါပေတဲ့ဒီလိုနှလုံးသွင်းတယ်သူကတော့ခုနက တပိုင်းလို့တခုတည်းသောအာယုံမဟုတ်ဘူးအာယုံတွေသိနေရနှလုံးသွင်းဝေရလည်းမလွယ်ပါဘူးဘုရားကုံတွေတော်တော်လေးလာကြက်မှတ်ထားမှဒါမှဘုရားကုံတွေအာရုံပြုတာမှဒါတောင်မှလည်းပဲညသောဘုရားဟောတဲ့ဒေသနာတွေမှာတော့အရိယာပုဂ္ဂိုလ်တွေမှာကောင်းကောင်းပြည့်စုံလာတဲ့အဟုတ်မှာအရိယာပုဂ္ဂိုလ်မှာဘုရားကိုကောင်းကောင်းသိတာပုထုဇဉ်တွေသိသိတာမဟုတ်ဘူးအဲကြက်မှတ်ထားလို့ရှိရင်ကြက်မှတ်ထားတော့တော်တန်တော့သိတာပေါ့အရိယာပုဂ္ဂိုလ်တွေမှာဘုရားကိုယ်နေကောင်းကောင်းသိတာ။ဒါအရိယာပုဂ္ဂိုလ်တွေမှာပြည့်စုံတယ်လို့ဆိုရပါတယ်။ အဲဒါဒီဘုရားနန္ဒရီဘာဝနာကတော့သာပေကျမ်းဂန်နဲ့ဒီပြည့်စုံလို့ဖြစ်ပေါ်ရတယ်မလွယ်လာဘူးဆိုတာဂုံလေးကိုရောက်ပြီးနှလုံးသွင်းနိုင်မှာအဲတချို့လည်းပဲရုပ်ဂုံဆိုပြီးတော့ဘုရားရဲ့ပုံတော်ရှင်ကျိုးဝဲဂုံကိုအောင်ပြုပြီးနှလုံးသွင်းအဲဒါကလည်းနည်းနည်းပြီးဆိုင်အဲ့ဒါလည်းလွယ်ဒါမျက်စိမျက်စိအမြင်မျိုးဖြစ်တော့သူကနှလုံးသွင်းဖို့ရလွယ်ကြအကြောင်းရှိဒါပေမဲ့လို့ဒေသနာမှာတည်းရလာတာတွေကတော့နာမကာယဂုဏ်တွေပဲများများပြရတယ် ဘုရားအလုံးစုံသောတရားတွေကိုသိတော်မူပါပေတဲ့သူဘတော်ကောင်းသောစကားကိုမြတ်စွာဘုရားမူတတ်ပါပေတဲ့ဝိသဇရဏသမ္မာနဝိဇာမိရောညာတုသရဏမိရောခြေကကျင့်နဲ့ပြည့်စုံတော်မူပါပေတဲ့တတိနဲ့နံဂုံတူးတွေမြတ်စွာဘုရားရဲ့နံဂုံတူးတွေကိုအောင်ပြုဝေပြသတာများပါတယ်အဲဒီလိုဘုရားကုံတွေနှလုံးသွင်းနေတဲ့အခါလဲသာသမာဓိဖြစ်တာပဲသူကမာဓိဖြစ်တာပဲယုံနာနေနေသာဒုက္ခနာတာတွေပိုင်းခြားသိတဲ့ဝိပဿနာဉာဏ်မျိုးတော့သူကမသိဘူး ဒေတာလောမနခာရဏရဇောသတိဖြင့်32ခုဓာတ်ပฏิကူလမနတိကာရကမ္မထာလို့လည်းခေါ်တယ်32ခုနခုဓာတ်အတုပကမ္မထာအရှင်အတုပပေါ်နေတာအသေးအတုပမဟုတ်ဘူးအဲ့ဒါနဲ့လုံးသွင်းတဲ့အခါလည်းပဲသမာဓိဖြစ်တာပဲသမင်းနှလုံးတဲ့အခါသမင်းတွေသိစိတ်ရောက်ပြီးတော့ဒီဒီသာသာပဲဝိညာဉ်နှလုံးသွင်းတဲ့အခါဝိညာဉ်တွေစိတ်ရောက်ပြီးတော့ဒီသာသာပဲအဲရှုရရှုရအာဝတိမှာစိတ်ကလေးတည်နေတာဒါသမထဘာဝနာ ယုံနာတရားတွေပိုက်ချသီးတာမပါဘူးတဲ့ဒါပေမဲ့လို့ဒီကေသာလောမာတွေကတော့ယုံနာနဲ့လည်းနည်းနည်းတော့နှိစက်တယ်သူကတော့အဲ့ဒါတွေရှုနေရင်ယုံနာနေလည်းပိုက်ချပြီးမယ်ဆိုပြီးစရာအကြောင်းတော့ရှိတယ်နောက်ပြီးတော့အာနာပါနဆိုရင်လည်းအာနာပါနကသမထလည်းရှိတယ်ဝိပဿနာလည်းရှိတယ်မျိုးရှိပါတယ်သမာဓိရယုံမြစိတ်တည်ငြိမ်မြားလေးရှုနေလို့ရှိရင်သူကသမာဓိပဲဖြစ်တယ်ဒါနာသီးတရား နှုတ်ခမ်းကနေပြီးတော့အတက်နှုတ်ခမ်းကတိုက်ရာနေပြီးတော့ရှိရတယ်ခိရတယ်ခိပီတွေကတက္ကရာကတော့ကဏ္ဍာနီးကတော့စတယ်1 2 3 4 5တွေကတော့စတယ်အဲဒါကတော့ရည်တွက်တာကတော့ရည်တွက်ရင်လည်းရည်တွက်ပေါ်လို့မရည်တွက်လည်းကိစ္စတော့ရှိဖို့မပေါ်ပါဘူးစိတ်တည်ဖို့လုပ်တာပါပဲအဲဒီထိတိတဲ့နေရာလေးမှာဝင်တိုင်းထွက်တိုင်းဝင်နေထွက်တယ်ဝင်နေထွက်တယ်သက်သက်ဝင်နေထိရထိရလေးကစိုက်ပြီးတော့ကျွန်းလာအဲဒါသမာဓိကမ္မထာမှာကြားထားပါတယ် အဲဒီစိတ်ဉာဏ်ယုံညာလေးရှုနေလို့ရှိရင်သာသမာဓိပဲဒီမှာသိသိတာလေးအမှားရအောင်အဲသိသိတဲ့သဘောလေးကိုပိုင်းခြားပြီးသွားအောင်ထိသွားတဲ့သဘောလေးတိုက်သွားတဲ့သဘောလေးအဲဒါလေးပိုင်းပိုင်းခြားပြီးသွားအောင်ဒီလိုရှုရင်တော့ဝိပဿနာလည်းဖြစ်နိုင်ပါတယ်ကွာသမာဓိဖြစ်ဖို့ရတာတော့နိစ္စပါတယ်ဝိပဿနာဖြစ်ဖို့ရတာတော့ဒီဒီချာချာကိုပိုင်းပိုင်းခြားပြီးမှဖြစ်မှာပါလေတိုက်လိုက် တိုက်လိုက်တိုက်လိုက်ကြောက်လိုက်တိုက်လိုက်ကြောက်လိုက်ဒီလိုပိုင်းပိုင်းပိုင်းဆရာသိသွားဖို့ရလိုပါတယ်အဲဝိပဿနာအာနာပါနာနဲ့ဝိပဿနာတရားရှုမယ်ဆိုရင်တော့နာတိကြကရှုခြင်းနဲ့ရှုသေးတဲ့နေရာရှုရင်လို့ဘယ်ကရှုရှုပါပဲသတ္တဝင်တဲ့အကုန်လုံးရှုနိုင်ပါလေနာတိကြနှာခေါင်းကြားကရှုရမယ်ဆိုတာကတော့သမာဓိဖြစ်သမာဓိဖြစ်အောင်ရှုုံလေးကိုပြောပါတယ်အဲဒီတော့သမထကမ္မဋ္ဌာန်း40တဲ့ကဘယ်ကမ္မဋ္ဌာန်းဖြစ်ဖြစ် စိတ်တည်ယုံညပဲယုံနာနေပိုင်းခြားပြီးတဲ့အဲတတိညာဖြစ်အောင်လို့ရှုတာမဟုတ်ဘူးဆိုရင်သမထဘာဝနာခေါ်ပါတယ်စိတ်တည်ယုံညရှုနေကသမထဘာဝနာစိတ်တည်ယုံညပဲဒီတွင်မှာဒီအာယုံမဲ့စိတ်ရောက်နေပြည့်ပြည့်ဘယ်မှမရောက်ဘူးသိငိမ့်နေတယ်ဒါတော့ပဲဆိုလို့ရှိရင်ဒါသမထဘာဝနာခေါ်တယ်တတိညာများဖြစ်အောင်မှဝိပဿနာပါတဲ့တတိရဲ့ညာရဲ့သမာဓိတော့ပါတော့တာပေါ့လေတတိရဲ့ မာဓိပါသတိညာမြဖြစ်အောင်မှသတိညာဖြစ်အောင်လို့ကျွတ်မှလို့ရှိရင်အဲ့ဒါဝိပဿနာခေါ်သည်တဲ့သမထနဲ့ဝိပဿနာကိုဟိုမှတ်ရအောင်တချို့ကသမထလည်းဝိပဿနာထင်တယ်တချို့လည်းဝိပဿနာကိုလည်းသမထထင်တယ်အဲတော့ကိုယ်ဆရာကပြောထားတဲ့အတိုင်းဝိပဿနာလို့ပြောတိုင်းသူတို့ဝိပဿနာလို့မှတ်တော့သမထတွေလည်းဖြစ်နေတတ်တယ်အဲသမထဆိုတာစိတ်တည်ငြိမ်မြပဲပိုင်ပိုင်ခြားခြား ရုပ်တရားနာတရားသဘောလေးတွေသိတာမဟုတ်ဘူးစိတ်တည်ငြိမ်မြပဲရှုနေတယ်စိတ်တည်ငြိမ်မြပဲဖြစ်နေတယ်သမထဘာဝနာခေါ်တယ်အဲတတိညာမြဖြစ်အောင်မှဝိပဿနာပါတဲ့ဆိုရမယ်တတိညာမြဖြစ်အောင်မှဝိပဿနာပါတတိညာမြဖြစ်အောင်မှဝိပဿနာပါတတိညာမြ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 ဇွား၆ပါးကပေါ်လာတဲ့နေရာလေးတွေပေါ်ပေါ်ချင်းမှတ်ရတာသင်ဉာဏ်မှတ်ရကြာရင်ကြာတာမှတ်ရခြေတိုင်းခြေတိုင်းလေးတွေမှတ်ရမှတ်ရတာတတိခေါ်တယ်ဉာဏ်ဆိုတာကသိတာပဲဖြစ်ပေါ်လာတဲ့တရားလေးရဲ့သဘောမှန်လေးသိသွားအမှားရရင်သိတာပေါ့အမှားမရရင်မသိဘူးအဲသုစိတ်တည်ခြင်းမှုသမာဓိလက်ဒီထဲမှာပါတယ်အမှားရရင်မှတ်မိတဲ့အာယုံလေးမှာသိကလေးကကနဲ့ကကနဲ့တည်သွားတာဒါကလည်းပါတယ်တတိ ဖြစ်ရင်သမာဓိဖြစ်တယ်သမာဓိဖြစ်ရင်ဉာဏ်ဖြစ်တယ်ဒါရင်လားဆိုဘယ်ကမှလည်းဝိရိယလည်းပါလာပေါ့ဝိရိယမရှိဘဲနဲ့အာမထုတ်ဘဲနဲ့သတိလည်းမရှိဘူးအလကားလားသူ့လိုလိုသတိတွေကဖြစ်တာမဟုတ်ဘူးအာထုတ်ပေးလို့ဖြစ်တာဝိရိယလည်းပါတယ်အဲဒါဝိရိယသတိဖြစ်တယ်ဆိုရင်ဝိရိယပါတယ်သတိပါတယ်သမာဓိပါတယ်ဉာဏ်ဖြစ်တယ်ဆိုလို့ရှိရင်လည်းဝိတက်ဆိုတာသမာသင်္ကပ္ပဆိုတာပါတယ်အာယုန်ဒီကိုရှိရှိအမှန်တိုက်တဲ့သွားတယ်ဆိုသမာသင်္ကပ္ပပါတယ်အဲလိုမဂ္ဂင်7ပါးတရားပါပဲ ဒါပေမဲ့လို့ခေါင်းဆောင်ပါတွေမှာတတိနဲ့ညာနှစ်ခုကိုဒီမှာထုတ်ထားတယ်အဲအမှားရအောင်တတိဖြစ်အောင်လို့အားထုတ်တယ်တတိတယ်မဟုတ်ဘူးပြီးလဲပြီးအောင်လို့တကယ်ဖြစ်တဲ့တရားလေးဖြစ်တဲ့သူ့သဘောမှန်လေးတွေပြီးလဲပြီးအောင်လို့အားထုတ်တယ်ဆိုရင်ဒါဝိပဿနာခေါ်တယ်လားအဲဒီဝိပဿနာကဘယ်လိုဖြစ်တုံးဆိုတော့၆ဓာရမှာပေါ်တယ်များအသိကဝိပဿနာတွေဓာ၆ပါးကပေါ်တိုင်းပေါ်တိုင်းနဲ့သိနေတာဝိပဿနာပါပဲအဲဒါတွေနှစ်ပုဂ္ဂိုလ်တွဲရည်ပဲဆိုရမယ်၆ဓာရမှာ ဟောရမြသိကဝိပဿနာထောက်သွားရမှာဟောရမြသိကဝိပဿနာ ပြုတ်ပြီးတော့သိတယ်အဲဒါဝိပဿနာပဲပထမအစပါပြီးယုံနဲ့နာပြီးတယ်မှားရတဲ့အာယုံယုတ်ကတရားမှားပြီးနေတဲ့စိတ်နာတွေကတရားဒါလေးနှစ်ခုပဲပထမစပေါ်ယုံနဲ့နာနဲ့သိစရာအာယုံကတမျိုးသိနေတဲ့သဘောတရားလေးရတဲ့မျိုးသူတို့နှစ်ခုတွဲဖြစ်နေတာပဲလို့ဒီကစပြီးပေါ်တယ်။အောင်းနေ၊ပိန်နေမှတ်နေ။အောင်းတက်လာတာလေးကတခုအောင်းနေလို့မှတ်ပြီးလိုက်တာလေးကတခုဒီနှစ်ခုပဲရှိတယ်။အောင်းနေမှတဲ့ ဘိနေမှတဲ့ကလည်းပိန်ကြသွားတဲ့သဘောတရားလေးရတဲ့ခုသိရလေးရတဲ့ခုဒါရင်းတကူပဲကိုယ်တယ်မှတဲ့ခါမှာလက်ထဲခြေတွေကတောင်းနေလောက်ကြတဲ့သဘောအဲဒီကိုယ်တဲ့သဘောကတခုကိုယ်တယ်လို့မှတ်သိတဲ့သဘောလေးရတဲ့ခုဒါလေးတကူရှိတာယုံနာနာတကူရှိသွားတယ်မှတဲ့ခါလည်းပဲလှမ်းတယ်လှမ်းတယ်သွားတယ်သွားတယ်ကျွတယ်လှမ်းတယ်ချတယ်အဲလိုမှတဲ့ခါဒီတော့စရှိတော့ကိုယ်စိတ်ပိုင်းနေ တောင်းတဲ့လှုပ်ရှားတဲ့ရုပ်ကသူကတစ်ခုနေရကြွတယ်လှမ်းတယ်ကြားတယ်စသည်ဖြင့်မှတ်သိနေတဲ့အသိလေးရတဲ့ခုသိစရာအာယုံနဲ့အသိနဲ့ရုပ်နဲ့နာနဲ့ဒါလေးနှစ်ခုရှိတယ်ဘယ်ချိန်မဆိုကိုယုံနဲ့ပြီးနေတဲ့စိတ်နဲ့သူတို့နှစ်ခုတွဲဖြစ်နေတာတွေ့ရတယ်။အဲဒီကစပြီးတော့ပြီးတယ်။အဲဒါသောတာရကပြီးကဝိပဿနာဆိုတာပဲသောတာရကပေါ်သမျှတဲ့ပထမအစမှာကိုမူရာတွေပေါ်တိုင်းပေါ်တိုင်းလိုက်မှဒါရတော်ရပေါ့ကိုမူရာဆိုတော့ အာရတော်ကကိုကအတွေ့အထိတွေအဲဒီကပေါ်လာလဲဗိုက်တဲကဖောင်းတယ်ပိန်တယ်ဗိုက်တဲကနေပြီးတွေ့ထိတာပဲကိုယ်ရစတယ်ဆိုတဲ့တက်ချီတွေကတွေ့ထိတာပဲသွားတယ်ဆိုရင်ကြောက်တဲ့ကအဲသူ့အပြင်သူကဒီကနေပြီးတွေ့ထိတာနောက်သမာဓိညာအားကောင်းလာတဲ့အခါကျကိုကြီးတကူလုံးမှာပဲသွားတယ်ဆိုတော့ကိုလုံးရွေ့တာပဲဒီကိုလုံးကနေပြီးတော့တောင်းနဲ့လောက်ကြတဲ့သဘောတွေအကုန်လုံးထင်နိုင်ပါတယ်အဲထိုင်နေဆိုရင်လည်းကိုယ်တည်းက လဲကျူအိတ်နေတဲ့ခါကလာအိတ်တယ်ဆိုရင်လည်းကိုယ်တည်းကကိုယ်ပဲဒီပဲစောင်းတာလှည့်တာလည်းရှိတယ်အဲဒီစောင်းတဲ့လှည့်တဲ့ကိုယ်စိတ်ပိုင်းကခါရတော်ရတာတွေ့ထီတွေပဲကျုပ်စွာမှားရတယ်ဒါကနေပြီးမြင်ကြရှိလို့မြင်သွားပြီဆိုတော့မြင်နေမှလိုက်တော့ဟောမျက်စိကနေပြီးတော့မျက်စိနဲ့မြင်ရတဲ့အစင်းကရုပ်မြင်ပြီးတော့တာလေးကနာမြင်တာရဲ့ပြီးတာရဲ့ဒီကူကနာနာကြားတဲ့ခါမှလည်းကြားတယ်ကြားတယ်မှတော့နားနဲ့အပံနဲ့သူကရုပ်ကြားပြီးတာလေးကနာရုပ်နာနာနဲ့နှစ်ခုပဲ အဲဒီလိုကြည့်တဲ့ဘက်တော့၆ပါးပေါ်တိုင်းပေါ်တိုင်းနေလိုက်ပြီးတော့မှတ်နေရုပ်နဲ့နာနဲ့ငကူတည်းပဲဆိုတာမှတ်ရင်မှတ်ရင်လည်းခါတယ်အာယုံရုပ်နဲ့သိတဲ့နာအာယုံရုပ်သိတဲ့နာအာယုံရုပ်သိတဲ့နာတွဲဖြစ်လာတယ်အတွဲလိုက်တွဲလိုက်တယ်ယောဂီပုဂ္ဂိုလ်မှသိရတယ်သာပေသင်ထားတဲ့ပုဂ္ဂိုလ်တော့သူပြောကြမလို့ဒါပေမဲ့သင်သေးတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီတိုင်းသိတာပဲဘာမှမသိမသိမှုတဲ့ပုဂ္ဂိုလ်ကြီးကာကြီးသာကွေးတော့မသိမှုတဲ့ပုဂ္ဂိုလ်ကြီးရှိပါတယ် သူတို့လည်းပြီးတာပဲမှတ်လို့ရှိရင်မှတ်ရတဲ့အာယုံကတရားမှတ်သိနေတဲ့စိတ်ကတရားဒီကစပြီးတာအဲ့ဒါရင်လားဆိုတော့ဒါရင်မဟုတ်ဘူးအဲ့ဒီမှတ်ရတဲ့အာယုံမှတ်သိတဲ့စိတ်ကလေးကသူ့ခိုက်တာနဲ့သူဖြစ်ပြီးကြောက်တာလည်းမမြဲဘူးဖြစ်ဖြစ်ပြီးကြောက်ခြင်းနဲ့အပိုင်းပိုင်းနဲ့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲတာလည်းပြီးတယ်ဖြစ်ပြီးကြောက်ခြင်းနဲ့ဆင်းရဲပဲဆိုတဲ့သဘောလည်းပြီးတယ်သူသဘောနဲ့သူဖြစ်ပြနေတဲ့အနာတတရားပဲဒီလိုလည်းပြီးပါတယ်အဲ့ဒီလိုပြီးတာ၆တော်ရမှာပေါ်တယ်မြအသိကဝိပဿနာအဲပေါ်တိုင်းပေါ်တိုင်းနေလျှောက်မှ၆တော်ရပေါ်တယ်မြတွေက ပေါ်လာတဲ့အာယုံရောမှတ်သိလိုက်တဲ့အသိကလေးရောသိစရာအာယုံရောအသိရောသိစရာအာယုံရောအသိရောတွဲလိုက်တွဲလိုက်သူ့ခိုင်တာနဲ့သူဖြစ်ပြီးဖြစ်သွားလို့မမြဲဘူးဆိုတာကိုယ်ပိုင်ဉာဏ်နဲ့သိလေးတွေပေါ်လာတယ်အဲ့ဒါရေးကြည့်တယ်ဒါတွေသိဖို့ရလိုတယ်ဒါ၆တော်ရမှာပေါ်သမျှသိကဝိပဿနာယထာဘူတသိပါမှာမေဃညာပေါ်လာအဲ့ဒီတည်း၆တော်ရပေါ်တိုင်းပေါ်တိုင်းနေမှတ်တော့အာယုံရောသိရော သိပြီးပြောက်သိပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်မမြဲတဲ့တရားတွေပဲလို့သိတာယထာဘုရားအမှန်တိုင်းသိတာပဲအဲဖြစ်ဖြစ်ပြချင်းနဲ့ဆင်းရဲပဲလို့သိကြတယ်ယထာဘုရားအမှန်တိုင်းသိတာပဲသူသဘောနဲ့သူဖြစ်တဲ့အနတ္တတရားတွေပဲလို့သိယထာဘုရားသိညာအဲဒီတော့ယထာဘုရားသိပါမှာတဲ့မဲကညာပေါ်လာတဲ့ဆိုယထာဘုရားသိပါမှာမဲကညာပေါ်လာတဲ့ သာဘုဒ္ဓသိပါမှမေဃညာပေါ်လာသာဘုဒ္ဓသိပါမှမေဃညာပေါ်လာ တိုင်းမှန်မှန်တိုင်းဖြူဖြူတဲ့တိုင်းမဲမဲတဲ့တိုင်းဆိုတာလိုပဲယုတ်တရားယုတ်တရားအတိုင်းအာယုံမသိတဲ့ယုတ်တရားအာယုံမသိတဲ့သဘောအတိုင်းသဘောတရားပဲလို့ပြီးတယ်သာဝရသိတာအာယုံသိရတဲ့နန္တရားအာယုံသိရတဲ့နန္တရားပဲလို့ပြီးတာဒါလည်းသာဝရသိတာအဲဒီအာယုံရောအသိရောစိတ်တပြည့်တဲ့သဘောတွေဖြစ်ပြီးပြပေါ်ပြီးပြပေါ်ပြီးပြဟာသူအမှန်နေပဲ မကျူသေးတဲ့ပုံစံတွေကတော့အများအားဒီနေပဲထင်တာကိုဝိပဿနာရှိတော့ဒုက္ခိုက်တာနဲ့သူဖြစ်ပြီးကြောက်လာတယ်ပဲပေါ်ပြီးကြောက်ပေါ်ပြီးရောမမြဲတဲ့သဘောတွေကတထာဝုဒတွေအမှန်နေပဲဘောကြီးကြောက်ခြင်းနဲ့ဆင်းရဲပဲဆိုတာလည်းအမှန်ပဲသူသဘောတည်းသူဖြစ်ပြနေတဲ့အနာတ္တတရားတွေပဲဆိုတာလည်းအမှန်ပဲအဲဒီတထာဝုဒတွေသိဖို့လိုတယ်တဲ့ဗျာတွေသိမှအဲအိဇဒုက္ခအနာတ္တဝိပဿနာဉာဏ်နဲ့ရှင်းမှမဲ့ဉာဏ်ဖြစ်တယ်တဲ့ဇာနာတော့အာဘိကွေပါတာတော့အာသောနာခယံဝရာမိ ဘိက္ခွေယာနောဇာနာတော်သိသောပုဂ္ဂိုလ်ဤတဏ္ဍာ၌ဘာသာတော်မြင်သောပုဂ္ဂိုလ်ဤတဏ္ဍာနှင့်အာသောနာခရာသောတရားတို့၏ကုန်ခြင်းကိုအာငါပြလျောရာမိဟော၏နောအာဇာနာတော်မသိသောပုဂ္ဂိုလ်ဤတဏ္ဍာ၌အာသောကုန်၏ကိုငါမဟောနောဘာသာတော်မမြင်သောပုဂ္ဂိုလ်ဤတဏ္ဍာ၌အာသောကုန်ခြင်းကိုငါမဟောသိတဲ့ပုဂ္ဂိုလ်သဏ္ဍာန်မှာအာသောကုန်နဲ့အာသောကုန်နဲ့သမဉ္ဇဏ်ပြောတာအာသောခရညာ အရဟတမညာအတော်တရားတွေ၄ပါးလုံးအကုန်လုံးကုန်တယ်အနာဂါမိမညာကလည်းအတော်တရားကုန်တယ်လို့ကုန်တာပါပဲကာမသွားကုန်တာနဂရာဂါမိမညာကလည်းအဲကုန်တယ်လို့ကုန်တာအကျဉ်းစားဖြစ်တဲ့ကာမသွားတွေကုန်သွားတယ်သောတာပတိမညာကအပယ်၄ပါးကြာတော့တဲ့ကာမသွားနဲ့ဒိဋ္ဌသွားတွေကုန်သွားတယ်အဲဝိဇ္ဇာသွားတွေလည်းပြီးပြီးကုန်သွားပါတယ်ဒါကြောင့် မညာ၄ပါးအာသောခေယအာသောတရားကုံရာကုံကြောင်းဖြစ်တဲ့တရားပဲအာသောတရားကုံစီရတဲ့ညာပဲအာသောခေယညာအဲ့ဒီအာသောခေယညာဖြစ်တယ်ဆိုတာမညာဖြစ်တယ်ဆိုတာသိတဲ့ပုဂ္ဂိုလ်သဏ္ဍာန်မှာဖြစ်တာသိမှဖြစ်တာမသိရင်မဖြစ်ဘူးတဲ့မြတ်စွာဘုရားအဲ့ဒါကြီးကြီးပါတယ် သာနာတော်သည်သောပုဂ္ဂိုလ်အားဝါသည်သောပုဂ္ဂိုလ်၏သာနာနှင့်အာသွားနိုင်ခယံဝရမိအာသောတရားတို့ကိုညင်းငါပြဟောသည်လောဟဇာရဏလောအပါဒမတိမမြင်သောပုဂ္ဂိုလ်၏သာနာနှင့်အာသောတရားကိုညင်းငါပြမဟောတရားရတယ်ဆိုတာအသိဉာဏ်ဖြစ်ပြီးမှရတာမသိပဲနဲ့อืมတရားရပြီသောတာပန်ဖြစ်ပြီသရဂါဖြစ်ပြီနာဂါဖြစ်ရဟနာဖြစ်ပြီတော့တရားကတရားယုံနဲ့သိကြတယ်လို့မရှိဘူးဆိုတာသိမှသိပွားလို့တယ်ဘာတွေသိရမှာတော့ ယုတ်တရားနာတရားများပဲဆိုတာကိုယ်ပိုင်ညာနဲ့သိရကျွေးကျွေးသဘောကျပြီးသိကြရအဲဖြစ်ကြည့်ပြည့်ရှင်နဲ့အိဋ္ဌမမြဲတဲ့တရားတွေကြီးတယ်ပဲမှတ်တိုင်းမှတ်တိုင်းဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ပေါ်ပြီးကြောက်ဒါလေးတွေတော့မမြဲတဲ့တရားတွေကြီးတယ်ပဲဒါလိုသိကြရဒုက္ခဆင်းရဲကြီးတယ်ပဲဒါလိုလည်းသိကြရမယ်အနတ္တအစိုးမရတဲ့အသက်ရှင်နေတဲ့အကောင်မဟုတ်တဲ့သဘောတရားများပဲသူကသူဖြစ်ပြနေတဲ့သဘောတရားတွေများပဲအနတ္တတရားတွေများပဲဒါလိုလည်းသိရမယ်အဲဒီယထာဘူတ္တ

ရှင်မှာစာမျက်နှာနာပါတဲ့ဘုန်းကြီးကညွှန်တာလေ။ဒါဉာဏ်ကြီးပုဂ္ဂိုလ်တွေညွှန်။အဲကထာဘုဒ္ဓသိတဲ့ဆိုတာဘာတော့ဆိုတာစေကုံအနေသံဒီကထာဘုဒ္ဓံပဇာနာတိ။စေကုံမျက်စိကိုအနေသံဒီမမြဲဟူ၍ကထာဘုဒ္ဓဟုတ်တိုင်းမှာသာပဇာနာတိသိ။စေကုသွား၆ပါးကတစ်ခုကိုပြထားတယ်ဒီညတွေကအကုန်လုံးသွားတော့တာပါပဲ။အဲမျက်စိသက္ကုဒ္ဒရာကနေပြီး

အဲ့ဒီတရားတွေသိရမှာဓွား၆ပါးမြင်တိုင်းကြားတိုင်းဒုက္ခိတာနဲ့သူဖြစ်ပြီးပြည့်နေတယ်မမြဲတဲ့တရားတွေသိရအနိစ္စအနိစ္စသာမဟုတ်ဒုက္ခလည်းရှိတယ်အနတ္တလည်းရှိတယ်အဲအနိစ္စတစ်ခုကိုဒီမှာသုံးပြသကုံခောဘိကဝေသကုံခောဘိကုနိစ္စတောဇာနာတောပတ္တတောဝိဇ္ဇပိယတိဝိဇ္ဇဥပိသတိသကုသကုဆိုတဲ့ရုပ်ကိုမျက်စိရုပ်ကို အနိစ္စမမြဲဘူးလို့သိလို့မြင်လို့ရှိရင်တဲ့ဝိဇ္ဇာပယ်ပြီးဖြစ်တဲ့ဝိဇ္ဇာကျင်းတယ်တဲ့ဝိဇ္ဇာဉာဏ်ဖြစ်ပေါ်လာတယ်သူတိုင်းမှတိုင်းအဲ့ဒါမြင်တိုင်းမြင်တိုင်းဟာမြင်တာမှကြားတိုင်းကြားတိုင်းကြားတာမှမှတ်တိုင်းမှတိုင်းသိပြီကြောက်တယ်လည်းမမြဲဘူးမမြဲဘူးလို့သိသွားရင်အဲ့ဒါဝိဇ္ဇာဉာဏ်ပေါ့အသာတုံးကမြဲတယ်မြဲတယ်လို့ထင်နေတာပေါ့အဲ့ဒါတွေကြောက်သွားတာပေါ့ဒါကြီးဓမ္မနကသွားရောဟဲ့လို့ပဲမနေရပါဘူး အပညာမှန်ဖြစ်လာတာနဲ့အမှားကြီးဝိဇ္ဇာတွေကပျောက်သွားတယ်အဲဒီဒေသနာတွေဟောရတာရှိပါတယ်အဲဒါတွေကိုကိုကြီးကသေယုအကျေလေးဒီမှာယထာဘူတညာဖြစ်ဖို့နဲ့ယထာဘူတသိပါမှမေဃညာပေါ်လာယထာဘူတယထာဘူတအမှန်တိုင်းသိပြီးမှမညာဖြစ်သည်ဟုတ်လားဒါပါဆိုတော့ဘုန်းကြီးကဟောရတော့ဆိုတော့တရားတွေအမျိုးမျိုးရှိတယ် တချို့ညွှန်ကြားတဲ့ဆရာတွေကလောလောကူကူတရားတွေပေးတယ်။တရားတစ်ခုခုဘာပဲဖြစ်ပေါ်လဲဘယ်နည်းနဲ့ဖြစ်သူနည်းနဲ့သူပေးပေးပြီးတော့သုံးရသူချာချာဖြစ်လို့ရှိရင်လည်းဒါတရားရပြီဆိုပြီးတော့တရားကပြီးမှပြီးတော့တတိတွေကလည်းတရားရပြီဆိုပြီးတော့ဒီလိုဖြစ်နေတာပဲ။ဟုတ်ပေါ့ပြောလို့တော့မကောင်းဘူး။ဘုန်းကြီးတို့လည်းစတဲ့တချို့ပုဂ္ဂိုလ်တွေကလည်းရှိတာပဲမပြည့်စုံတဲ့ပုဂ္ဂိုလ်ကသူသူကလည်းသူစိတ်ကူးနဲ့သူလို့ရှိတာပဲ။တရားကလည်းရှိတာပဲ။အဲဒါတော့အဲ့ဒါတွေ ဒါတွေမပြည့်စုံဘူးဆိုတာလည်းပဲပြီးပေါ်ရကိုယ့်အကိုကိုယ့်ကိုချိန်ထိုးပြီးတော့သိနိုင်တယ်သူများတွေလည်းပဲချင်းချင်းဘယ်နဲ့ပြုပြီးတော့သိနိုင်ပြီးတော့သိနိုင်တယ်ယထာဘူတသိပြီးမှမညာဖြစ်သည်ဒီတရားထုတ်နေရင်အဲငိုက်သွားတာနဲ့လဲသွားတာနဲ့လှုပ်သွားတာနဲ့သုံးတရားဖြစ်သွားတာနဲ့တရားပေါက်ပြီးဆိုပြီးတော့ဒီလိုသဘောကျနေတယ်ပြေးတာကိုအဲ့ဒါကြီးအဲ့ဒီပုဂ္ဂိုလ်ရင်ဘာသိတော့ယုတ်တရားနာတရားသိရလား အဲယုံနဲ့တာနဲ့ကွဲပြားပြားသိရလားသိပြနေတဲ့အနိစ္စဒုက္ခအနတ္တတရားတွေကိုကောသိရလားလို့သိသိစရာလိုပါတယ်အဲ့ဒါလောက်ကတော့သိမှာဟိုပထဝီအာဝဒေဇဝါယောစသည်ဖြင့်သာဝဟာရတွေမသိတာတော့ထားပါတော့ဒါသိရင်ကြည့်ပါဦးယုံနဲ့နာအာယုံမသိရတဲ့ယုတ်တရားကတစ်မျိုးအာယုံသိရတဲ့နာတရားကတစ်မျိုးကိုယ်ထဲမှာဒီယုံနဲ့ဒီနာရှိတာပဲအသက်ရှင်နေတဲ့ပုဂ္ဂိုလ်သတ္တဝါအကောင်ရလို့မရှိဘူးဆိုတာဒါတော့တော့သိရမှာပြီးတော့ဖြစ်ပြီးပြတ်သွားလို့မမြဲဘူး မတိုင်းမတိုင်းမှားရတဲ့အာယုံရောမှတ်သိတဲ့စိတ်ကလေးဟာသိပြီးကြောက်သိပြီးကြောက်ပေါ်ပြီးတော့ပေါ်ပြီးကြောက်လို့မမြဲဘူးမမြဲဘူးဆိုတာဒါကတော့သိရမှာဟင်းသိသိချင်းနဲ့ဆင်းရဲကြီးတဲ့ပဲလို့ဒီလိုလဲညာနဲ့ထင်ရအောင်မှာအဲသူသဘောတည်းသူစိတ္တရနေနဲ့အနတ္တတရားပဲဒီလိုလည်းပဲကိုညာနဲ့ရှင်းရှင်းလင်းလင်းသဘောကျရအောင်မှာဒါတော့မှမပြီးပဲနဲ့ဆိုလို့ရှိရင်တော့တရားပြည့်စုံနေဆိုတော့မပြည့်နိုင်ဘူးလို့သိရအောင်မှာဒါယထာဘုဒ္ဓညာဖြစ်ဖို့နဲ့ဟောသက္ကုတ္တဝါရကမြင်တာကိုရှုတိုင်းရှုတိုင်း ယထာဘူတဝိပဿနာဉာဏ်အမှန်နေဖြစ်ပုံမျက်စိလည်းမမြဲအသင်းလည်းမမြဲမြင်သိတာလည်းမမြဲမြင်တွေ့တာလည်းမမြဲမြင်လို့ကောင်းတာမကောင်းတာလည်းမမြဲဒီလိုမှန်စွာသိမှဝိပဿနာဉာဏ်ဖြစ်ဖြစ်သည်ဝိဇ္ဇာဉာဏ်အလင်းပေါ်၍ဝိဇ္ဇာမှောင်ကင်းပြောက်သည်မဂ္ဂနိဗ္ဗာန်သို့လည်းရောက်နိုင်သည်ဒါနေရာမှတ်ပြီးတော့ဝိပဿနာဉာဏ်ဖြစ်မဂ္ဂိုလ်ရောက်နိုင်ဖို့အောက်မှာပါဠိပါတယ် သကုံအနာဘိဇာနာအပရိဇာနာအဘာဘောဒုက္ခကရာကျုံမြုပ်တာလေသကုံမျက်စီကိုအနာဘိဇာနာရှေ့ရှုပြုရမသိပါပဲအပရိဇာနာပိုက်ကြရမသိပါပဲဒုက္ခကရာရဆင်းရဲခသိညင်းညင်းကအဲဆင်းရဲဆင်းရဲဆင်းရဲခသိညင်းကုန်ညင်းညင်းကအဘာဘောမထိုင်သကုံမျက်စီကိုဘိဇာနာရှေ့ရှုပြုရ သိသည်ရှိသောဝါသီရောသူသည်ပရိဇာနံပိုက်ချရွေးသည်ရှိသောဒုက္ခခရာယဆင်းရဲခသိမ့်ကုန်ငင်းခြင်းငါဘာဝထိုက်၏ဒါပါဠိတော်အဲဒီမှာသက်ခုမြန်မာလည်းတစ်ခုပဲထုတ်ထားတယ်မျက်စိရဲ့ဆင်းရဲမြင်သိမှုရဲ့မြင်တွေ့မှုရဲ့မြင်လို့ကောင်းတယ်မကောင်းတဲ့ဝေဒနာရဲ့၅ခုရှိပါတယ်အဲဒီ၅ခုသောတရားတွေသိရှိပြုပြီးတော့သိရမယ်သိရှိပြုပြီးဆိုတော့မြင်တိုင်းမြင်တိုင်းသူစားပြီးတော့မှတ်တာသိရှိပြုပြီးတော့သိနေတာပဲ သိရမယ်တရားစီကိုဥတ္တမိသိကျူပြုပြီးတော့မြင်မြင်နဲ့ကြားရင်ကြားတဲ့ပြုမှတ်တယ်သိကျူပြုပြီးတော့ဒီအဲ့ဒီလိုသိရမယ်ဘယ်တော့မသိဘဲနဲ့စာအုပ်ထဲကကြောက်ဖတ်ပြီးစဉ်းစားနေရုံနဲ့ကတော့အဲ့ဒါသိကျူပြုသိတာမဟုတ်ဘူးဆိုဖြစ်ခဲ့ဖြစ်ခဲ့တရားလေးတွေကိုမျက်နှာလှည့်လှည့်ပြီးတော့ကြည့်လိုက်တာသိလိုက်တာကိုလားသိကျူပြုသိတယ်လို့ခေါ်တယ်ဘုမာသားအသားနောက်ဘက်ကနေပြီးအသားဒုံနဲ့ဒိုင်းနဲ့ကြတော့လှည့်ပြီးတော့ကြည့်လိုက်တာကို ပါပါလိုက်သလက်ပြီးအဲဒီသဘောမျိုးလိုပဲပေါ်လာရသည်ကိုတခါလဲညာကမျက်နှာလှည့်ပြီးတော့သိတာကိုအဲဒါကိုသိကျယူသိတယ်လို့ခေါ်တယ်အခုမြင်နိုင်ကြတိုင်းဓွား၆ပါးပေါ်တိုင်းပေါ်တိုင်းနေလိုက်မှလာသိကျယူသိနေတာပဲအဲဒီလိုမသိဘဲနဲ့ဒုက္ခခရဒုက္ခကုံမွေးအောင်ဖြစ်နိုင်ဘူးတဲ့ဒုက္ခကုံနဲ့အရိယာမေဖို့တရားတွေမဖြစ်နိုင်ဘူးอืมအဲဒါ ကျေကျူပြုသိအောင်အမှားယုံလေးနဲ့မဟုတ်သေးဘူးတဲ့ပြိဇာနာပိုင်းပိုင်းခြားခြားလည်းသိအောင်မယ်ပိုင်းခြားသိတယ်ဆိုတာအနိစ္စဒုက္ခအနတ္တအဖြစ်ပြက်နဲ့ပိုင်းခြားသိရတယ်ဖြစ်ပေါ်လာတာလည်းသိရမယ်ပြောက်သွားတယ်လည်းသိရမယ်ဖြစ်ပေါ်ပြီးပြောက်သွားတယ်မမြဲဘူးဆိုတာလည်းသိရမယ်အဲသိရတဲ့သဘောပဲဆိုတာလည်းသိရမယ်အနတ္တသဘောပဲဆိုတာလည်းသိရမယ်ဒီသုံးပါးတည်းကတစ်ခုခုသိရင်ပြီးပါတယ်အဲဒါမတိုင်းမတိုင်းဟာလည်းပဲဖြစ်ပြီးပြောက်သွားဖြစ်ပြီးပြောက်သွားအပိုင်းပိုင်းနဲ့ပြက်ပြက်ပြီးတော့ဒီလိုလည်းပိုင်းခြားသိရပိုင်းပိုင်းပြက်ပြီးတော့သွားလို့ရှိရင်အနိစ္စမမြဲဘူးဆိုတာသိတော့တာပါပဲ အဲဒီလိုသိရမယ်ဒီလိုမသိသေးရင်တော့အဲဆင်းရဲကုန်ငြိမ်းတဲ့မဲ့ဖို့တရားတွေဖြစ်ဖို့ရမထိုက်သေးဘူးဒီလိုဒီလိုသိမှအဲဒါကြောင့်သိပုံလေးကိုဘုရားရှင်မှာကျင့်ကြုံလေးထုတ်ပြထားပါတယ်ကျင့်ကြုံဆိုရင်ဒါလည်းစုံတော့စုံနေတာပါပဲဟင်းဆိုင်လာလေးဆိုရမယ်မျက်စိလည်းမမြဲအသင်းလည်းမမြဲ တာလည်းမမြဲမြင်တွေ့တာလည်းမမြဲမြင်လို့ကောင်းတာမကောင်းတာလည်းမမြဲမျက်စိလည်းမမြဲသင်လည်းမမြဲမြင်သိတာလည်းမမြဲမြင်တွေ့တာလည်းမမြဲမြင်လို့ကောင်းတာမကောင်းတာလည်းမမြဲ လိုက်ပြီးနေရမှာတော့ဒီလိုတော့မဟုတ်ဘူး။တပည့်ရင်းတစ်ခုချင်းအကုန်လုံးစိစက်သက်ပြီးတဲ့ပုဂ္ဂိုလ်လဲပါရမီတို့ရှိတဲ့ပုဂ္ဂိုလ်တွေဖြစ်မှာပေါ့။အဲပါရမီတို့တဲ့ပုဂ္ဂိုလ်တွေဖြစ်မှာ။အဲတာမာပုဂ္ဂိုလ်တွေတော့တော်သိမှာပါပဲ။အဲများသောအားဖြင့်တော့လုံးရဲ့သိတာများလိမ့်မယ်။မြင်တယ်လည်းမှတဲ့ခါကာလမှာမြင်တယ်ဆိုတာနဲ့ဟိုရိတ်ကနေဆိုပေါက်ပြော့ရိတ်ကနေဆိုပေါက်ပြော့ဆိုတာတွေးတဲ့အခါမှာမြင်တာလေးဟာမြင်ပြီးကြောက်သွားတာပဲ။ဒီလိုသဘောကျသိတဲ့ပုဂ္ဂိုလ်လည်းရှိမှာပဲ။ မြင်ရတဲ့ပေါ်လာတဲ့ဥစ္စာလေးကလည်းပဲပေါ်ပြီးပြောက်သွားတာပဲမြင်ရတဲ့အခြင်းပြီးတယ်ဒီလိုလည်းရှိမှာမြင်ရတာလားမျက်စိအဲဒီကလည်းပဲမျက်စိကြည်လင်တဲ့သဘောလေးလည်းကြည်လင်ပြီးတော့ဒီကနေပြီးပြောက်သွားတာပဲပေါ်ပြီးပြောက်သွားဒီလိုသိတဲ့ပုဂ္ဂိုလ်လည်းရှိမှာခုသုံးခုပြီးတဲ့ပုဂ္ဂိုလ်လည်းရှိမှာပဲတကူတဲ့တော့ပြီးတဲ့ပုဂ္ဂိုလ်လည်းရှိမှာပဲဒီကမြင်ရတဲ့အာယုံစိတ်ထဲမှာတွေ့သွားတာတွေတွေ့ပြီးတွေ့ပြီးပြီးချင်းပြောက်သွားတာကိုဒီကမြင်နေဆိုဖြစ်ချင်းပြောက်သွားတာမတွေ့တာလည်းပြောက်တယ်တွေ့တာလည်းပြောက်တာမြင်တွေ့တဲ့ဖတ်တာလည်းပဲ တွေ့ရောက်သလားပဲလို့ဒီလိုသိမယ်မြင်လို့ကောင်းတာမကောင်းတာတဲ့အဲမြင်လို့ကြည့်လို့အဲဒီမှာကိုမြင်တာလေးမြင်ရလို့လှလှပပတင်းနေတယ်လေးမြင်ရလို့ကြည့်လို့မျက်စိနဲ့ကောင်းတာရှိတယ်အဲမကောင်းတာတွေအဆိုးတွေမြင်ရလို့ကြည့်လို့မြင်လို့မကောင်းတာလည်းရှိတယ်အလေအလသဘောလေးရှိတယ်ဒီမှာအလေအလတော့ကိုထည့်နေစာကြောင်းလေးရှင်းနေလို့ဆိုလို့ကောင်းတာမကောင်းတာနှစ်ခုပဲကြရတယ်ကောင်းတာမကောင်းတာတွေအတွင်းဝင်သွားပါတယ် အဲမြင်လို့ကောင်းတာမကောင်းတာလေးတွေကပေါ်လာတယ်ရှိတယ်ကျုပ်ပုဂ္ဂိုလ်မှာသင်ကြားတယ်အထူးကောင်းတာလေးမြင်ရတဲ့အခါကလည်းမြင်လို့ကောင်းတယ်အထူးမကောင်းတာလေးမြင်ရတဲ့အခါကလည်းမြင်လို့မကောင်းဘူးမြင်တာလေးနဲ့တွေ့တဲ့အခါအဲဒါလေးနဲ့မြင်ပြီးကြောက်တာချင်းချင်းကြောက်တာလားအဲဒါမှတ်ရင်မှရင်ကမြင်တယ်မြင်တယ်မှအမှကောင်းတဲ့အခါမှာပေါ့လေသို့တော်လည်းမြင်တာကတော့လူတိုင်းလူတိုင်းနည်းနည်းနည်းနည်းမှနေတဲ့ပုဂ္ဂိုလ်ကသိမမြဘူးနဲတယ်သူကမြင်တာမှနေတဲ့ပုဂ္ဂိုလ်ကတော်တော်ဝိပဿနာညာတန်တဲ့ပုဂ္ဂိုလ်တွေမှာနည်းနည်းနည်းနည်းထင်တာပဲပြုပုဂ္ဂိုလ်တွေမှာဆိုရင်သိမမြင်ဘူး အဲမဲ့ဒေသနာအစဉ်မှာမြင်တာကစတယ်လေဘုညာမြင်တာကပဲဟောနေရတယ်တခါကတော့စေတာကြီးပြက်ပါတော့ကြောက်ပါတယ်မြင်တာကစဟောတာကြားတယ်လူတွေကသိနာမလဲဘူးတဲ့တွေးထိတာကစဟောပါတယ်ပြောတယ်ဟုတ်တယ်လေဟုတ်တာတွေးထိတာကစဟောလို့ရှိရင်တော့သူကသိတယ်ဒါပေမဲ့လို့ဒေသနာအစဉ်ကဒီကစတာဘုညာလည်းဒေသနာအစဉ်တိုင်းဆက်ပြီးတော့ဟောနေရတာမြင်တာထင်တဲ့ပုဂ္ဂိုလ်လည်းထင်မှာမထင်တဲ့ပုဂ္ဂိုလ်လည်းရှိမှာအဲဒီတော့မြင်တိုင်းမြင်တိုင်းမြင်ပြီးကြောက်မြင်ပြီးကြောက်ရေးရေးနဲ့ အဲမှားရင်မှားရင်လည်းပျောက်ပျောက်သွားတာလေးတွေတွေ့ရလို့ရှိရင်ဒါမမြဲဘူးမမြဲဘူးသိနေတာပါပဲအဲဒါမှန်သာသိတာယထာဘုဒ္ဓပဲမမြဲတာသူကမှားနေတာပဲဖြစ်ပြီးပျောက်သွားတာမှားနေတာပဲသိပြီးပျောက်သွားလည်းမမြဲတဲ့သဘောကမှားနေတာဒီမှားနေတဲ့အတိုင်းတွေကပြေးကျွင်းနဲ့မတွေးတော့မစဉ်းစားရဘဲနဲ့ကိုယ်ပိုင်ဉာဏ်နဲ့သိသွားတာမှားရင်မှားရင်သိသွားအဲဒီလိုသိလို့ရှိရင်ဒါဝိပဿနာညာဖြစ်ပဲဒီလိုမှသာသိမှဝိပဿနာညာဖြစ်ဖြစ်ပြီးတယ် ဝိဇ္ဇာညာအလင်းပေါက်၍ဝိဇ္ဇာမောင်ကင်းပြောက်သည်အစတုန်းကမြင်နိုင်မြင်နိုင်ကမြဲနေတဲ့ငါပဲသူပဲယောက်ျားမိန်းမပဲလို့ထင်နေတဲ့အသိတယ်အဲ့ဒါတွေကအဝိဇ္ဇာမှောင်ပဲအဲ့ဒါပြောက်သွားပြီအသိညာမမြဲဘူးဆိုအသိညာကရောက်လာတာမြဲနေတဲ့သင်္သာဝရတီးနေတယ်ဆိုတဲ့အဝိဇ္ဇာမှောင်ကင်းပြောက်သွားသည်အဲဒီလိုကင်းပြောက်သွားတဲ့ပြင်ဥပဒနာညာသင်တိုင်းတက်သွားလို့ရှိရင်မညာပညာနိဗ္ဗာန်လည်းပဲရောက်နိုင်ပြီတဲ့ကိစ္စလေးသွားတယ် ဒီလိုမှသာသိမှဝိပဿနာဉာဏ်စေဖြစ်သည်ဝိဇ္ဇာဉာဏ်လင်းပေါက်၍ဝိဇ္ဇာမှောင်ကင်းပြောက်သည်မေဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည်ဒီလိုမှသာသိမှဝိပဿနာဉာဏ်စေဖြစ်သည် ိဇာညာလင်းပေါက်၍ဝိဇာမှောင်ကင်းပြောက်သည်မေဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည် ပိုက်တိုင်းပိုက်တိုင်းနဲ့ပြောသုံးသရမယ်သက္ကုံနေသနိယထာဥဒ္ဓမဇာနာတိမာယုပါရိတော့သက္ကုံမျက်စိကိုမျက်စိလည်းမမြဲဘူးသက္ကုံမျက်စိနေသန်တိမမြဲဝိယထာဥဒ္ဓမဇာနာတိဟုတ်တိုင်းမှသာတိဒါပြီးတော့မှသာတိရဲ့သက္ကုံသက္ကုံမျက်စိကိုအနိစ္စတမမြဲဟုဇာနာတော့ သိသောသူဟာပါတာရမြင်သောသူဟာဝိဇာဝိဇာကိုပြည့်ရတိပဲကျဝိဇာဝိဇာညာနဲ့ဥပ္ပဇ္ဇတိဖြစ်ပေါ်၏ဝိဇာညာလင်းပေါက်ဝိဇာညာသင်ပြောက်သည်နောက်ဘာဘောဒုက္ခခေရကဒုက္ခကိုငင်းကြီးကထိုက်တယ်ဆိုတာကတော့မညာပညာစိတ်တာကိုပြောပါတယ်အဲ့ဒါမြင်ရကနေပြီးတော့အသိညာအမှန်ဖြစ်ပုံမြင်နိုင်မြင်နိုင်မှလို့ရှိရင် ရုပ်ပုဂ္ဂိုလ်ထူးထူးခြားခြားပဲမဲ့ခြားခြားဒီတိုင်းပဲသိပါပဲ။မိုင်းမိုင်းနဲ့ရိတ်ကနေရိတ်ကနေမြင်ရတဲ့သဘောလေးရောမြင်သိတာလေးရောကြောက်တော့တာကိုယ်ပိုင်ညာနဲ့ရှင်းပြီးတော့သိတယ်။အဲဒီညာအစဉ်တိုင်းတက်သွားလို့ရှိရင်မညာပူညာရောက်နိုင်တာပဲ။သဗ္ဗမာတိယဘိက္ခွေသေယရဏေဝိရိဒပဲ။ဘိက္ခွေယာနဓမ္မထိုးသောတတိညာဖြင့် စိတ်ကိုမြဲဆောင်ရှောက်ရနေရသောကြောင့်သေရရနေထိုတိယရကိုဝိဒပေဝိဒဗံသိရမည်နိဗ္ဗာန်ကိုမျက်မှောက်မပြုသေးလို့ရှိရင်တဲ့ရာထမညာနဲ့နိဗ္ဗာန်မျက်မှောက်ပြုသေးလို့ညာနာမပြုသေးလို့ရှိရင်စိတ်ကိုထိမ့်သိရတယ်မမေ့မလို့သတိနဲ့တရားထိမ့်သိနေရရာဂဒေါသမောဟကိလေသာမရှိအောင်လည်းထိမ့်သိနေရ အရဟတမညာရောက်လို့ယ ahanan ဖြစ်ပြီးတဲ့ခါတော့မထင်ရတော့ဘူးသူကသူတခါတဲ့ဇာကသောတာမောဟတွေငြိမ်းဒါကြောင့်အရဟတမညာနဲ့နိဗ္ဗာန်ကိုသိအောင်လို့အားထုတ်ရမယ်တဲ့ပိအာယရဏီထိုအာယရဏထိုတိယာရက်ကိုအဲဝိရိဒပဲဝိရိဒပါသိအောင်အားထုတ်ရမယ်ယထာသကုသနိရောဇတိရူပသညာသနိရောဇတိပိအာယရဏီဝိရိဒပဲပိအာယရဏ ဒီတရားဌာနသိရမယ်ဆိုတာဘာလို့ယထာခြင်းနိဗ္ဗာန်ဒီဟုသောတရားယနာယထာခြင်းဓမ္မယရဏ၌တွင်ဝင်သောခြင်းနိဗ္ဗာန်ဒီဟုသောယနာယသက္ကုဇာမျက်စိယုတ်တိနိရောဓတိချုပ်၏ဥပဒညာသအသင်ကိုမှတ်သိမှုပညာတိနိရောဓတိချုပ်၏သေအာယရဏေထောမျက်စိနဲ့ရူပပညာတို့ဤထုတ်အားဖြစ်သောနိဗ္ဗာန်ဒီဟုသောဓမ္မယရဏတရားယကိုဝိရိတာဝေဝိရိတာဗံသိရမည် အဲသက်ခုနဲ့သက်ခုနဲ့ယူပပညာတွေနှစ်ခုကိုထုတ်ပြသက်ခုစွာမျက်စိယူပပညာစွာအသင်ကိုမှတ်သိနေတာမြင်သိတဲ့စိတ်နဲ့တွဲဖြစ်တဲ့ပညာကိုပဲထုတ်ပြတယ်စိတ်နဲ့အတူတူပါပဲအဲဒါအသင်နဲ့အဲသက်ခုမျက်စိနဲ့မျက်စိနဲ့မြင်သိတဲ့သဘောလေးဒါလည်းနှစ်ခုကိုသူကထုတ်တယ်အဲဒါတွေထုတ်တဲ့နေရာရှိတယ်အဲဒါမျက်စိ မြင်သိတာချုပ်တယ်ဆိုတော့ယူပတင်ညာချုပ်တယ်ဆိုတော့ယူပဆင်းလဲချုပ်တာပေါ့အဲယူပဆင်းလဲချုပ်တာပဲမျက်စိလဲချုပ်တယ်အဆင်းလဲချုပ်တယ်အဲမြင်သိတဲ့စိတ်နဲ့ပညာလဲချုပ်တယ်အဲဒီချုပ်တဲ့တရားနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်တရားသိအောင်အထုရမယ်ဒါတချို့ပုဂ္ဂိုလ်မှာမြင်တယ်မြင်တယ်မှတ်ရတာမြင်သိတာကိုမှတ်ရင်းနဲ့ မြင်ရတဲ့အာယုန်တွေရောမြင်သိတဲ့စိတ်ရောမှတ်သိတဲ့စိတ်ရောအကုန်လုံးချုပ်ငိမ့်သွားတဲ့သဘောနိဗ္ဗာန်ကိုတွေ့မြင်ရနေပြီနိဗ္ဗာန်ကူးသွားတဲ့ပုဂ္ဂိုလ်ဒီလိုဟာရှိတယ်အဲဒီလိုအဲသက်ကုဏရူပပညာတွေချုပ်ရဖြစ်တဲ့နိဗ္ဗာန်ကိုရောက်အောင်အားထုတ်ရမယ်တဲ့မြင်နိုင်မြင်နိုင်မှနေတော့ဒီနေ့တစ်ချိန်ကြာလို့ရှိရင်အဲဒီမြင်ရကမှပြီးတော့ငြိမ့်တဲ့ပုဂ္ဂိုလ်တွေရှိမှာပေါ့လေအမျိုးစုံတော့မငြိမ့်နိုင်ဘူးတယောက်တစ်မျိုးငြိမ့်မှာပဲတချို့မြင်ရကငြိမ့်မယ်တချို့ကြားရကငြိမ့်မယ်တချို့နာရကတချို့စားရကတချို့ဒုတိယကတချို့လည်းပဲစိတ်အသီးလေးက သောဌာနဒီကကမျိုးမျိုးမှငြိမ့်ပါပဲများသောအားဖြင့်တော့စိတ်ပြီးတဲ့ငြိမ့်တာပါပဲတရားထုတ်တဲ့ပုဂ္ဂိုလ်ကမြင်လာကြတာတွေလိုက်နေတာမဟုတ်တော့မြင်လာကြတာကငြိမ့်တာကတော့နည်းနည်းရှိမှာပါပဲဒါပေမဲ့ဒေသနာသင်ကတော့မြင်လာအစပြီးတော့ဟောထားတယ်အဲထို့အတူပဲနားနဲ့အဲတရပညာအပန်းကိုအပန်းကိုသိတဲ့စိတ်နဲ့ပညာအဲဒါချုပ်တဲ့နေရာလေနိဗ္ဗာန်ပဲအနတ်နဲ့ နာတိပညာထုတ်တဲ့နေရာအိဗာပဲအရာသာနဲ့အရာသာတိပညာထုတ်တဲ့နေရာအိဗာပဲအတွေ့အထိနဲ့အတွေ့အထိသိသိပြီးတော့ဖြစ်တဲ့ပညာထုတ်ရအိဗာပဲကျန်နှလုံးနဲ့ကြံသိမှုပညာထုတ်ရအိဗာပဲအဲဒီ၆ဌာန၄ပါး၆မျိုးမြတ်စွာဘုရားဝေဘာဟောတာပါလာယရဏနိရောဓလို့အာနန္ဒာကဖြေပါတယ်အာရဏ၆ပါးထုတ်တာကိုပြောတာပါပဲတဲ့အဲဒီမှာတချို့ပုဂ္ဂိုလ်မှာမြင်လာမှရင်းနဲ့ ယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်ရောက်သွားရှိတယ်အဲ့ဒီပုဂ္ဂိုလ်အတွက်ဒါပထမပိုက်ကိုဟောတယ်သက္ကုနဲ့ရူပပညာချုပ်တာနိဗ္ဗာန်လို့ဟောတာပဲတချို့ပုဂ္ဂိုလ်မှာအတန်ကြားရတာနေပြီးကြားတာမှရင်းနဲ့ယုံနာသင်္ခါရငြိမ်းရာချုပ်တာကိုရောက်သွားတယ်အဲ့ဒါအဲ့ဒီပုဂ္ဂိုလ်အတွက်ပါရပင်အာသောတာနဲ့ပါရပင်ကနားနဲ့ပါရပင်ကချုပ်တာကိုနိဗ္ဗာန်ပဲလို့ဟောတာဒီလိုပုဂ္ဂိုလ်က

ဒီဟိုကျွန်းများမှာသုံးစားရကလေးတွေရှိအဲ့ဒီမှာဒီလိုပဲရာဟုတောင်ရင်သုံးစားရင်းနဲ့မဲ့ဖို့ရောက်ရောက်သွားကြတာတွေဟာနေရာနှံ့ပြပဲတဲ့ဒီနေရာချင်းရာဟုတောင်ရင်သုံးစားရင်းမဲ့ဖို့မရောက်ဘူးသေးဘူးလို့ဆိုရမယ်နေရာကိုပြရမယ်နေရာကိုမရှိဘူးတဲ့အဲဒီဟိုဟိုတစ်ပါးကဟိုနေရာရောက်ဒီတစ်ပါးကဒီနေရာရောက်ပေါ်နေတာအဲ့ဒီကြက်ကလေးတွေနေရာတိုင်းနေရာတိုင်းကွက်လာမရှိအကုန်လုံးမဲ့ဖို့ရောက်ဝိသေနေရာကြီးတွေပဲတိုင်းရင်တောင်ရောက်တာတွေ ဒါတော့စာရင်စာရင်ရောက်ကြလဲကောင်းတယ်ရိုးသေးသေးမှလို့ရှိရင်ရောက်တယ်အခုဒီမှာတော့ပြိတ္တတွေအများကြီးစားတော့တော့ဒီစကားတော့သိမှနိုင်မှာမဟုတ်ပါဘူးပရမရှိပိုင်းကြီးကဆိုလို့ရှိရင်တော့စားတော့ရမှာတို့ရိုးသေးသေးမှတ်ကြပါလေရိုးသေးသေးမှတော့အဲဒီမှာစာရင်တောင်းရင်တခါလဲရတာလေပါရစရာကင်းမဲ့ပြီးတော့ထင်လားရတာလေအပါရစရာကင်းမဲ့ပြီးဖြစ်လိုက်ဖြစ်လိုက်နေအပိုင်းပိုင်းနဲ့မမြဲတဲ့သဘောတွေဖြစ်တဲ့စရာပါရစရာဘာမှမရှိဘူး စားရင်လည်းစိတ်တွေတော့ကုံကောင်းလို့တခါလေဒီလိုဖြစ်လာတယ်။အဲဒီလိုအရသာနဲ့စပ်ပြီးတော့လည်းဖြစ်ပါတယ်ညင်းငွေတာညင်းငွေလို့ရှိရင်ဖြင့်မညာဖြစ်တော့တာပဲနောက်ကနေနောက်လာကြတော့ဝိပဿနာဉာဏ်နဲ့ဖြစ်ပုံတို့ယူကလေးပါတယ်။အဲဒီကြောပုဂ္ဂိုလ်မှာဒွိတိယကဒွိတိယကမှနေဒွိတိယကတော့မှားရတာများလိမ့်မယ်လို့ကဒွိတိယမှရင်မှရင်နဲ့နိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်တော့များမှာပါပဲ။အဲအတိအသီလေးတွေမှရင်မှရင်နဲ့ကိုယ်ရုပ်ရောသိတိယဖြစ်တဲ့ကိုယ်ရုပ်ရော သိသိမှုပညာရောတခါလေယူပြလိုက်တော့ကုံသွားတာကိုချုပ်ငိမ့်သွားတဲ့နိဗ္ဗာန်တွေ့ရုပ်ပုဂ္ဂိုလ်မှာတော့စိတ်ကူးအကြစီစိတ်အတိလေးတွေပဲများသောဖြင့်အတိရင်ကျန်တတ်တယ်ဝိပဿနာအစမှကမှတ်ရတင်များတာနောက်ပိုင်းကျမှတ်ရတဲမရှိဘူးနည်းနည်းပဲသူကနည်းနည်းပဲမြင်လာကြတာတွေသာလုံးလုံးမပေါ်လာကိုကအတွေ့အထိတွေတောင်မှကောင်းတယ်ပိန်နေတာအစမှနေရဖောင်းတာပိန်တာတွေတော့ကြားမရှိဘူးဘိုက်ပုံသဏ္ဍာန်မရှိဘာမရှိတောင်းနေလှုပ်ရှားတာတွေလည်းမပေါ် ဘောင်းလာပင်လာတွေမပေါ်လာဘူးတည်းရော့ရော့သွားတာကဒါသွေးထိတာတွေထိရကနေပြီးထိတာလေးတွေပေါ်လာထိတယ်ထိတယ်မှပြန်တော့လဲအဲဒီထိတာလေးတွေတော့ကြာထိတာတွေလည်းမပေါ်ပြန်ဘူးဘာရင်ကြာထိတာလေးတွေညာနေအဲပြီးတဲ့စိတ်ကလေးတစ်ခုတည်းပြီးတယ်ပြီးတယ်ဒါလေးအတီလေးလိုက်ပြီးတော့မှတ်နေနေအတီလေးတစ်ခါတော့ပြောက်ပြီးတော့သွားဒုနာသင်္ခါရတွေကုန်ငိမ့်တော့အဲဒီမှာယထမနင်းစာနေတော့စေတိဓမ္မပညာစာနေတော့စေတိပေရယနေဝိရိဒပဲ

ဒါပေမဲ့လည်းခုဒေသနာအစဉ်တိုင်းအကုန်လုံးပဲဒီမှာသိထားတယ်ဒါလေးတွေတော့တစ်ခေါက်စီတော့ဆိုပြီးရင်တော့ပါပြီနဲ့ဒီပါရဲ့တော့သဘောလည်းပဲလွယ်ပါတယ်တော့ဒီမှာချုံနဲ့ချုံထားတယ်နားလည်းမမြဲဆိုပြီးသံလည်းဆိုပြီးတော့လဲတင်ထားတယ်မမြဲကထည့်ပြန်ကြားသိတာလည်းမမြဲဒီမှာမမြဲကထည့်ပြန်ကြားတွေ့တာလည်းမမြဲတယ်လည်းထည့်ပြန်ကြားလို့ကောင်းတာတွေကြားတယ်ကြားလို့ကောင်းတာမကောင်းတာလည်းမမြဲ ဒီလိုမှားသာပြီးမှဝိပဿနာဉာဏ်ဖြစ်ဖြစ်သည်ဝိဇ္ဇာဉာဏ်လင်းပေါက်၍ဝိဇ္ဇာမောင်ကင်းတယောက်ပြီးမဲ့ကိုနိဗ္ဗာန်သို့လည်းရောက်နိုင်နေတာအကုန်လုံးသိရမှာလေခိုင်းဆိုနားလည်းမမြဲအပံလည်းမမြဲကြားသိတာလည်းမမြဲကြားတွေ့တာလည်းမမြဲကြားလို့ကောင်းတာမကောင်းတာလည်းမမြဲ ဒီလိုမှသာသိမှဝိပဿနာညာစစ်ဖြစ်သည်ဝိဇာညာလင်းပေါက်၍ဝိဇာမောင်ကင်းပြောက်သည်မေဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည်အဲဒီခေါက်တော့ပါပြီနောက်နောက်လည်းဆိုအောင်မယ်အဲ့ဒါကကြားရတာနေပြီးတော့ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်ဟာသူကတော့ထင်လွယ်တတ်တယ် ကြားရင်ကြားရင်ကြားတယ်မှလည်းရှင်ကြားပြီးရင်ပြောင်းရင်ကြားပြီးရင်ပြောင်းရင်ကြားပြီးရင်ပြောင်းအဲ့ဒါလေးတွေသိတယ်အဲ့ဒီမှာကြားဌာနနားလည်းပဲနားကြည်တဲ့သဘောလေးတဲ့ကြားပြီးပြောင်းရင်ကြားပြီးပြောင်းရင်ဆိုတော့နားကြည်တဲ့သဘောကြောက်တော့တယ်ရှင်ကြားနေတာနားရုပ်လည်းကြောက်တယ်ကြားတဲ့သဘောကြားရဌာနလေးလည်းကြောက်တယ်ဒီလိုကြာရနာလေးရှင်းရှင်းလင်းလင်းသိတယ်ညာဘက်ကကြားတယ်ဘယ်ဘက်ကကြားတယ်ဒီလိုတော့သိတယ်ကွာကြာရနာလေးကြားပြီးရင်ကြောင်ရင်ကြားပြီးရင်ကြောင်ရင်ကြားတယ်အတန်လေးလည်းပဲ ကြားပြီးရင်ကြောက်ရင်းမဲ့အတန်လေးလည်းပဲကြားတယ်အတန်လေးတွေပြုတ်သွားတယ်ကြားပြီးတာလေးကြားပြီးကြောက်အဲနားထဲမှာအတန်လေးတွေ့သွားတဲ့ကြားတွေ့တာဖတ်တာသူလည်းပဲကြောက်သွားတာကြားလို့ကောင်းတယ်မကောင်းတဲ့သဘောလေးတွေခါပြန်ကောင်းတဲ့သဘောပေါ်တယ်ခါပြန်မကောင်းတဲ့သဘောပေါ်တယ်အဲဒါလေးတွေလည်းပဲကြားပြီးရင်ကြောက်သွားတာပဲဒါတော့ကြားတိုင်းကြားတိုင်းကြားတယ်ကြားတယ်မှားလိုက်လို့မှန်ရင်မှန်ရင်ပျောက်ပျောက်နေတာလေးတွေသိတာရတာယထာဘုဒ္ဓပဲယထာဘုဒ္ဓပဲဒီစာတန်းပါတဲ့အတိုင်းနားရပါရဲ့လို့စဉ်းစားနေတာတော့မဟုတ်ဘူး ကြာရင်ကြာရင်ပြောင်းရင်ပြောင်းရင်လည်းဒီလိုထင်းတယ်လို့ရှင်ဒါပဲဒါပဲလို့ရင်းပါပဲကြာရင်ကြာရင်ပြောင်းနေတယ်မမြဲတဲ့သဘောပဲလို့မှန်နိုင်နေရတာဘုရားမှန်နိုင်ပြီပဲမှန်နိုင်ပြီတော့ရှင်းကဒီကြာနေတာတွေလည်းပဲမြဲနေတဲ့ငါပဲသူပဲယောက်ျားမိန်းမပဲထင်းနေတယ်အတိမားတွေဝိဇ္ဇာတွေကြောက်သွားတာပေါ့ဝိဇ္ဇာမောင်းနေသင်ပြောက်သွားတာအဲဒီလိုကင်းပြောက်သွားတဲ့အတွက်ဒီညာသဇာသဇာနဲ့ကျင့်သွားလို့ရှိရင်ကြားကြားတာကမှရင်မှရင်နဲ့ဟောယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်ကိုရောက်သွားနိုင်တယ်။ကြားရတဲ့အာယုံရော ကြားပြီးတဲ့စိတ်ရောမှတ်သိနေတဲ့ရုပ်အဲမှတ်သိနေတဲ့အသိဉာဏ်တွေရောအဲဒါလည်းယူပြလိုက်တယ်လို့ဒါလည်းချုပ်ငိမ့်ပြီးတော့ဆိုတာကနသေရရဲ့ဒီဝိရိဒပဲဆိုတာဒါပြောတာအဲဒီနာယုတ်နဲ့တတ္တပညာအပန်းကိုမှတ်သိတဲ့ပညာချုပ်ငိမ့်တဲ့အာရဏသိအောင်လို့အားထုတ်ရမယ်တဲ့အဲ့ဒီကြောင့်အားထုတ်ရမှာပဲရုပ်ပုဂ္ဂိုလ်အဲ့ဒီကြားရတာနေပြီးတော့နိဗ္ဗာန်အာယုံထူးကြောင်းဆိုတာရှိပါတယ် ကြံကြီးကတူတူသွားရမယ်နှာခေါင်းတိုင်းအတူတူပဲနှာခေါင်းလည်းမမြဲအနလည်းမမြဲနာသိတာလည်းမမြဲနာတွေ့တာလည်းမမြဲနာလိုကောင်းတာမကောင်းတာလည်းမမြဲဒီလိုမှသာသိမှဝိပဿနာညာအစစ်ဖြစ်သည် ဝိဇာညာလင်းပေါက်၍ဝိဇာမောင်ကင်းပြောက်သည်မေဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည်အဲဒါကနာမဲ့ခါမှာကျွမှားပြီးတော့ဝိပဿနာဉာဏ်သင်တိုင်းရှိလို့နိဗ္ဗာန်တရားရောက်သွားဖို့ဆိုတာနာမကတော့မှားရမှားရတာနည်းပါလေသူကအာပြန်မှမှကျန်စားတာရောက်လာပြီဒီမှာပဲ လျာလည်းမမြဲရတာလည်းမမြဲသာသိတာလည်းမမြဲသာတွေ့တာလည်းမမြဲသာလို့ကောင်းတာမကောင်းတာလည်းမမြဲဒီလိုမှသာသိမှဝိပဿနာညာစေဖြစ်ပြီးဝိဇာညာလင်းပေါက်၍ ဇာမောင်ကင်းပြောက်သည်မေဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည်အဲ့ဒါကတော့စားရမှာမှတ်ပြီးတော့ရောက်ခွေရတော့နိစ္စပါတယ်သူကတော်တော်ကြာလာစားနေတာစားတိုင်းစားတိုင်းမှာပြီးတော့ရတာတွေသိတာတွေသိရဲ့သိရဲ့မှန်ရဲ့အဲ့ဒါသိတဲ့သဘောလေးအရသာသိတဲ့သဘောချိုးတာကျင်တာရတာသိတဲ့သဘောလေးပြောက်ပြောက်သွားတာအဲဒီမှာလျှာရတာသိရဖြစ်တယ်လျှာယုံလည်းပြောက်သွားတာပဲ အရသာတွေအချိုးချင်းစကြည့်တဲ့အရသာတွေလည်းကြောက်သွားတာပဲအရသာပြီးတဲ့သဘောလေးလည်းကြောက်သွားတာပဲအရသာနဲ့စိတ်တိုင်းတွေးတဲ့သဘောလေးဖတ်တာလည်းကြောက်သွားတာပဲအဲဒီရတာလေးတွေးပြီးကောင်းတဲ့သဘောရှိတယ်မကောင်းတဲ့သဘောရှိတယ်အဲဒါလေးလည်းကြောက်သွားတာပဲအဲတော့စားတယ်စားတယ်စားတယ်စားတယ်ပြီးတယ်ပြီးတယ်မှရင်းနဲ့ပြီးရင်ပြောင်းရင်ပြီးရင်ပြောင်းရင်တခါရတာလေးပေါ်လိုက်ကြောက်လေးပေါ်လိုက်ကြောက်လေးပေါ်လိုက်ကြောက်အဲဒါလေးပြီးရင်ပြီးရင်နဲ့အကြောင်းညင်လို့ရှိရင်အဲဒီလိုမှတ်နေရင်လည်းယုံနာသင်္ခါရငြိမ်းတဲ့နေရာကိုရောက်သွားနိုင်တယ် ဟိုသင်းများတော့သင်ကြားပါလေဒါရောက်ပြီးသားပုဂ္ဂိုလ်တွေမှလည်းသိသင်ကြားတယ်ရောက်ပြီးသားပုဂ္ဂိုလ်တွေများစားရစားရမှတ်နေတော့သူရင်းရရောက်ရောက်နေတော့မစားဘဲနဲ့ကြက်နေတာတွေရှိတယ်ဆိုတော့ကြာမှတခါအသိပေါ်လာပြီးတော့တခါစားရရောမှတ်မှတ်ပြန်ရောမှရင်မှရင်တခါရက်သွားကြရောရုပ်နာတဲ့ခါတိုင်းနင်းနေနေရတော့ရောက်ပြီးသားပုဂ္ဂိုလ်တွေရောက်တာတော့နဲ့သင်ကြားမရောက်သေးတဲ့ပုဂ္ဂိုလ်တွေလည်းပဲစားရင်တွေကကျွတ်မှပြီးတော့ရောက်နိုင်ပါလေအဲ့ဒါက ပဒဂရာမှာလည်းတရားပြတာပါလေခဏကပြောတယ်ဒီလိုကျွန်းမှာသုံးစားကြတယ်မှာဒီလိုတရားတို့ရမက်ကိုမရောက်ဘူးတဲ့နေရာမရှိဘူးဆိုတာကိုဒီတော့စားရတော့ရမှာလည်းပဲဖြစ်နိုင်တယ်ဆိုတာကိုယုံကြည်လေးစားပြီးတော့တိုင်းရင်တောင်ရင်လည်းပဲတတ်နိုင်တယ်ဗျာ။ဒီဆိုင်ပြီးတော့ရှိရမှရမယ်။ဟောကိုယ်တွေ့ထိရတာအများဆုံးမှရတယ်ရောက်လာ။ကိုယ်လည်းမမြဲ တွေ့ရှိရတာလည်းမမြဲရှိသိတာလည်းမမြဲရှိတွေ့တာလည်းမမြဲရှိတွေ့လို့ကောင်းတာမကောင်းတာလည်းမမြဲဒီလိုမှသာသိမှဝိပဿနာညာစေဖြစ်သည်ဝိဇာညာလင်းပေါက်၍ဝိဇာမောင်ကင်းပြောက်သည် မေဖို့နိဗ္ဗာန်ကိုလည်းရောက်နိုင်ပြီ။အဲဒါကိုကအတွေ့အထိတွေဒါတော့အများဆုံးမှတ်ရတာပဲပေါင်းနေ၊ပိန်နေ၊ထိုင်နေ၊ထိရယ်၊ကိုယ်ရယ်၊ဆန့်နေစသည်ဖြင့်ကိုမူရာတွေအတွေ့အထိတွေမှတ်နေရတာအဲ့ဒါပဲ။အဲဒီထဲမှာသိရမယ်တရား၅ခုပါတယ်။ကာယင်သဗ္ဗဇာနာတိ ကိုကိုသိရမယ်။ကိုဆိုတာကိုကြည်ရုပ်ပေါ်တယ်။အတွေ့အထိကောင်းဆိုးတွေကိုဖမ်းယူရတဲ့တာသဝတ္တမျိုးပဲ။ ဒီဒီကိုမှဒီမှာရှိမှပဲသူကသိတယ်မြင်ယုံနဲ့အဲအတွေ့အထိကိုမသိဘူးကြားယုံနဲ့မသိဘူးနာယုံနဲ့မသိဘူးအဲရှားကရတာခံကြည့်ယုံနဲ့မသိဘူးဆိုတော့ရှိမှပဲသိတာပဲအထီးရင်ထိရကနေပြီးတော့မာတယ်ကြားတယ်နုညံ့တယ်သူသိရတယ်ပူတယ်အေးတယ်နှွေးတယ်သိရတယ်တောင်းတယ်တင်းတယ်အဲတွန့်ကန်တယ်လှုပ်ရှားတယ်ဒီလိုသိရတယ်ပထဝီအတွေ့အထိအဲမှာဈာနာတဲ့သဘောနုညံ့တဲ့သဘော အာအာဒေသောအတွေ့အထိပူပူတဲ့ဘောနှွေးတဲ့ဘောအေးတဲ့ဘောဝါရောအတွေ့အထိတောင်းတဲ့ဘောတင်းတဲ့ဘောလှုပ်ရှားတဲ့ဘောတွန်းကန်တဲ့ဘောတွေအဲ့ဒါတွေကိုယ်ကအတွေ့အထိတွေပြီးရအဲ့တော့တွေ့ထိရာဖြစ်တဲ့ကိုကြီးရုပ်လည်းပဲထိရထိရမှရင်သူကပျောက်ပျောက်လိုက်နေတာအဲ့ဒါတွေ့ရထိရတဲ့အတွေ့အထိမှလည်းပူအဲမာလာကျမ်းတာနုညတာပူတာအေးတာနှွေးတာတောင်းတာတင်းတာလှုပ်ရှားတာတွန်းကန်တာအဲ့ဒါလေးတွေ ထိတယ်ထိတယ်မှရင်သူကလည်းထိပြီးကြောက်ထိပြီးကြောက်တာပဲထိပြီးတဲ့သဘောလေးနဲ့ထိပြီးကြောက်တာပဲအဲထိပြီးတော့ကိုယ်ထဲမှာအထေဝတ္ထုလိုပဲတွေ့ရတယ်လို့သင်္ချာတွေ့ရတယ်လို့ရှိတယ်ဖတ်တာအဲဖတ်တာတွေ့တဲ့သဘောလေးကြောက်သွားတာတွေ့တိုက်ခိုက်သွားတဲ့သဘောလိုပဲဖတ်တာလည်းကြောက်ပြီးတော့ထိတွေ့လို့ကောင်းတာလည်းရှိမကောင်းတာလည်းရှိကိုယ်ထဲမှာထိတွေ့ပြီးတော့ကောင်းတာရှိတယ်ကောင်းတယ်လို့ပဲပြောတာပါပဲမာကတော့ဒီလိုပြောတယ်မကောင်းတာရှိတယ်မကောင်းတယ်လို့ပဲပြောတာပဲမကောင်းတာကတော့ အဲဒီမကောင်းတာနဲ့စပြီးနာကျင်ကြိုက်ခဲမှုတွေဖြစ်လာတယ်ခံခက်တဲ့သဘောတွေဖြစ်လာတယ်အဲဒီမကောင်းတဲ့အတွေ့အထိတွေပဲအဲဒီလည်းပဲထိပြီးကြောက်တာလည်းထိရဲ့ထိရဲ့မှအဲညောင်းတယ်ပူတယ်နားတယ်ကျင်တယ်ကြိုက်ခဲတယ်မှရတယ်မှလည်းပဲအဲဒီထိတွေ့လို့မကောင်းတဲ့သဘောတွေပါပဲအဲဒါတွေလည်းမှရင်မှရင်ပြုတ်ပြုတ်သွားတယ်ကွာအဲဒီလိုမှရင်မှရင်ပျောက်သွားတာကြီးပြရလို့မမြဲဘူးမမြဲဘူးလို့သိနေတာရထဘုရားအမှန်ကန်သိတာတွေပဲမမြဲဘူးလို့သိတော့မြဲတယ်လို့သိတယ်မြဲတယ်လို့ထင်နေတဲ့အဝိဇ္ဇာ မှောက်ကင်းပြောက်သွားတယ်အဲဒါကြောင့်ဒီလိုထိတွေ့တာမှရင်းမှရင်းနဲ့လည်းယုံနာသင်္ခါရကြီးနဲ့နေပါရောက်သွားနေတယ်အပြီးတွေ့မှရင်းမှရင်းနဲ့မှားရတဲ့အာယုံနဲ့မှားတည်တဲ့စေရောတခါလည်းချုပ်ငိမ့်သွားတဲ့သဘောကိုရောက်ပြီးတော့သွားနိုင်ပါတယ်အဲစိတ်ပြီးရောက်လာပြီထောင်းလာမှနှလုံးလည်းမမြဲဉာဏ်သိရတာလည်းမမြဲဉာဏ်သိတာလည်းမမြဲ ရာလည်းမမြဲဉာဏ်စီစဉ်းစားလို့ကောင်းတာမကောင်းတာလည်းမမြဲဒီလိုမှသာသိမှဝိပဿနာဉာဏ်စီဖြစ်သည်ဝိဇာဉာဏ်လင်းပေါက်၍ဝိဇာမောင်းကင်းပြောက်သည်ဘဂဝနိဗ္ဗာန်သို့လည်းရောက်နိုင်သည် ကူးစဉ်းစားကြံစည်တာတွေစိတ်အသိလေးမှာမှတ်စိတ်ကူးစဉ်းစားကြံစည်တာပေါ်တိုင်းပေါ်တိုင်းမှလို့ရှိရင်စိတ်ကူးစဉ်းစားကြံစည်ရာဌာနနှလုံးဒါကလည်းပဲသိရင်ပြောင်းရင်ပြီးရင်ပြောင်းရင်လည်းသူပါသွားတာပဲကြံသိရတဲ့အာယုံသဘောတွေလည်းပဲပြီးရင်ပြီးရင်လည်းပြောက်သွားတာပဲအာယုံတွေမျိုးမျိုးပေါ်တယ်ကြံသိရတာတွေကတော့သုံးလို့ပဲဘုံမတဏ္ဍာတွေလည်းပါပါတယ်သုံးလို့ပါပဲသူကတော့ကြံသိတာတွေကတော့သိရတဲ့အာယုံတွေကောင်းတာလည်းပါရဲ့ဆိုးတာလည်းပါရဲ့အဆုံးမကြံသိရတာတွေကတော့ပြီးတော့ အဲကြံသိတဲ့သဘောတွေအပြင်စိတ်ကိုယ်နဲ့သိပြီးသွားတယ်ပေါ့သိတယ်သိတယ်မှလည်းသိရင်ကြောင်ရင်သိရင်ကြောင်ရင်လည်းတွေ့ရသိတဲ့အာယုံနဲ့တွေ့နေတဲ့ဖတ်တာလည်းပါတယ်သိလို့ကောင်းတာမကောင်းတာပါသေးတယ်ဝန်သားစရာတွေစဉ်းစားပြီးတော့ဝန်သားနေတာရှိတယ်သိပြစရာတွေစဉ်းစားပြီးတော့သိပြနေတာရှိတယ်ကကြံသိစဉ်းစားလို့ကောင်းတာမကောင်းတာဆိုအဲ့ဒါတွေပဲအဲ့ဒါလည်းပဲသိပြီးကြောက်သိပြီးကြောက်သွားတာပဲအဲဒီလိုသိကြောက်တယ်လည်းမမြဲဘူးလို့သိနေရတာမှားသွားပြီးတာယထာဘုဒ္ဓပဲအဲဒီလိုမှားသွားပြီးတော့ဝိပဿနာဉာဏ်ဖြစ်ဖြစ်တယ်ဝိပဿနာဉာဏ်ဝိဇ္ဇာဉာဏ်ဖြစ်လာတော့ အမှားဒီအဝိဇ္ဇာမှောင်ပျောက်သွားသည်အရေးကြီးပါတယ်မေဖို့နိဗ္ဗာန်တို့လည်းရောက်နိုင်သည်အရေးကြီးတယ်လို့ပြီးပေါ်ရယထာဘုရားအမှန်ကန်နေသိဖို့ရအရေးကြီးပါတယ်အဲဒါကြောင့်ဘုန်းကြီးတို့ဒီကကမ္မထာဌာနတွေဒီကတည်းကခွဲထားတဲ့ကမ္မထာဌာနတွေဆိုရင်ကမ္မထာဆရာဆရာဉာဏ်နာပြည့်ပြည့်စုံစုံဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်တွေစစ်စစ်ပြီးတော့ရွေးစွားရတယ်ကွာဒီကကဉာဏ်ဖြစ်အောင် ညွှန်ကြားနိုင်ဖို့ညာပြအောင်ညွှန်ကြားပြီးညာပြည့်စုံအောင်ညွှန်ကြားနိုင်ဖို့ကအဲဒီကျဲပြီးတော့ထွက်ရပါတယ်သမဏနာတစ်ခုတစ်ခုမှာသမဏဘုန်းကြီးတစ်ပါးရွေးဝရတော်တော်မလွယ်ပါဘူးကျောင်းတစ်ကျောင်းမှာဘုန်းကြီးမရှိလို့ဘုန်းကြီးလိုတယ်ဆိုဘုန်းကြီးတစ်ပါးထည့်ဝရတော့တော်လွယ်ပါတယ်ဒါမထက်ပါဘူးဥစ္စာတော့သမဏနာတစ်ခုမှာသမဏဘုန်းကြီးတစ်ပါးပို့ပေးပါဆိုရင်ကြားတယ်အင်္ဂါတွေတော့ကိုရွေးရပါတယ်သူကသာပေဘုဒ္ဓပရိယကလည်းပဲရှိကလေးရှိရအောင်မယ် ပฏิပါကလည်းချိုးရရဖြစ်ရအောင်မယ်ဟောလဲဟောတာပြောတာရအောင်မယ်စိတ်သဘောထားလည်းပဲကောင်းရအောင်မယ်ဒါကရမနဲ့သက်ဆိုင်ရမှလည်းပဲသံဃာညာညာဒီညိုပဲပါတာရိကဂုံလည်းပဲရှိပြည့်စုံရအောင်မယ်အဲဒီဝိပဿနာညာနေလည်းပဲအစ်အပိုင်းနေလည်းပဲသူနားလည်ရမယ်ယောဂီပုဂ္ဂိုလ်ကပြောလို့ရှိရင်ဘယ်နာကဘာပြောနေတာလဲဆိုတာသိရမယ်ဒါအရေးကြီးတယ်ကုသမဏသိရတယ်ဆိုတော့ဒါတွေလုပ်နေရတာညာစဉ်နေသိနေရတာဒါသိနေရညာစဉ်မသိဘဲနဲ့ဘာသိရင် ဘယ်လိုဖြစ်သွားရင်တရားပြီးပြီးပေါက်ပြီးဆိုတော့ဒါတော့လွယ်လားပဲလားအဲ့ဒါဟုတ်မလားမဟုတ်မလားတော့ဒါတောင်းမခံနိုင်ဘူးသူကညာစင်းနေရေးကြည့်တယ်ယောဂီပုဂ္ဂိုလ်ကပြောတယ်ပြောတာလေရိုးရိုးပြောတာလည်းရှိတယ်တချို့လည်းပဲသူကစိတ်ကူးပြီးပြောတာလည်းရှိတယ်ရိုးရိုးပြောတာကတော့ရှင်းပါတယ်ရိုးရိုးပြောနေလို့ရှိရင်တော့ကလားဆရာကသူဘယ်နာရောက်နေတာပဲခဏတိုးလာတယ်မတိုးဘူးစသည်ဖြင့်ပြီးပါတယ်ကွာအဲ့ဒီမှာဆင်းလျော်ကြည့်ပြီးတော့ တိုးတက်နေရင်တိုးတက်နေတယ်အာဘေစကားပြောရတယ်မတိုးတက်ရင်လည်းတိုးတက်အောင်လို့ဘာလို့နေလဲသူသမာဓိအားနေနေတယ်သူကလည်းသမာဓိအားများနေတယ်သူကလည်းဝိရိယတွေလွန်နေတယ်သူကလည်းသရာတရားတွေများနေသူကသရာတရားတွေညော့နေအဲ့ဒါတွေအခြေအနေကြည့်ပြီးတော့ကမ္မဋ္ဌာန်းဆရာတွေကဒါလုံနေရတာနေတဲ့တော့တောင်းလေးတယ်ကမ္မဋ္ဌာန်းဆရာတွေကလည်းမလွယ်ဘူးစာချတာလွယ်တယ်စာချတာသူစာရင်ပါတယ်အနေနဲ့ပဲလေကိုတိတလောက်ပြောပြီးပြီးတာပဲအဲတတိတတ်ချင်တတ်မတတ်ချင်တွေသိရေးမရှိဘူးတောင်းမရှိဘူးတခုတော့ရှိရဲ့ သာမေဘွဲဖြေတဲ့အခါကျသာမေဘွဲမအောင်ရင်တော့အဲ့ဒါတောင်းဝင်ရှိအဲ့ဒါလေးတစ်ခုပဲရှိတယ်အဲဒါကြနေရသူသိတောင်းဝင်ခြင်းကမ္မထဆရာတွေမှာယောဂီပုဂ္ဂိုလ်တွေနေ့စဉ်နေ့စဉ်မေးရတယ်မေးပြီးသူတို့ပြောတာလေးတွေညာနဲ့တိုင်းချိန်နိုင်ရတယ်ဒေနာကပြောနေတာဘာဖြစ်နေတာလဲအဲသရတရားနဲနေတဲ့ပုဂ္ဂိုလ်သရတရားဖြစ်လာအောင်လို့ဟောရတယ် ဒါတရားရောတဲ့ပုဂ္ဂိုလ်ဒါတရားတွေလွန်နေတဲ့ပုဂ္ဂိုလ်ကြတော့လွန်တဲ့ပုဂ္ဂိုလ်လည်းရှိတယ်အဲ့ဒါနည်းနည်းနှိမ်နှိမ်ပြီးတော့နှိမ်နှင်းပြီးတော့နည်းနည်းကြော့သွားဘူးလို့သူကပြောရတယ်ဝိရိယလွန်နေတဲ့ပုဂ္ဂိုလ်ကြတော့လည်းဒီလိုဝိရိယကြော့အောင်ပြောရပြောရတယ်ဝိရိယနည်းနေတဲ့ပုဂ္ဂိုလ်လည်းတိုးအထုအောင်ပြောရတယ်အမျိုးမျိုးပါပဲပြုကျင်ပြီးတော့ပေးရပါတယ်လားအဲ့ဒါဒီယထာဘုရားအမှန်ကန်သိတယ်ဖြစ်လာအောင်လို့အထုနေရတာအာကမနာဆရာကစောင့်ကြောက်နေရတယ်အဲစိတ်ကူးညာစီပြီးတော့ပြောတဲ့ပုဂ္ဂိုလ်ရှိတယ်ဒါလည်းပဲကမနာဆရာကသိရတယ် သေကုကြံစီပြောပြီဆိုရင်ဒါလည်းသေကုကြံစီပြောတာပဲဆိုတာသိတဲ့အခါအဲမဟုတ်တာတွေကြောက်မေးရတယ်ဟောမဟုတ်တာတွေနောက်ကပန်အောင်လိုက်လာကြောက်မေးလိုက်လာတာပဲတခါလဲအဲဒါဒီပုဂ္ဂိုလ်မဟုတ်ဘူးဆိုတာသိရတယ်ဆိုတာဒီလိုလည်းပဲရှိပါတယ်သမဏဆရာအဲဒါဓမ္မထာတရားအားထုတ်ပြီးတော့အချိုးတစားအချိုးတကြဖြစ်သွားဖို့ဆိုတာဟာတော်တော်မလွယ်ပါဘူးအဲဒါတွေကိုပြည့်စုံအောင်လည်းဒီမှာသမဏဆရာတွေစောင့်ကြပါပါအဲဒီအသည့်တွေကိုယ်ဝဉာဏ်နဲ့လည်းပဲ ရှင်းကျင်တယ်လို့ကလေးဘုန်းကြီးကဒီမှာတရားတွေတော်တော်စုံစုံနေမှာထည့်ထားတယ်။ဒါတွေအကုန်လုံးသူ့ပေါင်းစုဆိုတာလုပ်တယ်အများကြီးဆုပြီးတော့ထည့်တယ်။ဟောအချင်းချုပ်အားဖြင့်သိပုံနဲ့အဲအချင်းချုပ်ဒါကတော့ဩနာတွေကတော့ဓွားကြောက်ပါအသေးစိတ်အကျယ်သိပုံအခုအချင်းချုပ်သိပုံနဲ့ဒါယောဂီပုဂ္ဂိုလ်တွေနဲ့တော်တော်နီးပို့ပြီးတော့နေစားတာပေါ်လာတဲ့ညရုပ်လည်းမမြဲနာလည်းမမြဲဒီလိုမှသွားသိမှဝိပဿနာညာဖြစ်ဖြစ်ပြီးဝိဇ္ဇာညာလင်းပေါက်၍ဝိဇ္ဇာမောင်ကင်းပြောက်သည်နိဗ္ဗာန်မဲ့ကိုယ်သို့လည်းရောက်နိုင်သည် ဒါသာပေကျမ်းကသာပေကျမ်းကရတဲ့အပညာဖြစ်ပုံကိုဓာတ်ရိုက်ပေါ်ပြတယ်ပေါ်လာသည်များတဲ့ရုပ်လည်းမမြဲဘူးတဲ့ပေါ်လာသည်များရုပ်ပေါ်လာသည်များနာမ်ပေါ့နှစ်ခုရှိတာပဲမိမိတို့တဏ္ဍာမှာပြည့်စုံမရှိဘူးရုပ်နဲ့နာနှစ်ခုပဲရှိတယ်ပေါ်လာသည်များမျက်စိကပေါ်လာနားကပေါ်လာနှာခေါင်းကပေါ်လာလျှာကပေါ်လာကိုယ်ကပေါ်လာ စိတ်ကူးထဲမှာပေါ်လာတယ်ပေါ်လာတယ်ညရုပ်လည်းပဲရုပ်ပေါ်လာတယ်ရှိတယ်အဲသိအသိနာနေမြင်သိကြားသိနားသိစားသိနှလုံးသွင်းကြံသိအဲနာပေါ်လာတယ်ရှိတယ်ပေါ်လာတယ်ညပေါ်လာတယ်ညရုပ်လည်းမမြဲဘူးသိတယ်နာလည်းမမြဲဘူးမရင်မရင်လည်းမတိုင်းမတိုင်းပေါ်လာပြီးပြောက်ပေါ်လာပြီးပြောက်ပေါ်လာပြီးပြောက်မမြဲတာတွေကိုဘဝဉာဏ်နဲ့သိရမယ်အဲဒီလိုသိလို့ချင်းဝိပဿနာဉာဏ်ဖြစ်ဖြစ်ပြီးတယ်ဒါလေးကယောဂီပုဂ္ဂိုလ်အပိနဲ့တော်တော်လေးကိုနိစ္စလာပါတယ် ဓာတ်ရိုက်လိုပဲဖြစ်လာပါပြီဒါကတော့ခိုင်ပါလေဆိုရမယ်ပေါ်လာသည်မြတ်ရုပ်လည်းမမြဲနာမ်လည်းမမြဲဒီတော်မှာသွားသိမှာဝိပဿနာညာစေဖြစ်သည်ဝိဇာညာလင်းပေါက်၍ဝိဇာမောင်ကင်းပြောက်သည်မေဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည် ယောဂီပုဂ္ဂိုလ်နဲ့တခါတည်းသတဲ့ကြတဲ့အတိကခခခမှကမတ်တရားရဥဒမြလည်းမမြဲမတ်တရားစိတ်လည်းမမြဲဒါလေးနှစ်ခုပဲရှိတယ်ယောဂီပုဂ္ဂိုလ်မှာမြင်နေကြတဲ့ဓဝါကြောင့်ပေါ်တိုင်းပေါ်တိုင်းမှမှတ်ရတဲ့အာယုန်တွေယူလဲစိတ္တနာနဲ့စိတ္တပေါ်တယ်ပေါ်လာတဲ့ညတွေမှားလိုက်မှားလိုက်အဲ့မှတ်သိရတာလေမှတ်သိရတာလေလည်းသိပြီးကြောက်သွားတာပဲမှတ်သိတဲ့စိတ်ကလေးကသိပြီးကြောက်သွားတာသိရတဲ့အာယုန်နဲ့သိတဲ့စိတ်သိရတဲ့အာယုန်နဲ့သိတဲ့စိတ်အတွဲလိုက်တွဲလိုက်ပဲ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 ညောင်းတယ်ပူတယ်လည်းမှတ်သိတဲ့စိတ်ကလေးလည်းသိပြင်းပြောင်းသိပြင်းပြောင်းသူလည်းကြောက်တာပဲမြဲတည်တာတော့မရှိဘူးဘယ်မှမမြဲဘူးနှလုံးသွင်းဆင်ခြင်လာလို့ရှိရင်နှလုံးသွင်းဆင်ခြင်လာလည်းကြောက်တာပဲနှလုံးသွင်းဆင်ခြင်လာကိုကြံတယ်သိတယ်စဉ်းစားတယ်တော့မှတ်လိုက်တဲ့စိတ်ကလေးလည်းသိပြီးကြောက်သွားတာပဲအကုန်လုံးမှတ်သိရတာဟူသည်များလည်းပဲမမြဲဘူးကြောက်သွားတာပဲမှတ်သိရဲ့စိတ်လည်းပဲသိပြီးကြောက်သွားတာမမြဲဘူးဒီလိုယောဂီပုဂ္ဂိုလ်ကသိရမှာပါဒါကတော့ယောဂီပုဂ္ဂိုလ်တွေဒီတိုင်းသိတာပဲဒါကတော့တရားရိုက်ပဲဗျာဒီလိုပဲသိတယ် အဲ့ဒါကတော့သမာဓိညာကောင်းကောင်းဖြစ်ဖူးတဲ့ပုဂ္ဂိုလ်တွေဒီတိုင်းသိတာပဲဘယ်လောက်ကစပြီးရောဆိုရင်သမတနာညာလောက်ကစပြီးတော့သိပါဒါပေမဲ့သိမရှင်းဘူးဘင်္ဂညာညာမှာပို့ပြီးတော့ကျင်းမှားရတဲ့အာယုန်လေးတွေပုံသဏ္ဍာန်ထေရမရှိဘဲနဲ့ဒီအိမ်နဲ့ပျောက်နေတာရဲ့ဒီပေါ်လာတာတွေပျောက်ပြီးတာကြောက်ပေါ်လာတာကြောက်ပြီးတာကြောက်ပေါ်လာတာကြောက်ပြီးတာကြောက်ဒီမှာမသိရတာဥဒ္ဒမြလည်းမမြဲဘူးကြောက်သွားတာပဲမမြဲဘူး အဲမှတ်သိတဲ့စိတ်ဟာလည်းပဲသိတဲ့စိတ်ဟာလည်းသိပြီးကြောက်တယ်မမြဲဘူးအာယုန်နဲ့သိဟာသိပြီးကြောက်သိပြီးကြောက်သိပြီးကြောက်တွဲလိုက်တွဲလိုက်တခါလေခုပြီးတခုရှင်းစင်နောက်ဆင်းနေပရိစီလေးတွေသိနေတယ်လို့ပဲတခါလေကြောက်သွားတယ်မမြဲဘူးမမြဲဘူးလို့ဒီလိုသိလိုက်တယ်အဲဒါဝိပဿနာညာစစ်တွေပဲအရေးကြီးတယ်အဲဒီလိုသိတိုင်းနေရာကြပြီးထိုးကြတာပြီးတော့ဆင်ဆိုရမယ်မသိရတာဟူသည်မြလည်းမမြဲမသိရစိတ်လည်းမမြဲ လိုမှန်စွာသိမှဝိပဿနာညာစေဖြစ်သည်ဝိဇ္ဇာညာလင်းပေါက်၍ဝိဇ္ဇာမောင်ကင်းပြောက်သည်မဲ့ဖို့နိဗ္ဗာန်သို့လည်းရောက်နိုင်သည်အဲဒါအိဋ္ဌာနဲ့မြင်ဖို့နဲ့အဲဒါဒုက္ခအနတ္တတွေကဆိုအိဋ္ဌာမြင်ဒုက္ခအနတ္တလည်းမြင်တော့တယ်ဆိုတာဒီမှာဆက်ထည့်ထားပါတယ် အဲမာရဲမာရဲတခါတည်းဒုက္ခဆင်းရဲပဲလို့လည်းထင်ပါတယ်တခါတည်းအနာတ္တလို့လည်းထင်ပါတယ်အဲဒါကတော့အကျေမပြောချင်လို့အခုအချင်းချုပ်ပဲအနေစာကြီးတဲ့ပြီးမှမဟုတ်ဘူးဒုက္ခပြီးတဲ့ဒါဝိပဿနာညာအဖြစ်ပါပဲအနာတ္တသဘောတရားများပဲအသက်ရှင်တဲ့လက်ရှင်နေတဲ့တ attva ကောင်မဟုတ်ဘူးသဘောတရားများပဲဒီလိုသိတယ်ပဲလူပါပဲမှတ်သိရတာဥဒ္ဒမြရတယ်ဒုက္ခဆင်းရဲမှတ်သိရစိတ်ပဲဒုက္ခဆင်းရဲဒီလိုသိတယ်မှမသိတာမှတ်သိရတာဥဒ္ဒမြလည်းအနတ္တသဘောတရားများ မှတ်သိတဲ့စိတ်လည်းအနတ္တသဘောတရားနဲ့ဒီလိုသိတယ်မှဆိုသိတာပါပဲအဲဒါကြောင့်အဲဒါတွေကိုအချင်းချုပ်ပြီးတော့မှထည့်တာအနိစ္စမြင်တယ်ဒုက္ခတင်သည်ဒုက္ခတင်တော့အနတ္တမြင်တယ်အနတ္တမြင်နိဗ္ဗာန်ကိုပြည့်ဝဆက်ရောက်သည်ဒါကတော့အရင်ရင်ကတည်းဟောနေကြဆောင်းပုဂ္ဂလိပါပဲအဲဒါဆိုအနိစ္စမြင်လင်ဒုက္ခတင်သည်ဒုက္ခတင်တော့အနတ္တမြင်သည်အနတ္တမြင် နိဗ္ဗာန်ဝင်ဧဝံဆက်ရောက်သည်ညာစဉ်ချင်းကျော်တဲ့ညာစဉ်တရားချင်းဆိုလို့ရှိရင်နာမရူပပရိစ္ဆေရနာယုပိုင်းခြားပြီးဘုံအကြောင်းကျိုးကို ပိုင်းခြားပြီးပြီးဘုံအစလည်းဆုံးဖြစ်ပြနေပြီးတော့အိသဒုက္ခအနာတ္တသုံးသဆင်းရဲသမတနာညာဖြစ်ဖို့အစနဲ့ဆုံးအပိုင်းပိုင်းနဲ့ပြည့်လိုက်ပြည့်လိုက်နဲ့သိနေတဲ့ဥရိယဘေယညာဖြစ်ပြပြီးနေတဲ့ဥရိယဘေယညာဖြစ်ဖို့အကြောင်းနဲ့ပိဋိပါဒိသတိနဲ့ အဲဒီဟောစရာတွေအများကြီးပါပဲအဲဒီကနေပြီးမှရင်မှရင်နဲ့အစမပေါ်နဲ့သုံးကြီးပြောက်ပြောက်နေတာကြီးတဲ့ဘင်္ဂညာဖြစ်ပေါ်မှားရတဲ့အာယုံကမှတ်တဲ့စိတ်ရောမှရင်မှရင်နဲ့ပျောက်သွားပျောက်သွားဒီလိုနဲ့ပျောက်လာကြတဲ့တွေ့ရတဲ့ဘင်္ဂညာဖြစ်ပေါ်အဲကြောက်တဲ့ကြောက်ဒီကြတဲ့ပြန်လာတွေ့ရတော့ဘရကြောက်ကြောက်စရာကောင်းတယ်လို့သိလာတယ်ဘုရားညာဖြစ်ပုံကြောက်စရာကောင်းတယ်ပြီးတော့ပြည့်မြင်လာတယ်အရိနောညာဖြစ်ပုံအဲပြည့်မြင်လာတော့ညီငွေတယ်နိဗ္ဗာန်ညာဖြစ်ပုံ ဒိဗိဏညာညင်းငွေလာတော့လွံ့မြောက်ခြင်းနဲ့လွံ့မြောက်ခြင်းနဲ့လွံ့မြောက်အောင်အားထုတ်တယ်မုသိတုမြတ်တာပြိပင်္ခာညာနဲ့လွံ့မြောက်အောင်အားထုတ်တော့သင်္ခါရုပ္ပခာညာသင်္ခါရတွေလိလိရှုနိုင်တဲ့သင်္ခါရုပ္ပခာညာဖြစ်သင်္ခါရတွေလိလိရှုနိုင်တဲ့ညာကရင့်တာလာတဲ့အခါမှာအဲဒါလည်းရည်ကြည့်တယ်ဒီမှာအဲရင့်တာလာတဲ့အခါမှာအရိယာမဲပြောင်းသွားပုံနေတာသင်္ချာချာဖြစ်ရအဲရိယာမဲညာရောက်သွားပြီတဲ့အဲဒါဝိပဿနာညာမဲညာနဲ့အစဉ်တွေညာစဉ်အကျယ်ပေါ့လေလားညာစဉ်အကျဉ်းကမြတ်စွာဘုရားဟောတာညာစဉ်အကျဉ်းကတော့ ဧဝံပါတံဘိခဝေရူပသမိန်တိနိဗ္ဗိနတိသကုသမိန်တိနိဗ္ဗိနတိစသည်ဖြင့်ဟောတာနိဗ္ဗိနဝိရဇတိဝိရာဂဝိမု ക്തി အဲဒီမှာတော့အချက်ကဧဝံပါတံဤဆိုခဲ့ပြီးတဲ့မှန်စွာသိခဲ့လို့ရှိရင်မှန်စွာသိတာကအခြေခံပေါ့လေမှန်စွာသိတာကဘာလို့ယုံနာတရားအနိစ္စဒုက္ခအနတ္တတရားပဲတဲ့မှတ်တိုင်းမှတ်တိုင်းယုံနာနာမျှပဲသိပြီးတဲ့ကလည်းမမြဲတာကြီးတယ်ပဲသိပြီးတဲ့ရှင်နဲ့ဆင်းရဲတယ်ကြီးတယ်ပဲ သူသဘောတန်သူဖြစ်တဲ့အနတ္တတရားတွေကြီးရဲ့ပဲလို့အိသရုပအနတ္တအချင်းချင်းပါပြန်သုံးခုပါပဲအဲဒီတော့မှန်စွာသိရင်တဲ့မှန်စွာသိရင်လင်းနိဗ္ဗာန်တည်းညီငွေလေးပြီတဲ့ဆိုဖြစ်ညီငွေတော့နိဗ္ဗာန်နာဝိရဇတိတတ်မဲ့ခြင်းနဲ့ညီငွေလို့ရှိရင်ဝိရဇတိတတ်မဲ့ခြင်းနဲ့တတ်မဲ့ခြင်းသွားတယ်မဲ့ညာဖြစ်လာတယ်ဝိပဿနာတွေအကုန်လုံးကိုမြတ်စွာဘုရားနိဗ္ဗာန်တည်းညီငွေဝိပဿနာအခြေခံကိုအေဝပတ္တနာဤသို့မှန်စွာသိကြလို့ရှိရင်အနိစ္စဒုက္ခအနတ္တမှန်စွာသိရင်အခြေခံက

အဲဒါလေးဆိုပြီးတော့နည်းနည်းပါးပါးပြောပြပြသိရမယ်မန်စွာသိမြင်လင်ကြီးငွေလေတော့သည်ကြီးငွေလင်တမဲကင်းလေတော့သည်တမဲကင်းလင်သွန်မြောက်လေတော့သည်မန်စွာသိမြင်လင်ကြီးငွေလေတော့သည် ညီငွေလင်တမဲ့ကင်းလေတော့သည်တမဲ့ကင်းလင်လွံ့မြောက်လေတော့သည် လို့ပါတာပေါ်တိုင်းပေါ်တိုင်းနေရှုမှလို့ပေါ်တိုင်းပေါ်တိုင်းနေပေါ်လာတဲ့အာယုံရောမှတ်သိရတဲ့စိတ်ရောမှတ်ရတဲ့အာယုံတွေရောမှတ်သိတာရောနှစ်ခုပဲမှတ်ရတဲ့အာယုံမှတ်သိတဲ့စိတ်မှတ်ရတဲ့အာယုံမှတ်သိတဲ့စိတ်အကုန်လုံးဟာအနေစာဖြစ်ပြီးပြတ်သွားလို့မမြဲတဲ့တရားတွေပဲဖြစ်ပြီးပြည့်ရှင်တဲ့အဲဆင်းရဲတွေဒုက္ခတရားတွေပဲသူသဘောတည်းသူဖြစ်တဲ့နန္ဒတရားတွေပဲလို့မြင်လို့ရှိရင်တဲ့ဥပ္ပါဒ် သဗ္ဗေသင်္ခါရအနေစရာပညာယပတ္တိသဗ္ဗေသင်္ခါရဒုက္ခရိရာပညာပတ္တိသဗ္ဗေသင်္ခါရအနတ္တရိရာပညာယပတ္တိအထနေပင်ဒုက္ခေသာမေကောဝိတ္တုရိယာဓမ္မဗရာမှာဟောတာသာဝေလုံးစုံသောသင်္ခါရယုံနာနမသင်္ခါရတို့သည်အနိစ္စမမြဲကောင်ဣတိဝေရာသင်္ခါကာလနှင့်ပညာဝိပဿနာဉာဏ်ဉာဏ်ပတ္တိဉာဏ်ဒုက္ခဆင်းရဲတို့သည်ဣတိတို့ရာခြင်းခါနဲ့ပညာဝိပဿနာဉာဏ်ဉာဏ်ပတ္တိဉာဏ် အနတ္တာတိအတ္တမဟုတ်သဘောတရားများလို့ဟူ၍ဒါချင်းခါကာလ၌ဉာဏ်ဝိပဿနာဉာဏ်ပညာရဲ့ပတ္တိမြင်လေ၏ဒီတိုင်းဒီတိုင်းယုံနာတယ်မြင်နိုင်ကြတယ်နားနဲ့စားတယ်တွေ့တယ်ကိုယ်နဲ့စားတယ်သိကြတယ်သိကုသနာဉာဏ်ဒီတိုင်းကိုယ်မူရတဲ့ဖြစ်တိုင်းစိတ်မူရတဲ့ဖြစ်တိုင်းဝေဒနာတွေဖြစ်တိုင်းဒီတိုင်းဒီတိုင်းနေလိုက်ပြီးတော့မှလည်းဒီတိုင်းဒီတိုင်းနေရာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်တွေ့နေရတော့မမြဲတဲ့တရားတွေပဲလို့မှားရမှန်ရသဘောကျတယ်အိဋ္ဌဉာဏ်သင်လာဥပဒနာဉာဏ်ဖြစ်ဖြစ်လာ သိစီတဲ့ချင်းနဲ့ဆင်းရဲကြီးတယ်ပဲဘာမှနှစ်သက်စရာသားစရာအားကိုးစရာမရှိဘူးဖြစ်ပြီးပြောက်သွားတာကြီးတယ်ဘာမှသုံးမကြဘူးဆင်းရဲကြီးတယ်ပဲမကောင်းတဲ့တရားတွေကြီးတယ်ပဲညာပြန်လာဒုက္ခသုပဒနာညာပြန်သူ့သဘောတိုင်းသူ့ဟာသူဖြစ်ပြန်နေတယ်သဘောတရားတွေပဲဒီနေ့အသက်ရှင်နေတဲ့အကောင်ဘယ်မှမပါဘူးငါကောင်သတော်ကောင်အတ္တကောင်မရှိဘူးသဘောတရားများပဲလို့ရှင်းရှင်းသဘောကြတယ်သိလားအနတ္တဥပဒနာညာဖြစ်လာ ။ဒါချင်းခါကလည်းပညာဝိပဿနာဉာဏ်ပညာဉာဏ်ပတ္တိတည်းနေအထထိုသို့မြင်သောခါနဲ့အဲဒီလိုမြင်လို့ရှိရင်ဒုက္ခေယုံနာဓမ္မသင်္ခါရဆင်းရဲပေါင်း၌နိဗ္ဗာန်တည်းမပြောမမွေ့ညီငွေ့လေတော့ဤဒုက္ခအဲဒုက္ခအိသဒုက္ခအနတ္တထင်လာရင်အဲ့ဒါဒီဒုက္ခတွေကြီးတယ်ပဲသစ္စာလေးပါးနဲ့ဒုက္ခသစ္စာတရားထင်လာတယ် ဒုက္ခသစ္စာတရားထင်လာလို့ရှင်အဲ့ဒီတရားတွေမှာညှိငွေတယ်မကောင်းမှုထင်ညှိငွေတာပေါ့လေကောင်းတယ်ထင်ရင်တော့မညှိငွေဘူးပြောတယ်ကိုယ်အိမ်နဲ့ကိုယ်ရရွာနဲ့ကိုယ်နေရာလေးနဲ့ကိုယ်လုပ်ကိုင်လေးနဲ့ပျော်မွေ့နေတာလေရှိတယ်အဲ့ဒါကောင်းတယ်ထင်နေလို့ပဲကောင်းတယ်ထင်နေပျော်ပွေ့တာပဲအဲကိုယ်အိမ်နဲ့ကိုယ်ရရွာနဲ့ကိုယ်လုပ်ကိုင်နဲ့နေရာမချဘူးမကောင်းမှုထင်တဲ့အချိန်ကြလို့ရှင်ညှိငွေတယ်အဲ့ဒါညှိငွေတာနိဗ္ဗာန်ညာခေါ်တယ်အဲ့ဒါနေသဒုက္ခအနတ္တသင်ပြီးညှိငွေမှာ ဒါမှနိဗ္ဗာန်ညာခေါ်တယ်တခါကတခါတယောက်ကဘုန်းကြီးကြီးကြောက်ဘူးတဲ့ကြားပါပြီလွန်ခဲ့တဲ့နှစ်20ကျော်ကပါသူမှလောကကြီးရတယ်နဲ့စပ်ပြီးတော့ဘာမှသိမပြေလို့ညီးဝေးတယ်ကြောင့်နိဗ္ဗာန်ညာနဲ့ဖြစ်နေတယ်ဆိုတာပြောတယ်ဒါနဲ့ဘုန်းကြီးကပြောတာတကဥစ္စာနေရာမဟုတ်သေးဘူးလို့နိဗ္ဗာန်ညာမခေါ်ဘူးလို့ပြောတာလောကကြီးရနဲ့စပ်ပြီးတော့စာရေးတော်ရေးနေထိုင်ရေးအလုပ်ကိစ္စစရရဆင်မပြေလို့စိတ်ထဲမှာ မကြင်မနာဖြစ်နေတာလေဒါတွေနိဗ္ဗိဏညာမခေါ်ဘူးသူကနိဗ္ဗိဏညာဖြစ်တယ်လို့ပြောတာကိုနိဗ္ဗိဏညာမခေါ်ဘူးဘာခေါ်လဲဆိုတာသောတာတွေခေါ်တယ်တဲ့စိတ်ပူပါနေတာလေတဲ့နိဗ္ဗိဏညာဆိုတာကနိစ္စဒုက္ခအနတ္တသဘောတရားတွေမြင်မှဖြစ်တာလို့ဖြစ်တိုင်းဖြစ်တိုင်းယုံနာနေရှုလို့ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်ဖြစ်ပြီးကြောက်မမြဲတဲ့တရားတွေကြီးတွေ့ရတော့ဒီတရားတွေအပေါ်မှာညှင်းငွေ့တာဒီကလည်းဒီလို ဖြစ်ပြီးကြောင်းမမြဲခဲ့မှာပဲခုလည်းပဲမမြဲတာနောင်လည်းမမြဲမှာပဲလူလောကနတ်လောကဒီလိုဖြစ်ကြောင်းမှာပဲဘာမှအသုံးမကျတာတွေပဲဆိုပြီးညင်းဝယ်ဒုက္ခတင်တဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲဖြစ်ကြည့်တဲ့ဆင်းရဲတွေကြီးတယ်ပဲဒီလိုနေမှာပဲနာတာတင်တဲ့ပုဂ္ဂိုလ်ကလည်းဒီလိုမှတော့တို့မြင်လာကြတာနာနာဆိုတာတွေ့ထိတာတွေငါခံစားနေရကောင်းနေတယ်အောင်ပဲဟုတ်မလဲသူကသူသဘောတင်သူကသူဖြစ်နေသဘောတရားမျှတွေကြီးတယ်ပဲဒီထဲမှာခံစားရတဲ့ပုဂ္ဂိုလ်သတ္တဝါအကောင်းတည်းမရှိဘူးခံစားရတာလည်းမရှိဘူး ဖြစ်ပြသွားတဲ့သဘောတရားမျှပဲအနတ္တတရားမျှပဲလို့ဒီလိုထင်တော့သူကညှိငွေတာကိုအိဋ္ဌာဒုက္ခအနတ္တဉာဏ်သားတွေအလိုမရှိဘူးမပြောင်းမွေးတော့ဘူးနိဗ္ဗာန်တည်းညှိငွေလာတဲ့အဲဒီတော့ယုံနာဓမ္မသင်္ခါရအိဋ္ဌာဒုက္ခအနတ္တတွေသင်ပြီးတော့မပြောင်းမမွေးညှိငွေလာတာမှနိဗ္ဗာန်ညာခေါ်တယ်လောကကြီးရနဲ့စပြီးတော့အစင်မပြေတော့စိတ်ပြက်နေတာတဲ့လုံးမသားနေတာတွေကတော့ဒါပောကတို့ဒေါမနတာတို့ခေါ်တယ်ဥစ္စာကတော့ အဲဒါဝိပဿနာနဲ့မဆိုင်ဘူးလို့အခုအခါရယုံနာဓမ္မသင်္ခါရတွေဒီတိုင်းဒီတိုင်းရှုတော့မြင်နိုင်ကြတဲ့နာနဲ့စားတဲ့တွေ့ရှိတဲ့ကိုယ်နဲ့စားတဲ့လှုပ်ရှားတဲ့သိကုသနာကြံစီတဲ့ဒီတိုင်းဒီတိုင်းနေမှတော့ပြည့်ပြီးကြောက်ပြည့်ပြီးကြောက်တွေရတော့မမြဲတဲ့တရားတွေပဲအခုလည်းမမြဲဘူးရှိကလည်းမမြဲဘူးနောင်လည်းမမြဲဘူးလူဖြစ်နေလည်းမမြဲဘူးနားဖြစ်နေလည်းမမြဲဘူးဗြဟ္မာဖြစ်နေလည်းမမြဲဘူးဘယ်မှမြဲတာမရှိဘူးဘာမှကောင်းတာမရှိဘူးဆိုပြီးတော့ညှင်းငွေတာဒီကြည့်ချင်းနဲ့ဆင်းရဲကြီးတယ်ပဲလူလည်းဆွာလဲတာပဲနတ်ဆွာလဲတာပဲဇမဆွာလဲတာပဲချမ်းသာမရှိဘူးဆင်းရဲကြီးတယ်ပဲ ဒီလိုထင်လာငင်းငွေ့လာအဲသူဘောတိုင်းသူဖြစ်ပြနေတဲ့အနာတ္တတရားတွေကြီးတယ်ပဲအသက်ရှင်နေတဲ့သတ္တဝါကောင်းတွေတို့ကဘာမှမရှိဘူးငါကောင်းသူကောင်းမရှိအသက်ရှင်နေတဲ့အကောင်းမရှိသဘောတရားများတွေကြီးတယ်ပဲယခုလည်းပဲသဘောတရားများရှေးကလည်းသဘောတရားများနောင်လည်းသဘောတရားများလူရဲ့နတ်ရဲ့ဇမရဲ့ခေါနေရလည်းပဲသဘောတရားများတွေကြီးတယ်ပဲဒီလိုထင်လာလို့ရှိရင်ဒါငင်းငွေ့လာတယ်နိဗ္ဗာန်နဲ့ညီငွေ့ရဲ့အတ္တဒုက္ခ၌ ဒုက္ခေယုတ်နာနမသင်္ခါရတရားဤဟုသောဆင်းရဲ၌နေပင်အတိမပြောင်းမွေညီငွေလေတော့ဤဧတာဧသောဤတော့ညီငွေခြင်းသည်ဝိတ္တရိယကိလေသာမှစင်ကြယ်သောနိဗ္ဗာန်သို့ရောက်ရလို့ဟာမေကောအကြောင်းလမ်းပါပေ၏အဲဒီလိုညီငွေလာကနိဗ္ဗာန်ရောက်တော့မလို့တဲ့ကအဲနိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်ညာဖြစ်လာလို့ချင်းနိဗ္ဗာန်ညာဖြစ်ပြီးတော့မဲ့ညာရောက်တာကနိဗ္ဗာန်ဝိရဇတိနိဗ္ဗာန် ငင်းဝယ်ရှိတဲ့ဝိရသတိတတ်မယ်ကျင်းသောအရိယာမယ်ဖြစ်ပေါ်လေတော့ဤမြတ်စွာဘုရားဉာဏ်ရှင်တို့လိုလေးဟောတာလေနော်။မာစွာသိတာကတစ်ချက်။မာစွာသိတော့ငင်းဝယ်တယ်တစ်ချက်။ငင်းဝယ်တော့တတ်မယ်ကျင်းပြီးတဲ့အရိယာမယ်ကြောင့်သုံးခုတည်းဟောတာ။ဉာဏ်နဲ့ကြတဲ့ဓဝါကြောင့်ပါပေါ်တိုင်းပေါ်တိုင်းဒီမှန်ရ။မာစွာသိတယ်ဒုတိယနာတရားတွေကိုယ်တည်းယုံနေတာရှိတာပဲသိဥစွာသိ။အဲဒီယုံနာနေရာလဲ ဖြစ်ပြီးတော့ဖြစ်ပြီးတော့မမြဲတဲ့တရားတွေကြီးအနိစ္စလက္ခဏာနဲ့နေတယ်ဖြစ်ပြီးတဲ့ချင်းနဲ့ဆင်းရဲတွေကြီးပဲဒုက္ခလက္ခဏာနဲ့နေတယ်သူသဘောတည်းသူဖြစ်တဲ့အနတ္တတရားတွေကြီးတယ်ပဲလို့အနတ္တလက္ခဏာနဲ့နေတယ်အဲဒီယုံနာမြတ်အနိစ္စဒုက္ခအနတ္တမြတ်အဲဒီလိုသိသွားလို့ရှိရင်ဒါမှားသွားသိတာပဲဒီလိုသိဖို့ရလို့တယ်သာနာတော့အာဘိက္ခွေပသတော်အာသဝနာခင်ယဝရာမိဘိက္ခွေယံသာနာတော့သိသောပုဂ္ဂိုလ်တဲ့ယုံနာတရားတွေအဖြစ်ပြတရားတွေအိဋ္ဌဒုက္ခအနတ္တတရားတွေ သိရမယ်အဲဒီလိုသိတဲ့ပုဂ္ဂိုလ်မှာအတော်တရားကုန်တဲ့အရိယာမညာဖြစ်တယ်လို့မြတ်စွာဘုရားဟောသည်တဲ့အဲဆိုမှန်စွာသိမြင်လင်ဤငွေလေတော်သည်ဤငွေလင်တတ်မဲ့ကင်းလေတော်သည်တတ်မဲ့ကင်းလင်တို့မြောက်လေတော်သည်အဲဒီအစဉ်တိုင်းမှာကအချင်းချင်းဝါချင်းဒီဝိပဿနာညာတွေပါရမယ် ဉာဏ်ရှင်မပါဘဲနဲ့တရားအဲဘောဓဘာဖြစ်တယ်သရဂံဖြစ်တယ်ဒါဂံဖြစ်တယ်ဆိုရင်ဒါရောယုံကြည်တော့သိဉာဏ်ကြောက်သိကြတယ်မဖြစ်ဘူးလို့ဆိုတာဉာဏ်ရှင်တော့ပါရတယ်ဉာဏ်ရှင်အကျဉ်းနဲ့ဆိုရင်ပို့ပြီးတော့သိကြတာအကျဉ်းအချင်းတော့ဒီတိုင်းပဲဒီတိုင်းမှာတိုင်းတော့အာယုန်တွေရမှတ်သိတဲ့မှတ်သိနေတဲ့ဝိပဿနာရောယုံနာမြတ်သိပြီးတဲ့သာလဲအနိစ္စသဘောတရားမြတ်သိကြတဲ့ချင်းတဲ့ဒုက္ခမြတ်အနတ္တသဘောတရားမြတ် အဲဒီတိုင်းဒီတိုင်းညာသင်ခဲ့ပြီဆိုရင်အဲဒါမှန်စွာသိပြီအဲမှန်စွာသိဖို့လိုတယ်အဲလိုမှန်စွာသိရင်ညီးငွေတာလေးလည်းပါရအောင်မယ်ဒီတရားတွေအလိုမရှိတဲ့သဘောညီးငွေတဲ့သဘောလေးပါရအောင်မယ်သွန့်လွတ်လို့တဲ့သဘောညီးငွေရင်သွန့်လွတ်လို့တာတွေပါတော့တာပါပဲဟိုမှာချုံထားတယ်ဘုဇိတိမြန်နာပြိသင်္ခါသင်္ခါရုပ္ပကညာနဲ့ဂုံပါပါတယ်ဒီမှာချုံထားတယ်အဲညီးငွေဟာနေပြီးအားကောင်းလာတဲ့အခါမှာယုံနာသင်္ခါရတွေတတ်မဲ့ခြင်းနဲ့အကုန်လုံးသွန့်လွတ်တဲ့သဘောတစ်ခါတယ် ယုံနာသင်္ခါရငြိမ်းရာရောက်သွားတဲ့အရိယာမညာဖြစ်သည်အရိယာမညာဖြစ်တော့ကျင်းလို့ပြီးတော့သွားသည်တမဲ့ကျင်းသွားတော့လွတ်မြောက်ပြီးတော့သွားသည်အဲဒါမြတ်စွာဘုရားသုတ်ပေါင်းများစွာမှာဟောထားတဲ့ဝိပဿနာဉာဏ်ရှင်ဝိဝိသုဒ္ဓိမှာမှာပြထားတဲ့သမန္တနာဉာဏ်ဥဒိယပြဉာဏ်စသည်တွေကတော့ဒါတွေကတော့ပိတမိတာမေတ္တာယူပြီးတော့ပြတယ်အဲဒီအရာတွေကပို့ပြီးတော့အဲကျေတာပေါ့ပြည့်စုံတာပေါ့အဲဒီအစဉ်နဲ့လည်းပဲ ပြည့်စုံတယ်များပြည့်စုံဖို့လိုပါတယ်။ဒါကြောင့်ကမ္မထာဆရာတို့ရဲ့ပုဂ္ဂိုလ်တွေကဒီလိုညာစဉ်နဲ့ဆစ်ဆေးရတယ်။ညာစဉ်တွေနဲ့အစဉ်တိုင်းရှိပြီးသွားတာကိုတွေ့ရမှာ။အာဒီပုဂ္ဂိုလ်ဟုတ်ပြီ။အဲတရားပြည့်စုံလာပြီ။ဝိပဿနာညာပြည့်စုံသွားပြီလို့ဒီလိုယူဆရတယ်။အရေးကြီးပါတယ်။ဒီလိုညာစဉ်မပါဘဲနဲ့သုံးတခုဒီလေးနဲ့အာထုတ်ပြုပြီးတဲ့ကားတော့သုံးတရားသူ့ချာချာလေးတွေ့တာနဲ့ အဲတရားပြည်စုံသွားပြီတရားပြည့်စည်သွားပြီစသည်ဖြင့်ဒါလိုယူဆတာတွေကတော့သိချဘူးလားနည်းနည်းခဲရင်ပါလေဒါအရေးကြီးပါလေအဲကြောင့်မို့ဒီနေ့ဘုန်းကြီးကဆောင်းဘုတ်ကလေးတွေပေးပါလေဆောင်းဘုတ်ကလေးတွေဆောင်းဘုတ်အချင်းက6ဘုတ်ယထာဘုဒ္ဓသိပါမှာမေဃညံဘောလာတရားဝင်6ဘုတ်အဲဒီကနောက်ကယထာဘုဒ္ဓသိပုံတွေကိုဓွား6ပါးနဲ့အသိစိတ်6ဌာနတရားနောက်ပြီးတော့အချင်းချုပ်အားဖြင့်သိပုံကတော့ကခ ဒါကနှစ်ခုဂါကတော့အချုပ်ချုပ်ပြီးတော့ပြလာပါကာကနှစ်ခုကတော့အချင်းချုပ်သေးပေါ့နောက်တဲ့မြတ်စွာဘုရားတရားရဲ့ဟောတော်မူတဲ့သုတ်ဒေသနာတော်ဒီမှာလာတဲ့ညာစဉ်မာဇာအိစ္ဆရိပါဏတအားဖြင့်မာဇာသိရမယ်တစ်ချက်မာဇာသိတော့ညီငွေတယ်တစ်ချက်ညီငွေလို့ရှိရင်အရိယာမဲ့ဖြစ်ပေါ်သည်ဒီသင်လေးပါရမယ်ကဲနားလေးဆိုပြီးတော့ရှင်ကတရားသိညာကနားရည်လည်းပြည့်သွားတယ်မာဇာသိမြင်လင် ကြီးငွေလေတော့သည်ကြီးငွေနှင်းတမဲကင်းလေတော့သည်တမဲကင်းလင်သုံးရောက်လေတော့သည်ယနေ့ဖို့၌ကျွန်ုပ်တို့ပြုစုပွားများအာထုအပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်

ဤရ၌ရောက်ရှိနေသောလူပရိသတ်နတ်ပရိသတ်ပေါင်းတို့အားမြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏အမိဖတော်မှာစ၍အလုံးစုံသော တဝါပေါင်းတို့သည်မြတ်ရကြ၏ကိုယ်စိတ်နှပြချမ်းသာကြသည်ဖြစ်ပါစေကုန်သတည်း